မြတ်စွာဘုရားပြိဋိဘာဆန္ဒမှုပြီးပြီဖြစ်အချိန်ကြည့်ပြီးတော့ဟောရမယ်ပထမဝါမိဂရာသုံးပါးရာဇဂိုလို့မနေ့ကတောင်းလို့ပေးခဲ့တယ်ပထမဝါကမိဂရာဥမာဓမ္မစကြာတရားဟောပြီးတော့ဝါဆိုရဲတယ်နောက်ထပ်ဆက်ပြီးသုံးပါးကရာဇဂိုမှာအဲတော့၄ဝါမြောက်ဖြစ်သွားပြီဝေမကုလ96ကြာတာဝခုနှစ်ဆိုဝေသာလီမှာမေသမဝါပါဆိုတယ်အဲ့ဒီနေရာမနေ့က ချိန်နဲ့နေတာနဲ့ပြောစရာလေးတစ်ခုကြံတော့အရေးကြီးတဲ့အချက်ကလေးတစ်ခုကြံတော့ဓမ္မဓမ္မစကြာတရားဟောတဲ့ကအရှင်ကုဏ္ဏညမှာစပြီးတော့ဗိက္ခုသံဃာတွေမြတ်စွာဘုရား၏သာသနာတော်မှာပေါ်ပေါက်ပြီးတော့လာတဲ့အဲဒီဝေသာလိဒီမှာဝါဆိုတဲ့၅ပါးမြောက်မှာဗိက္ခုနီသံဃာတွေကဒီကနေပြီးတော့ပေါ်လာအဲဒါလေးကကျန်သွားတယ်။ဒါလေးအရေးကြီးတဲ့ဥစ္စာလေးမြတ်စွာဘုရားဒါပြီးတော့ သမီးတော်မျိုးတော်ဒီတော်ကိုသာရမူရင်ခါကာလတုန်းကနောက်တစ်နေ့ဆုံးမကြွားရင်သောရရမင်းကြီးကြောက်လို့ဆုံးမဝန်နဲ့စသည်ဥဒိတိနာပမေဇေယအစရှိတဲ့ကာတာဟောတော်သောတာပန်ဖြစ်နန်းတော်ကြတဲ့အခါတမင်စရေသုတိတံအစရှိတဲ့ကာတာဟောတော်ကိုသောရရမင်းကြီးတရားရံဖြစ်ပြီးမြို့တော်ဘောရမီကသောတာပန်ဖြစ်နောက်မဟာဓမ္မပါဠိ ဇတ်ကိုဟောတဲ့ခါကာလမှာကိုရောနာမင်းကြီးကအနာဂံဖြစ်အဲဒီကနေသက်သာကြပြန်တော့ရာဇီဝမှာဝါသောနောက်ကိုရောနာမင်းကြီးမကြမ်းမမာဖြစ်ဖြစ်တာအကြောင်းကိုမြတ်စွာဘုရားကြွလာနောက်ဆုံးွယ်လွန်ငါနည်းအချိန်မှာမြတ်စွာဘုရားဟောတဲ့တရားနှလုံးသွင်းပြီးတော့ဒီလိုအောက်မှာလည်း သောရမင်းကြီးရဟန္တာဖြစ်တယ်ရဟန္တာဖြစ်ပြီးတော့ပြိဋိဘံဆံသွားအဲဒီကနောက်မိရတော်သောမိကသူရဟန်းပြုကိုရမြတ်စွာဘုရားတောင်းပန်မြတ်စွာဘုရားခွင့်ပြုလို့ဝေဒာလီကြီးမှာမြတ်စွာဘုရားသတင်းသုံးနေတဲ့အခါမှာပါဇင်မင်းသမီး900နဲ့တကွာသူတို့ကကောင်းများလဲရိတ်ဆိုင်ဆုံးသောဝန်များလဲဝတ်ပြီးတော့ဝေဒာလီကြီးကိုရောက်လာကြအဲရဟန်းမင်းမဘိက္ခုနီမအဖြစ်ခွင့်ပြုကိုရသူတို့မတောင်းပါဝန်လာနဲ့အဲဒီမှာ ကျောင်းတရားဘဝမှာလည်းသူတို့ဝင်နေဝင်နေမှန်းနဲ့ဖြစ်နေတော့ရှင်အနန္ဒာနဲ့တွေ့လို့အရှင်အနန္ဒာကနေပြီးတော့ပြည့်စုံခြင်းနဲ့ကြောက်ပေးလို့ဘိက္ခုနီအဖြစ်အဲဒီကနေပြီးဖွင့်ပြခဲ့ပါတယ်။ဒါကြောင့်အဲဒီကစပြီးတော့ဘိက္ခုသံဃာဘိက္ခုနီသံဃာအစုံလင်ဖြစ်ပြီးတော့လာခဲ့ပါတယ်။ညီပါလေးကမနေ့ကကြံသွားတယ်။တကယ်တော့ပြောလို့မရှိဘူး။ဒါကြောင့်ဝေမကုလ96ကြဒါဝခုနှစ်ဆို သံသူကောတံစိကိုစံစေရံပါဠိဆိုတာမနေ့ကပြီးသွားပြီ။နောက်ပြီးမှလားဒီမျိုးမှာပြဝါမှာဝါဆိုရဲဟောတမီမှာကိုဝါမြောက်မှာဝါဆိုရဲပါဠိနေရကဆိုရဲပရလဲတော့မှာဘုရားကိုယ်တော်မြတ်တပါးဒီဝါဆိုတော်မူတာကအဲဒါသမဆေဝါမြောက်ပဲတဲ့ဆေဝါမြောက်ဝါဆိုရဲဒါနဲ့တတ္တဝါကစရမှာနာလာ၁၁၁၂မှတ်လေဝေရင်ဆိုရဲ နာလာဆိုတဲ့ပုံသားကြောင့်မှတစ်သက်တော်မြောက်မှာပါဆိုခဲ့တယ်ဝေရင်ဇာတိမှာ၁၂ဝါမြောက်ပါဆိုခဲ့ပြီဒါရင်ဆိုရမယ်နာလာသက်တိနာလာသက်တိ30နှစ်30နှစ်မှတ်လေဝေရင်ဆိုမှတ်လေဝေရင်ဆိုနာလာသက်တိနာလာသက်တိ30နှစ်30နှစ်မှတ်လေဝေရင်ဆိုမှတ်လေဝေရင်ဆိုနာလာသက်တိနာလာသက်တိ30နှစ်30နှစ်မှတ်လေဝေရင် ဆုံးနာလာဆိုတဲ့ပုံနာရွာကမကရာတိုင်းထဲမှာပဲရှိပါဗျာရုပ်ကြီးရဲ့မြောက်ဗာရဏိပုတ်ရဲ့အနောင်သားဒီမှာမြေပုံတွေကပြထားပါတယ်အဲဒီပုံနာရွာမှာသတ္တဝါမြောက်ဝါဆိုပြီးတော့သတ္တဝါမြောက်မှာဝေရင်သာဆိုတဲ့တိုင်းပြည်မှာဝါဆိုတဲ့ဝိနည်းအစမှနလေဥပ္ပစီမာနမူလေဆိုပြီးတော့မနတင်ရှားတဲ့ဝါဆိုဝါကအကျိန်မှာပဲယဟန်တော်များဝိနည်းပါဠိတော်စတဲ့ရင် အဲဒီကစပြတွေ့တာပဲဝေရဇာယံဝိရတိဆိုပြီးတော့နလေရိပုသိမာနမူလေဝေရဇာတိုင်းညီမနလေရိနလေရိညီတဲ့ဘလူသိသိအုပ်ဆိုတဲ့ဓမ္မရင်ကြီးအောက်မှာညစွာဘုရားသတင်းသုံးရတယ်အသောက်ကြီးရှိတယ်တော့မပေါ်ပြမထားဘူးဟွန်းဘိုးလိုလေးလုံးသောက်ဘူးလေးများတော့ညာတော်တွေကြမ်းခံပြီးတော့လောက်တာကြီးကောင်းကြည့်မလားမသိဘူးသောက်ဘူးမပြဘူးဓမ္မပင်ဓမ္မပင်တွေကတက်တက်ဖြစ်တယ်လို့ပြောတယ်အဲဒီကြောင့်နည်းနည်းဝေးနေတာ အဲဒီဝိရင်သာမြို့ဝိရင်သာပြီးမှဝိရင်သာဘုရားကြီးကလာပြီးအခြေတင်နေကြောက်လို့မြတ်စွာဘုရားပြည့်စင်လိုက်ရတာမောလဲတယ်မှာအဲနောက်ဝိရင်သာဘုရားကြီးကသောတာပန်နဲ့ဖြစ်သွားပါတယ်သူကကြောက်ထားတာအဲဒီမှာပါဆိုရတယ်ဝါဆိုတော့လည်းဒီဝါဆိုရကြောက်ထားတဲ့ကကဘုရားကြီးကဘာမှသတိမရဘူးသူ့ပြည့်တယ်လို့တော့မဟုတ်ပါဘူးမာနကတည်းသားတာလို့ ဘာမှသတိမရဘူးအဲ့ဒီခါကလည်းဝိရဇာတိကလည်းမိုးလေဝသထောင်မှနဲ့အစာရေစာချပါဒုက္ခန္တရာကတိုက်ဘုရုံခါတော့မှသေယုပုဆောင်လေးကလည်းညင်ထားရသိရှိတာမဟုတ်ဘူးတဏှာမှာပေါ်များနေတယ်တဏှာမှာမသိနိုင်ဘူးအဲ့ဒီတော့စာရေးတော်ရင်အမှန်ခရင်ပါလေဒီငါကြောက်ကြည့်သေးတာတွေလည်းပဲမနေဘူးအများကြီးပဲလို့ဆိုတာပါပဲအဲဒီတော့ကြားရတဲ့အခါကာလမှာမြတ်စွာဘုရားဝေရင်သာတိမောဆိုတဲ့ နောက်ပိုင်းနောက်ပါရဟန်းတန်ဃာတော်900နဲ့တကွာပါဆိုတယ်မြတ်စွာဘုရားဓမ္မပင်ကြီးအနည်းဆိုတော့ဒီနေ့ကိုရောမြတ်တွေလည်းပဲဒီလိုသိပြန်ဓမ္မပင်အောက်တွေကြီးကြမှာပါပဲအကြောင်းလည်းတော့ပြရတာမရှိဘူးအဲဒီမှာအစာရည်သာခေါင်းမတဲ့အတွက်ကိုရောတွေဆုံးလာပါလို့ဆုံးလာတော့ဆုံးမမရဘူးလူတွေလည်းပဲဘုရားကြောင့်တရားကြောင့်လည်းတဲစီကုန်လည်းမရပါဘူးအစာရည်သာရှားပါနေတဲ့အခါဖြစ်တော့မာနကလည်းလှည့်သားတာဒါနဲ့ဆုံးရမှမသိကြဘူး နောက်ဥက္ကရာထဆိုတဲ့မြောက်ဘက်ကငင်္ဂါရဲ့မြောက်ဘက်ကလာကြတဲ့မြင်းကုန်တွေကမြင်းတောင်900နဲ့အဲဒီမှာမုတ်ကုန်ပြီးတော့နေကြအဲဒီဥက္ကရာထကမြင်းကုန်တွေကသံဃာတော်တွေဆုံးရတာနေတော့သူကသရာတရားရှိပါတယ်အဲသူတို့မှမြင်းတွေ့တွေကပေါင်းတင်ပြီးတော့ယူလာတဲ့ဂျုံကြီးကုလကဆိုတဲ့ဂျုံကြီး အဲဒီဥစ္စာတွေညင်းစာအပြင်းနဲ့သူသုံးဖို့ပေါ်တယ်ပါလာတယ်ညင်းနေမနေ့စာကျွေးညစာကျွေးသူကမနေ့တော့လည်းညတော့လည်းသူကျွေးနေအဲဒါကိုသူစဉ်းစားကြည့်တယ်တန်ဃာတော်တွေကတန်ဃာတော်တွေမှာဆင်းလို့မရဘူးသူညင်းနေတော့မနေ့တစ်ချိန်ညနေတစ်ချိန်တစ်ချိန်ကျွေးရတယ်ဒါတော့ညင်းနေတော့တစ်ချိန်ကျွေးပြီးတစ်ချိန်သာတော့တန်ဃာတော်တွေကိုဆုံးလို့မအဲအဲဒီမယောဂံတော့တယ်မယောဂံဗမာခေါ်တယ်ဂျုံမိပါပဲအဲမယောဂံကိုတန်ဃာတော်တွေကုမတယ်လို့ သူတို့သိကူးကြံပြီးပြီးတော့သံဃာတော်တွေအပင်ဖိတ်ပါတယ်အဲဒီသုံးမရလို့ရှိရင်သူမြင်းနေထားတဲ့မြင်းဝင်းကိုကြွတော့မရပါရှင်ပြတော့လို့ပြင်ပြီးတော့နေ့စဉ်နေ့စဉ်ညာတစ်ပါးသံဃာတော်တစ်ပါးကိုအဲဒီမယောဇာဒဇလဲဒဇလဲခေါ်တယ်ပဋ္ဌပဋ္ဌကုလကံကဒဇလဲဒဇလဲပြီးတော့မယောဇာဂျုံသားနေကိုထူကြတာပေါင်းတင်ထားပြီးသားဟိုကိုမဆုံးနိုင်အောင်လည်းပေါင်းတင်ထားပြီးသားပြုဆံသဘောမျိုးလို့ပေါ့ အဲ့ဒါတွေမသိကြဘူးအဲ့ဒါတွေကတော့ကိုရောမြတ်တွေကအဲ့ဒီကနေပြီးမရောတာရဒီကဘာမှကိုရတာမဟုတ်ဘူးရှင်းဆိုတာဝေကြီးဒါရအဲ့ဒါတို့နေရာဌာနရောက်တဲ့ခါကျတော့ထုံလေးတွေနဲ့ထောင်စိတ်ကြည့်ပြီးတော့ဖုံးမရတာကိုရင်နဲ့ထုံနဲ့ထောင်စိတ်ကြည့်တော့ဖုံးမရတာဟွန်းအဲ့ဒါဖုံးမရတာသုံးသားတွေပါတယ်ကြားတော့မြတ်စွာဘုရားသိပါတယ်သိပေမဲ့လည်းအကြောင်းပေါ်လို့မရတဲ့ဉာဏနာ ဘာသာနေတော့ဆိုတော့ဒီလိုပဲသုံးမရလို့မရောတာယုံတာနေရောညာတော်တွေကရတာလေးနဲ့ကြိတ်တောင်းထုပြီးတော့ဘုမေတော်မူရတယ်အဲလိုကြောက်တယ်မြတ်စွာဘုရားအတွက်လည်းပဲယုံတာမှာပဲမရောတာမှာပဲအဲဒီမှာမြတ်စွာဘုရားအတွက်တော့နည်းနည်းကောင်းကောင်းမွန်မွန်လေးနည်းနည်းပပတော့ပါတာပါလေးသောကကလေးပါလေးနဲ့ပြုပြင်ပြီးတော့ပေးတော့နည်းနည်းတော့ပူကောင်းတာပါဒါလည်းပဲ အလွန်ကြီးမကောင်းပါဘူးမြတ်စွာဘုရားလည်းပဲဒီမျောတာဂျုံသားလည်းဖုံးမရတာပဲမျောဆုံးဖုံးမရအဲဒီဟာမြတ်စွာဘုရားအမိန့်ရှိတယ်ယခုနာကြနဲ့ဒီလိုကသတင်းကောင်းတဲ့သံဃာတော်900အပြင်အဲတဏှာအစရှိတော်ကိလေသာတွေအလိုမလိုက်ဖဲနဲ့အောင်မြင်ရပြီလေအောင်မြင်ရပြီလေကြီးမွန်းတော်မူတယ်အာရဏုဒ္ဒဒီဟန်နေဟာဘယ်တော့သုံးသုံးသိတာဘက်ကမပြည့်မစုံဖြစ်နေတာတို့ဒီနေရာတော့မနေဘူးတခြားသွားပြီးတော့ မြင်မှပဲလေဒီလိုစိတ်ကူးမှုမရှိဘူးလေမဟာကြီးအဲ့ဒီညာနေရတယ်အကုန်လုံးညာနာတွေပဲအကုန်လုံးတော့ဖြစ်တာညာနာတာတစ်ပါးပဲသောတာပန်ကြီးတယ်အဲညာနာတွေဆိုတော့ဒီလိုတောင်းတမှုတွေကတော့လောဘတွေကတော့မရှိဘူးသူကအဲလိုလောဘတွေຢာကတွေမရှိဘဲနဲ့လောဘຢာကတွေကိုနိုင်ရင်တော့နိုင်ရင်ကြလေလို့မြတ်စွာဘုရားကရှင်းရှင်းပြီးတော့နောင်လာနောက်သားပုဂ္ဂိုလ်တွေကတော့ဒါတဲ့ ယခုနင်တို့ဒီလေသာရနိုင်နေမှုကြတဲ့သံဃာတော်တွေရဲ့အစီအဝါဂုဏ်ရည်ယူသူကအမုံမြဖြစ်ပေါ်လာတဲ့ပါဠိမှန်သောရဏခေါ်တဲ့အဲအသားနဲ့ရောပြောပြီးတော့ထားတဲ့သလေးဆုံးသလေးဆုံးကတရားမဟုတ်ဘူးအခုဓမ္မကြီးကထွက်တဲ့ခံကောင်းနေမျိုးပဲကောကိစ္စကောကိစ္စကောင်းနေမျိုးကိုပြောတာအဲဒီသလေးဆုံးတွေကိုမထင်မဲ့နေကြည့်ကြလိမ့်မယ်အဲဒီသလေးဆုံးတွေမနကောင်းနေပါရင်တောင်မှဟင်းဆုံးကမကောင်းဘူးဟင်းကမကောင်းဘူးစသည်ဖြင့် နောင်နောက်ကနောင်နောက်ကကိုတော့အချို့ကိုလည်းကိုမျိုးတော့ပဲဟုတ်မယ်အဲ့ဒီအချို့တိုင်းကိုမပါဘူးအရေးကြီးရပါမြတ်စွာဘုရားပြောတာလေအချို့တိုင်းမပါဘူးအဲမတင်နိုင်ရည်ရှိပြီးတကားလားပြောရဆိုကြနိုင်မယ်တဲ့မြတ်စွာဘုရားအမိန့်တော်မူတယ်အဲဒီတော့တဝါတွင်တော့မရောဆုံးနဲ့ဖုံးနေပြီးတော့ညတာနေရတဲ့ဘင်္ဂါရော900နဲ့မြတ်စွာဘုရားကိုအာရုံပြီးတော့တိုင်းညွှန်ရရမယ်သတ္တနဝါမြောက်ကာလ၌သတ္တနဝါမြောက်ကာလ င်သာပြီပင်ဘာသာရဝေဘာရင်းသုံးပါပါလို့မရောဆုံးကိုသုံးသေးညရလည်း ရှိတဲ့သာသနာကြာကြာဒီရဲ့တို့သာသနာကြာကြာဒီအောင်လို့ရှင်သာရိပုတ္တရာကဝိနည်းသိက္ခာကိုပညာပွေရာလည်းထားခဲ့ပါတယ်အဲဒီတော့မှအချိန်ကြာသေးလို့သိက္ခာကိုပညာပါဘူးနောက်အကြောင်းပေါ်တဲ့ခါတွေကျမှပညာလာပါတယ်အဲဒါကပရင်သာရိဝိရင်သာရိကပြီးတဲ့ခါမှာအစဉ်လိုက်ခရီးစဉ်တွေကြွလာပြီးတော့နေရမျိုးရွာတွေမှာဝေသာလီရောက်လာနောက်၁၂ဝါပြီးတော့၁၃ဝါသာစေ သာဇေတပိပါလဝိစဤတစ္စီသောတဲ့သာလိယတောင်မှာတဝါဘာဝတိဇေရတောင်မှာတဝါတပိလဝကြီးမှာသက္ကပြိုင်ဓာတိရတော်ဘောတပိလဝကြီးမှာတဝါအာလဝိအာလောကဘူးရဲ့အတိုင်းကြီးအာလဝိကြီးမှာတဝါအဲ့ဒါကလေးဌာနတဝါစီတဲ့ခုနကစနေနဲ့ပေါင်းရင်လက်ချက်ဝါရှိတော်ပြီပေါ့လေအဲဒီမှာ ဇေရဝံကျောင်းဇေရဝံကျောင်းတော်ကတော့သောသောကတွေကပါပဲပထမရာဇဂုကြီးမှာဝါဆိုတော့ကလည်းအဲ့ဒီမှာနာရဝိသေကြီးကရောက်လာပြီးတော့ညစွာဘုရားဆံကိုအဲသင်္ကပ်ပြီးတော့တရားနာသောတာပန်ဖြစ်ပြီးညို့ပြောရတယ်အဲဒီကနောက်ပြန်သွားတဲ့ခါညစွာဘုရားဖြင့်သွားတယ်ဟာကြောက်ပြီးတော့ကြောင်းနေဆောက်သွားတယ်တဲကြောင်းနေဟိုရောက်တော့ဝေဒမင်းသားကြီးဥယျာဉ်ကိုငွေတွေပြည့်ခင်းပြီးတော့ ဝယ်ရတာငွေငွေပြားတွေပြေခင်းပြီးတော့ဝယ်ရတယ်အဲဒီတော့ဆက်ရှိကလေးတောင်ပုံမယ်လို့ဆိုတာပဲမြေဘိုးတယ်အဲကျောင်းဆောက်တာကဆက်ရှိကလေးပူဇော်ဘောကဆက်ရှိကလေးဆက်ရှိကလေး354ကလေးပုံတယ်လို့ဆိုတယ်အဲဒီဇေရမကျောင်းတော်မှာအခု12ဝါ13 14ဝါမြောက်ပေါ်တယ်ဒီမှာဝါဆိုတဲ့နောက်ပြီးတော့သတိလို့ဒီမှာ15ဝါမြောက်အာလဝီမှာ16ဝါမြောက် ဘာဆိုတော်မူသည်တဲ့အဲဆိုရမယ်စာစေကတိစာစေကတိအာလဝိအာလဝိစာဤဖြစ်ပြီသောစာစေကတိစာစေကတိအာလဝိအာလဝိစာဤဖြစ်ပြီသောသာဇေကပိသာဇေကပိအာလဝိအာလဝိသာယိပစ္စည်းသောအဲသာရိယတောင်းဒီတော်သာရိယတောင်းဆိုတာက မဟာဗောဓိပင်ကြီးကနေပြီးတော့ပြင်အနောက်ညာလူကနောက်တော့တော်တော်ဝေးပါတယ်မိုင်900လောက်ဝေးမိဒီမာဒေတာနယ်ပယ်အဆုံးတော့ကြီးကြီးရောက်နေပါတယ်အဲဒီမှာသာရိယတောင်ဆိုတာရှိတယ်။ဥသေဒီတို့ဘာလို့လဲနီးတယ်။အန်တီတို့ဘာလို့လဲနီးသွားပါတယ်လို့။နောက်ဇေရုံမှာတော့သင်ကြားနေမာဝတိကြီးတပိလောကလည်းသင်ကြားနေအာလူကလည်းအလာဘဆိုပြီးဘာရသူပြောကြမလို့သက်သက်ဝါရှိသွားတယ်။ နောက်ရာဇိုတစ္ဆာလီနှစ်ဖတ်လိုက်ရာဇိုတဲ့ရာဇိုမှာတဝါဆိုကြတယ်၁၉ပါးသာလီယတောင်မှာခုနသာလီယတောင်မှာအဲဒီမှာနှစ်ဝါဆိုကြတယ်အဲတော့၁၉ဆက်ရှိ19ပေါ်19ပါရှိတော့တယ်။ထားလေရံရိုးတဲ့နောက်ဆုံးရံရိုးမှာတစ်ခါထပ်ပြီးပါဆိုကြနဲ့နေတော့ဝါ20ပြည့်သွားတယ်ဒီမှာ။ဒါအနိကာရဝါဆိုတာဒါတွေပဲဒီတနေရာမှာတဝါဟိုတနေရာမှာတဝါစသည်ဖြင့် နေရာတွေကြောင်းစုကြောင်းစုပြီးတော့ဝါဆိုသွားတဲ့ဌာနတွေအနိပါဒဝါဆိုတာဌာနမမြဲတဲ့ဌာနတွေအဲ့ဒါ20ရှိတယ်ဝါရ20မှာနေရာကြောင်းစုဝါရ20ကနောက်တော့ညာပါဖြင့်သာဝတိမှာပဲ24ပါးနေပြီးနောက်ဆုံးပါကတော့ဝေလူဝါရမှာဝါဆိုရဲအဲ့ဒါကတော့နိပါဒသာဝတိမှာ24ပါးနိပါဒဝါတွေဝေလူဝါကတော့နောက်ဆုံးဝါတွေနောက်ဆုံးဝါတွေမှာသူကမတွက်တော့တော့ပါဘူးသူကတော့ဆိုင်ဒါလေးဆိုရမယ်ရာဇယောတိသာသနာ သာလီနှင့်သာလီနှင့်အလင်ရာဇဂိုရာဇဂိုจิตသာလီနှင့်သာလီနှင့်အလင်ရာဇဂိုရာဇဂိုจิตသာလီနှင့်သာလီနှင့်အလင်ရာဇဂိုဒါဌာနပေါင်းနဲ့စုံသွားပါပြီအလုံး၁၄ဌာနရှိတယ်ရာဇဂိုမှာတော့ရှိက ပထမအသုံးပါဆက်ပြီးတော့ဆိုတာနဲ့အခုရာဇဝတ်နှစ်ခါကျမှဆိုတာနဲ့၅ပါပဲ။သာလျာတောင်ကလည်းပဲရှင်နာတဝါနဲ့အခုနောင်နာနဝါနဲ့၃ပါဆိုတာသာလျာတောင်။ဒီနေ့နေရာတွေကတော့တဝါစီတဝါစီတို့ကြီးတဲ့ဘက်နဲ့တူပါတယ်။ဒီနေ့မှာတွေကတော့ဝါဒမရှိဘူးတဝါစီပဲဒီနေ့နေရာတွေကတော့ဒီရင်ဆန္ဒဌာနကတော့တဝါစီပဲ။အဲဒီကပြီးတော့ဝါနဲ့ဆက်ပြီးသွားတဲ့အခါ24ကပါဝတ်မှာ သုံးပါဝေရုဆို24က24ပါပါပဲ24ပါဆိုတော့နောင်နောင်ကဝါနဲ့ကာယဆန့်နေဆိုလို့24ခါလို့ဒီကကာယယူထားပါတယ်24ကပါဝမတဲ့တာဝတိဒီမှာ24ဒီဝါဆိုတယ်24ပါပဲ24ပါပြီးတော့နောက်ဆုံး25ပါမြောက်ဝေလူဝဆိုတဲ့ရွာမှာဝါဆိုပြီးဝေလူမဟုတ်ဘူးလားဝေလူဝဟိုဝေလူမကတော့ရာဇိုဆိုရင်ပြီးတာလေဝေလူမထုတတ်ဖို့မလို့ ။ရာဝေလူဆိုရင်ဝေလူဝပဲ။အဲ့ဒါ25ဝါ။ဒီ25နဲ့ရှိကဝါ20နဲ့ပေါင်းလိုက်ရင်အလုံး45ဝါရှိသွားပြီဒီမှာ။ဒါဆိုရမယ်24က24ပါ။ဘာဝမဘာဝမသုံးပါဝေလူဆိုသုံးပါဝေလူဆို24က24ပါ။ဘာဝမဘာဝမသုံးပါဝေလူဆိုသုံးပါဝေလူဆို24က24ပါ ဝါဝေလူသော24ဝါရသာဝတိဒီမဝါဆိုသည်သာဝတိဒီမဇေယျအကြောင်းတော်ဝါဆိုတဲ့ကလည်းရှိတယ်ပုဗ္ဗာအကြောင်းဝါဆိုတဲ့ကလည်းရှိတယ်နောက်ဆုံးပြိဋိဘာစာမဲ့သံဃာနည်းနှစ်ကတော့နောက်ဆုံးဝါဝေလူဝဆိုတဲ့ရွာဒါဝေတာလီရှိပဲနာဝေတာလီရဲ့ရှိပဲနာမှာရှိပါတယ်သူကဝေလူဝအဲဒီမှာဝါဆိုတယ်တဲ့ဒါဝါတော်စင်းတွေကိုအဲသာဝတိဒီမ24ပါးတဲ့က ဇေရဝမှာဘယ်နှဝါတော့ဥပ္ပါယုံမှာဘယ်နှဝါတော့ဒါလေးကလည်းဆွဲကြပြီးမှတ်ဖို့ရလိုပါတယ်ဓမ္မဝရမှာပါဓမ္မဝရတက္ကရာမှာပြထားပါတယ်။ဘုန်းကြီးကဓမ္မကတော့ဇေရဝမှာအဲဒီအလုံးရှင်နာကဇေရဇေရဝမှာတဝါလေးရှိတယ်။ပေါင်းလိုက်လို့ရှိရင်25ဝါရှိတယ်ဒါဝရှိတယ်။အဲ့ဒါပေါင်းပြီးတော့ဇေရဝမှာ16ဝါပုပ္ပါ6ကျင်းဆိုဆိုပြီးဘုန်းကြီးကဓမ္မအနည်းကသံဖို့လုပ်ထားပါတယ်။အဲ့ဒါဟိုက တတိယဟန်တော်တစ်ပါးကဒီဥစ္စာအတိတ်ကသဘောပေါက်ပဲဖြစ်ပြီးတော့နေတာနဲ့ဒါရှင်ဦးမှပြင်ပါဘုရားပြင်ထားရတယ်ကို24ဝါမှ6ပုဗ္ဗဇေတအကျဉ်းဆိုတာတော့မှားကြမရှိဘူးခုန24ဝါသင်တာကပါတယ်ဘာဝတိဒီမှာဝါကတဲ့24ဝါလည်းက6ဝါကပုဗ္ဗပုဗ္ဗယုံပေါ့ဇေတဝင်မှာတော့အကျဉ်းပဲ24ထဲမှာ6ဆိုလို့ရှိရင်7ရှိတာပေါ့အဲ7ဝါသင်တာကတဝါနဲ့ဆို19ဝါရှိတယ်ဒီလိုမှာ 24ဝါမှ6ပုဗ္ဗဇေတအချင်းဆိုတာအာဝတိကြီး24ဝါထဲမှာဘာဇေရဝံနဲ့ပုဗ္ဗယုံကြောင့်နှစ်ခုခွဲပြီးဝါဆိုပုံကိုမှတ်ရအောင်အကင်ဆွားမယ်24ဝါမှ သောပုဗ္ဗဇေတအချင်းဆို14ဝါမှသောပုဗ္ဗဇေတအချင်းဆို14ဝါမှသောပုဗ္ဗဇေတအချင်းဆို14ဝါနဲ့ကသောဝါကပုဗ္ဗယုံဥဒ္ဒကာရဓမ္မကြီးသောလဘုရားနဲ့ကြောင်းပရမ ကိုးကလေးကိုးကလေးသုံးလိသူကအဲနေရာကိုးကလေးကျောင်းကကိုးကလေးသူတော်ဘက်ကကိုးကလေးတက်ခွန်လေးနာရဝိန်တတိကြီးကတဝက်လိုက်အဲဒီနာရဝိန်တတိနဲ့မိသာခါတော့ဓမ္မကြီးရဲ့ဆွမ်းနာဆွန်ပြထီတန်းကိုသာသနာ့ဘက်စပြီးကျေးဇူးများတဲ့မြတ်စွာဘုရားအဲ့ဒီမှာ45ပါးတဲ့က24ပါး25ပါးပါလို့ဒီနာတော်က25ပါးပါဆိုတာ 25ပါးဝါဆိုတယ်အဲဒီမှာဝါဆိုပြီးတော့သာသနာပြုတာအခုညဇာပြဟောတော်မူတဲ့တရားတွေမှာဆိုရင်များသောအားဖြင့်ဘာဝတိယဝိရတိဇေတဝေနိအနာရတိမိကသာအာရမေပါတာပဲဥပါရမေယထာပြန်ပါပါတယ်။ဒါရင်အများဆုံးပဲအဲဝေလူဝေနေတို့သိညာတွေကဘယ်တော့မှမများဘူး။အဲဒါအများဆုံးမှလည်းဆိုပြအများဆုံးသတင်းသုံးနေရပဲ။အခုဒီကောင်ကျောင်းတော်နေရာတွေဆိုတာဘုရားဘုရားနေတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီရောက်ရင်တွေ့ပါလေကျောင်းတော် ကိုယ်မရှိပါတော့တယ်ဒီကမြတ်စွာဘုရားကြီးအောင်ပြုရတယ်အဲဒီတော့အဲဒီ20ဒီကဝါ20နဲ့နောက်ကဝေလူဝရွာတိုင်းဝေလူဝရွာမှာဝါဆိုတဲ့ဝါတိုင်း25ဝါနဲ့ပေါင်း45ဝါရှိတယ်အဲဒီ45ဝါပါလုံးမြတ်စွာဘုရားဟာတဏှာတဏှာကြွားပြီးဝါဆိုရတယ်ဝါဆိုပြီးတော့ဝါဆိုတဲ့နေရာတွေအများကြီးသုံးတာမဟုတ်ဘူးဝါကျွတ်တယ်ဆိုလို့ရှိရင်ဒီသစာကြီးကကြွားရတာကအပြင်း ဝင်းအကျယ်ရှိတယ်အလယ်အလဝင်းရှိတယ်အကျဉ်းဆုံးဝင်းရှိတယ်သုံးသုံးပါးရှိပါတယ်အကျယ်ဆုံးလားကသာလို့ရှိရင်ယူသနာအဲယူသနာ900ရှိတယ်အဝိုင်းယူသနာ300ရှိတာအဝိုင်းဆိုတော့900ရှိတယ်အလယ်လားကဆိုရင်600ရှိတယ်အတွင်းဆုံးလားကအကျဉ်းဆုံးလားဆိုယူသနာ300ရှိတယ်အပြင်ဆုံးလားကဒေသကြွလို့ရှိရင်တရင်ကျွဲကကြွလာဘာဆိုတာနိကမှာဆန်ရောက်တော့တာပဲ ဒါနေ့တနေ့ချင်းလို့ဒီနေရာမှာဒီရနေတာလည်းရှိဒီရသွင်းနေတာလည်းရှိမှာမဟုတ်လေအဲဒါဒီနေ့နေဒီနေ့နားလိုက်ဘုံဘုံနေရာလောက်နားလိုက်ဘုံနေရာလောက်နားလိုက်ကြွနေရတာရောက်သွားပြန်ဆင်းရဲတာမဟုတ်ဘူးနောက်ကခန္ဓာလေးနဲ့ကြွနေရတာခန္ဓာလေးအနည်းဆုံး900လောက်ကတော့ပါပါတယ်900လောက်ပါတဲ့ကရှိတယ်1000လောက်ပါတဲ့ကရှိတယ်အဲဒီသံဃာတော်တွေနဲ့ဒေသကြီးနဲ့ပြီးတော့ကြွနေရတာဘာဖြစ်လို့ကြွရောဆိုလို့ရှိရင် ဆိုတော့ရလာပုဂ္ဂိုလ်တွေကမြတ်စွာဘုရားကြီးလာပြီးတော့မမှုနိုင်ကြဘူး။ဒီလိုပုဂ္ဂိုလ်တွေကလာဖို့ရအရွယ်ကြီးနေတာနဲ့မလာနေတာနဲ့လည်းရှိဘူးဖြစ်တာတော့သွားရလာရင်မလွယ်ပါဘူး။ဒီကျင်နာမှာဒီပိုင်းလိုက်ရင်လွယ်ကူပါဘူးဒါကြောင့်အဲဒီလိုမလာနိုင်တဲ့ပုဂ္ဂိုလ်တွေလည်းဘုညောကြောရအောင်ဘုညောကြောပြီးတော့ဗရမဂုံသီလတွေလည်းပြီးကြရအောင်။อืมတရားကလည်းနာရအောင်တချို့ပုဂ္ဂိုလ်တွေကြတော့တရားနာပြီးတော့မဲ့ဖို့တွေလည်းရပါတယ်လည်းပဲအများကြီးရှိပါတယ်။ အဲဒီတော့တရားကြီးတွေလည်းရအောင်မြတ်စွာဘုရားကလာပြီးတော့သာသနာပြုရတယ်တရားရည်တွေတိုက်ကျွေးရတယ်အခုနမနာသွားရတာရေလွယ်ကူနေတဲ့ခါတောင်ဗမာပြည်ရဲ့တင်တောင်မှရန်ကုန်မြို့ဘုရားဝမြောက်ခုတဲ့ပုဂ္ဂိုလ်တွေတော့ရတွေမှာအများကြီးရှိတယ်တချို့များဘုန်းကြီးများရောက်သွားတဲ့ကမဲကြည့်တယ်ယထာရနဲ့မနည်းတဲ့အရာကပုဂ္ဂိုလ်တွေကယထာကိုမမြင်ဘူးတဲ့သူတို့ သင်္ဘောလာနဲ့မနီးတဲ့ရကပုဂ္ဂိုလ်သင်္ဘောမမြင်ဘူးသူတို့သူတို့ရလေးနဲ့သူတို့နေနေကြကြတာအဲဒါဒီရံကုန်မြို့လုံးမှာဟောပြောနေတဲ့တရားတွေသူတို့ကြားဖို့နာဖို့မနာခဲရင်တာပေါ့ဒါကြောင့်ဘုန်းကြီးများလည်းတစ်ခါတစ်ခါအကြောင်းကားတွေတော့နေတွေပါလေလှည့်ရပါတယ်လှည့်ပြီးတော့တရားတွေပါလေဟောရအဲဒါညစာဘုရားမှာတော့တတ္တဝါတွေကိုသနာရည်ကြီးစွာမဟာကုဏရှိတော်မူတဲ့အတွက်မိမိသံဃာတာတာနေနိုင်ရေးကိုဘယ်မှမပြုဘဲနဲ့ ဝါကျွတ်တယ်ဆိုလို့ရှိရင်ဖြင့်သို့တော်ရတယ်ပြီလီပြီးတော့ဒေသကြီးကြွချင်ရင်တရားဓမ္မတွေဟောပြောရတယ်အဲဒီဟောပြောတဲ့အခါမှာဥပဒေက၅ပါးရှိပါတယ်မနေ့ပိုင်းမှာမျက်နာသေးကိုလည်းသုတ်သင်အချိန်ရှိတဲ့အတွင်းမှာသမာဓိဝင်စားအဲသုံးကညကြလို့ရှိရင်ဖြင့်သုံးကကြွားအဲသုံးကကြွားတော့တပါးလည်းကြွားတယ်ခါလည်းရှိတယ်ဒါကအကြောင်းကားလျော်သွား တဘာရဲကြွမှာဟိုမှာတရားဟောဖို့ပြောဖို့အစီအစဉ်မဲ့နေရာတွေကြတော့တဘာရဲကြွတကားတကားဒီလိုအိဒီပါနဲ့ဒုမနဲ့ကြွသွားတာလည်းရှိတယ်အချိန်ချိန်ကြီးကြွတာရှိတယ်အဲအများတန်ဃာတွေနဲ့ကြွတဲ့ခါလည်းရှိတယ်အဲလိုအများတန်ဃာတွေနဲ့ကြွတဲ့ခါမှာလည်းရိုးရိုးလေးယောဒနာကြွတဲ့ခါလည်းရှိတယ်တကောအိဒီပါတွေနဲ့ကြွတဲ့ခါကြီးတကောအိဒီပါတွေနဲ့ကြွတဲ့ခါကျတော့အနာကြီးကြီးကိုကောင်းတယ်လို့ဆိုတာပဲအင်းမြတ်စွာဘုရားမလာခင်ကတည်းကအဲမိုးရင်းညာလည်းရွာလို့ဒီဒီလေးကြီးတွေကလည်းတိုက်လို့အမိုက်ကြိုက်တွေလည်းရှင်းလို့ မညီတဲ့ညီတွေလည်းညီပြီးတော့သွားလို့ငါကကြရလို့ရှိရင်လမ်းနေရာတစ်ခါလဲညီလို့ဒီထဲကနေပြီးတော်တဲ့ကနေပြီးရှိတဲ့ပန်းနေလေတွေကတိုက်ပြီးတော့လမ်းလျှောက်ပြီးပန်းနေများလဲရှုထားလို့လူတွေကတော့မလုပ်ရဘူးဘုရားတကူတကူနဲ့တစ်ခါလဲကြွရတဲ့ခါလဲအဲအဲ့ဒါတွေမြင်ရတဲ့ဒီရထကပုဂ္ဂိုလ်ရဟဲ့ကနေ့တို့လမ်းတော့မြတ်စွာဘုရားကြတော့မှာပဲလို့ပြီးပြီးတော့လူတွေကတခါလဲကောင်းကောင်းမွန်မွန်စစ်စစ်လူနဲ့အဝတ်တရဝတ်ပြီးတော့ဘုရားကြိုးဆိုပြီးတော့ အဲတန်ဃာတွေပြညတယ်တပည့်တော်တို့အိမ်၅ပါးကြောက်ပါဗျာ၁၀ပါးကြောက်ပါဗျာတပည့်တွေတောင်းပြီးတော့သူကြတယ်အကျိုးလဲတရားနေရာလဲပါမှာပေါ့လေအဲဒီကဆုံးခံတော့ဆုံးလုံးလေးတော့ပြီးတဲ့ခါကလည်းမြတ်စွာဘုရားကျောင်းတော်ရောက်ဒါနာပြုလိုက်တဲ့မွေနေဘူးအဲတရားတော်မှာတန်ဃာတွေအကုန်လုံးဆုံးစားပြီးအောင်ဆုံးသိတာတွေဆော့ရရပြီးအောင်တော့စောင့်ဆိုင်တယ်အလုံးပြီးတဲ့ခါကလာကြတော့မြတ်စွာဘုရားကဏ္ဍပြုတိုက်ဝင်တာဟဲ့လားမနေ့ကင်းကာလကိစ္စပဲအဲဒီ ကျောင်းကဝင်တဲ့အခါကာလကြဝန်သာနေဖြစ်စေကုန်မှညာရင်ရဟန်းတော်တွေလာပြီးတော့ကြောကြတော့အဲ့ဒီမှာဩဝါဒပေးရတယ်အပါအပမာရဏဘိက္ခုသမ္မာရိဋ္ဌဗမာရတရားနဲ့ပြည့်စုံညာအဲဘုရားဘာသာတော်မှာလောကသမိတ်ဆရာပွင့်တော်မူတဲ့ခါရခဲ့တယ်လူဖြစ်ရခဲ့တယ်ယဟန်ဖြစ်ရခဲ့တယ်တန်ပါတိပြည့်စုံခြင်းဆိုတာလည်းရခဲ့တယ်သူတော်ကောင်းတရားတွေမရောက်ဖို့ရောက်တရားတွေဆိုကျမ်းနာရခဲ့တယ်ဟုတ်တယ်ဒါသူတော်ကောင်းတရားကျမ်းနာဖို့ရတယ်အမှန်ခရင်ပါရဲ့ အဲဒီခဲရင်နဲ့ဒုံမာတရားတွေကတော့ရပြီးတော့နေတဲ့အခါမမြင်မဲ့လည်းရော့တရားသူတရားမြတ်တွေရအောင်လို့ကြိုးစားကြအားထုတ်ကြလို့ညစွာဘုရားကဩဝါဒပေးပြီးတော့ခန္ဓာကိုယ်ကြီးတိုင်ဝင်တော်မူတာကိုအဲနေ့နဲ့နေခင်းကြတော့တခါမနေ့ကဆုံးလူထားတဲ့တရားဓမ္မတွေကအကြောင်းရောက်လာတဲ့အခါမှာအဲဒီမှာတရားဟောရတယ်ဒီတိုင်းဒီတိုင်းတရားဟောရအဲဒါနေ့နဲ့နေခင်းကိစ္စဒီထဲမှာရဟန်းတော်တွေက ကမ္မထာမေးတာတွေတရားမေးတာတွေဒီကားတွေလည်းသိကြရတယ်ကမ္မထာပေးရတယ်အဲဒီကသာသစ္စာကညနေခင်းကိစ္စညနေခင်းကိစ္စပြီးတော့ညာဥယံကိစ္စအဲညာဥယံကြတော့လည်းပဲညာတော်တွေကသိကလာတဲ့ခါကညာတော်တွေဩဝါဒတရားဟောရတယ်ကမ္မထာပေးရတယ်အဲဒီကညာဥယံကပြီးပါတဲ့အခါ၎င်းညာရောက်တော့နတ်တွေကလာတာကိုမင်္ဂလာတော့မှာအလုံးသိကြတဲ့အတိုင်းပဲညတ္တဒေဝတာဆိုတာ အဘိက္ခန္ဓာယာရာကြီးအဘိက္ခန္ဓာဝနာကေဝလကဗ္ဗဇေတဝနာဟောပါသေးတယ်ဗျညသကောင်းသောအချိန်မှာအဲသကောင်းချိန်မှာညဉ့်ညလွန်ပြီးတော့သကောင်းချိန်အဲဒီချိန်မှာမြတ်စွာဘုရားကနတ်တယောက်ကလာပြီးတော့မင်္ဂလာအကြောင်းတွေမေးတယ်ဆိုတာပါပါတယ်အဲလိုပဲဒီရင်တရားတွေလည်းပဲနတ်တွေကဒီချိန်မှာလာရှိကမေးတော့နတ်တွေလည်းတရားဟောရတယ်ညအဲဒါသကောင်းညာကုံသွားရောသကောင်းညာကုံသွားတော့မနေ့လင်းအားကြီးရံကြတော့သုံးပုံပုံပြီးတကုံကတော့ကျမ်းမာရေးဖြစ်အောင်လို့ဉာဏ်ကြွရတယ်တဲ့ဒီနေ့လုံးထိုင်နေရတာကို ပြညာကြွအဲပြညာကြွပြီးတော့နောက်နောက်တစ်ပိုင်းကတော့စိတ္တခဏသိစေရတယ်နောက်တစ်ပိုင်းကတော့အသိစေရကထပြီးတော့လောကကိုကြည့်ရတယ်လောကကိုကြည့်ရကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေဘယ်မှာရှိပါလိမ့်လို့စောစောကကြည့်ရအဲဒီမှာဟိုညာညာညာနဲ့တခါလဲချမ်းပြီးတော့သိကြပါလားဒီကျောင်းသားကနေပြီးချမ်းပြီးတော့ကြည့်ရအဲဒီတွေ့တဲ့ပုဂ္ဂိုလ်တွေ သွားပြီးတော့တရားဟောခြင်းတပါးတဲ့ဂျုံနဲ့လည်းသွားပြီးတော့ဟောရတာပဲအဲ့ဒါကလင်းအားကြီးရံမှာအထုရတာတဲ့လင်းအားကြီးရံပြီးတော့ခုနမနဲ့ရောက်မနဲ့ပြီးနေ့လေနေ့လေမှလည်းပဲတစ်ကြိမ်ဒီလိုပဲလောကကိုဖြန့်နေနေ့လေတစ်ကြိမ်မနဲ့သောသောတစ်ကြိမ်မြင်မြင်ကြည့်ပြီးတော့တတ္တဝါတွေကိုတရားရည်တိုက်ကျွေးပြီးတော့နေရတာမြတ်စွာဘုရားညီညီတက်တက်ဆင်းရဲတာတာလေးနေရတဲ့အချိန်တွေတော့မရှိပါဘူး45ပါးကာလပါလုံးမပြတ်တလဇတ်တခါတည်းတရားဟောပြောဆုံးမှပြီးတော့သွားရတာ အဲ့ဒီ55ပါးကာလပါလုံးဒီစာရည်ရဲ့ကြွချီတော့55ပါးသောဌာနတွေလည်းတင်းသုံးလို့အဲဘုရားကိစ္စအဲဘုရားကိစ္စ5ပါးမြတ်စွာဘုရားရဲ့ပြုပြင်တဲ့ဘုရားဘုရားကိစ္စ5ပါးကိုလည်းပဲအချိန်ရှိတယ်မြတ်အချိန်ကြီးဆောင်ရတော်မူလို့သွားတော်မူတဲ့မြတ်စွာဘုရားအောင်ပြုပြီးတော့ခိုင်းညီညွတ်ကြရမယ်55ဝါကာလပါလို့သို့ထိုရတော့နိုင် တင်သုံးတော်မူလျက်ထိုထိုရတို့သောဒေသစာရီကြွချီတော်မူလျက်ဘုရားကိစ္စနာပါတော့ကိုမြင့်ညမအားမြတ်တော်မူလျက်မဟာကရုဏာတော်ကြီးဖြင့်အတ္တဝါတို့ရဲ့အကျိုးကို ပြီပြီးတော့နောက်ဆုံးဝါနဲ့စပ်ပြီးတော့ဟောကြလို့နောက်ဆုံးဝါနဲ့ပြီးရောက်ဟောရမှာအစီအစဉ်တွေကြားနေမှာတော့ဒီမှာအစီအစဉ်တွေကောင်းနေနေရေးတာလေအစီအစဉ်တွေကသူကအပိုင်းပိုင်းနဲ့အများကြီးပဲနောက်ဆုံးဝါကဝေလူဝါရွာမှာပါဆိုတာနောက်ဆုံးဝါဝေလူဝါရွာမြောက်ခင်ရာဇဂိုမှာအပရိဟာရိယ မဆုံးရည်တရားတွေမြတ်စွာဘုရားဟောတော်မူပါတယ်လူလောကလူသက်ကပုဂ္ဂိုလ်တွေမင်းတွေမဆုံးရည်တရားတွေလည်းပါပါတယ်ဉာဏ်တော်တွေမဆုံးရည်တရားတွေကတော့ခုနှစ်ပါးခုနှစ်ပါး၅မျိုးဟောတော်မူပါတယ်၆ပါးကလည်းတစ်မျိုးအမှန်ကောင်းတဲ့တရားတွေပါပဲအဲ့ဒါတွေကိုအခုဟောကြည့်ကြည့်လို့အမှန်ကောင်းတဲ့တရားတွေပရိနိဗ္ဗာန်ဆံကလည်းနီးတာနဲ့မြတ်စွာဘုရားကသီလသမာဓိပညာတရားတွေကိုအထူးသဖြင့်ဟောပြောလို့ရှိရဲ့တဲ့ဒီနေ့ချိန်တော့လည်းသီလသမာဓိပညာတော့ဟောနေတာပါပဲဒီပရိနိဗ္ဗာန်ဆံကနီးမှာအထူးသဖြင့် သတိပေးပြီးတော့ဟောတယ်ဣတိသီလံဤကသီလပဲဣတိသမာဓိဤကသမာဓိပဲဣတိပညာဤကပညာပဲသီလပရိဘာဝိတောသမာဓိသီလပရိဘာဝိတောသီလခြင်းထုံအပ်သောသမာဓိသမာဓိမြင်မှာဘလို့အကျိုးများ၏သီလခြင်းထုံအပ်တဲ့သမာဓိဟာအကျိုးများတဲ့ယဟန်တို့မြတ်စွာဘုရားဟောတယ်သမာဓိပရိဘာဝိတာသမာဓိပြင်ထုံအပ်တဲ့ပညာပညာတွေမှာဘလာအကျိုးများ၏မာနိတန္တာ ညာတော့အာနိသင်ရှိပြီ။မာရိပြန်ထုံရတဲ့ပညာဟာလည်းအကျိုးများတယ်။ပညာပရိဘာဝိတာပညာနဲ့ထုံရသောစိတ်ဓာတ်စိတ်သည်အာတဝေဟိအာသဝတရားတော်မှာဗမာတွေပါကောင်းစွာကလည်းဝိမုစတိလွတ်မြောက်တယ်။ပညာချင်းထုံတဲ့စိတ်ဟာအာသောတရားဒီမှာလွတ်မြောက်တယ်။သိရထီတာဘယ်အာသောဒီမှာလွတ်မြောက်တယ်လဲဆိုရင်ကာမတဝါကာမသွားမှာလည်းလွတ်မြောက်ပြီးဘဝတဝါဘဝသွားမှာလည်းလွတ်မြောက်ပြီး အဝိဇ္ဇာသဘာအဝိဇ္ဇာသဘာမှလည်းလွန်မြောက်သည်မြတ်စွာဘုရားညာနေခဏခဏဒီဩဝါဒပေးတယ်အဲ့ဒါလေးရေးကြည့်ပါတယ်ဒီနေ့ကဘုန်းကြီးတို့တတိတတာတူအဲတို့အလုတ်ကိစ္စအားလျော်စွာသမာဓိအခက်ပိုင်းမလားအဆုံးပြကြတဲ့နေရာသူရောက်ပြီးတော့နေပါတယ်အဲ့ဒီကနေဒီကစာရေးသူတို့ရ ဓမ္မဓိကတရားဟောဖို့ကိုတပါလာပြီးတော့ဟောတဲ့အကြောင်းဒီတရားကဘုရားသိတာတရားရိုက်တော့မခေါ်လို့ပါဘူးအဲဒီကသီလတွေဘာတွေကမလိုပါဘူးသမာဓိတွေမလိုဘူးအပြီးရင်ပြီးတာပဲဆိုပြီးတော့အရင်နေမျိုးသူကဟောတာကိုသူကသွားပြီးတရားနာတော့အဲသူကသွားတရားနာတရားနာပြီးတော့တရားတွေဘာတွေနည်းနည်းပါးပါးဆွေးနေတော့သူ့မေးအဲဒကာကြီးသီလတွေဘာတွေစောက်တည်ပြီးတော့ကျင့်သုံးနေတယ်ဆိုတာဘာလို့ဖို့တော့လို့မေးတယ်ငါမလိုပါဘူးလို့ပြောတယ် ရှင်ဘုရားတတိတော်ကဘုရားဟောတရားထဲမှာသီလသမာဓိပညာလိုရစွာဟောတာတတိတော်ကမှတ်ထားတာသီလဖြင့်ထုံအားသောသမာဓိဒီအကျိုးများ၏သမာဓိဖြင့်ထုံအားသောပညာဒီအကျိုးများ၏ပညာဖြင့်ထုံအားသောစိတ်ဒီအသောတရားတော်မှလွန်မြောက်သည်တတိတော်ကဘာသာပြန်ဖတ်သူကပါဠိဘာသာပြန်နေဖတ်တာဘာသာပြန်နေဖတ်တာလားအဖေဒီဘုရားဟောပါဠိတော်ပဲအရှင်ဘုရားပဲသီလမလိုပဲနဲ့ဘုရားကဘယ်ဟောမလို့ သူကသောရကသောရကတဲ့သူကပြောတယ်ဒီတော့မှဆိုတော့တရားဟောတော့ကြော့သွားတယ်သူကအရှင်မကြီးပြောတာကဟိုကတကားကသူကပါဠိဘာသာပြန်ဒီကဒီကပါဠိဘာသာကြာမှာပဲဒီအာပရိဘာသာသူကပါဠိဘာသာကြာတယ်မနာကောင်းတယ်ပါဠိဘာသာကြာနေအခုမနာသာဖတ်တဲ့ပုဂ္ဂိုလ်ကြီးဖတ်လို့ရှိရင်မနာနားလဲပါတယ်ညတော်ကြာနေတွေ့နေရတယ်အနာကျေးဇူးများတယ်မနာကောင်းပါတယ်ဒီတော့မှဆိုလို့ရှိရင်ပါဠိတွေဆိုတော့လူတွေကမသိဘူးတော့ဘူး ဒီတော့ကစာအုပ်ကြီးတွေကြည့်ပြီးကြီးညွားတာပဲဘာတွေပါမှမသိဘူးတဲ့မှာအခုဆိုလို့ရှိရင်ဘာသာစာအုပ်တွေဖတ်ရင်နားလည်တာများမှာပါပဲနားမလည်တာတော့ရှိတော့ကြည့်ဦးမှာပါလေလူတွေပြောနေစာသင်ထားတဲ့ပုဂ္ဂိုလ်တွေကတချို့ပိုက်တွေကြနားမလည်တာတွေရှိသေးတာပဲခက်တာတွေကတော့ရှိပါတယ်ဒါပေမဲ့နားလည်တာများပါတယ်ပြီးတော့အဲဒါလေးတွေကြည့်စုပဲကောင်းပါတယ်အဲသီလရှင်ထုံအားသောတမာရီဒီညာကအကျိုးရှိသည်အကျိုးရှိသည်တဲ့ပြီးတော့သီလမပါလို့ရှိရင်တမာရီမဖြစ်ဘူးပေါ့သီလပါရမှာ အကျိုးကျုပ်ပုဂ္ဂိုလ်တွေကအဲ့ဒီလွယ်တကူလောက်တဲ့သီလမလိုပါဘူးဆိုပြီးတော့မှန်တော့သူတို့ကသီလမကျင့်ရင်သာနဲ့ဒီလိုလောက်တာပါသူမြတ်တော့ဒီလိုဟောနေကြတယ်ဟိုဖတ်တာတွေကပါတဲ့ညီကိုအမိကြဆိုတာဘုံလို့သိကြမှာပါပဲညီကိုကအမိအမိပြလာတော့ဟိုမှာတောင်းကြောင်းနဲ့ညမိပြီးတော့အမိကပြလာတော့သူ့ခေါ်တွေပြီးလာတဲ့အခါခေါ်တွေကမိတ်ဆွေတွေကပြောညီကိုတွေကဟေ့မိတ်ဆွေမင်းအမိမပါတော့ပါပဲလားပါတဲ့နဲ့အာမင်းတို့မသိတော့ဒီအမိပြတိတ်ချုပ်နေတာကွာ ဒီမိကြီးကသံဃာနာနဲ့ရှုပ်လာငါဒါကြောင့်မို့ဒီမိကြီးဖြတ်လာတာမင်းတို့လည်းဖြတ်ကြတယ်ပြောတယ်ဒါတော့မင်္ဂလာသူ့အမိကြီးတုန်းကတော့ပြောမှာမဟုတ်ဘူးအမိမရှိတာနဲ့ပြောတာပဲသူကအဲ့ဒီလိုပါပဲသီလမကျင့်နေတဲ့ပုဂ္ဂိုလ်တွေကသီလမလိုပါဘူးသမာဓိအမှုကျင့်တဲ့ပုဂ္ဂိုလ်ကသမာဓိလိုဘူးကမ္မထာကြောင့်ထိုင်နေမလိုပါဘူးသိရင်ပြီးပါပဲဒီလိုဟောကြတာကိုအဲ့ဒါအဖျားဟောပါဠိတော်နဲ့တိုက်ကြည့်ဒါအခုခွန်ကြီးဟောတာဖျားဟောပါဠိတော်သီလပရိပါဝီတော်သီလချင်းထုံအောင်သောသမာဓိသမာဓိသည်မဟာဘလော ပြီးတော့ကျိုးရှိညာတော်ကျိုးရှိသမာဓိပရိပါဝိတာသမာဓိနဲ့ထွားသောဉာဏ်ဉာဏ်ဒီမှာဗလာညာတော်ကျိုးရှိဉာဏ်ပရိပါဝိတာဉာဏ်နဲ့ထွားသောစိတ်ဓာတ်စိတ်ဒီသမတိဝါကောင်းစွာသာလင်အတုရိအသောတရားတော်မှာဝိမုစတိလွန်မြောက်လေတော့ဤအဲဒါသီလသမာဓိဉာဏ်ဆိုသုံးခုလုံးလိုတယ်သုံးခုလုံးဉာဏ်မှာဟုတ်လားအဲဒီတော့ခဏခဏဟောပါတယ်အဲဒီကနေပြီးရာဇယောကနေပြီးအမ္ဘာလတိကဆိုတဲ့အဲဒီက မလာတိကာဒီတိနာလန္ဒာတဲ့နာလန္ဒာတယူဇနာရှိတယ်လို့ပြောပါတယ်အမလာတိကာကလည်းရဆိုတော့ယူဇနာဝက်လောက်ရှိမှာပေါ့လေလေးမိုင်လောက်ရှိမှာအမလာတိကာမှလည်းပဲသတင်းသုံးနာလန္ဒာမှလည်းသတင်းသုံးအဲ့ဒီမှလည်းပိဋကသမารပညာကျောင်းနေရသော်ပြောတာပဲအဲ့ဒီကနေပါရမီရွာတဲ့ပါရမီရွာဆိုတာကတော့ရာဇဝကနေပြီးတော့ငါးယူဇနာဝေးတယ်လို့ဆိုပါတယ်ငါးရှိပြီဆိုမိုင်40လောက်ဝေးမှာအဲပါရမီကာမကနောက်တော့ပါရမီပုတ်ဆိုပြီးတော့နေဖြစ်တာအခုနေတော့ ဒီနေရာမှာပါတနာဆိုပြီးတော့သူသင်ကြားနေတဲ့နေရာပါပဲဒီတုန်းကအဘဒီဒီမှာဘောဂမင်းကြီးလက်ထက်တုန်းကပါဠိပုဒ်ဆိုပြီးတော့နမနာသင်ကြားတဲ့မြို့တော်ကြီးပါပဲအဲဒီမှာပါဠိကာမရောက်တဲ့အခါကျပါဠိရွာသားတွေကိုသီလပြည့်စုံခြင်းကျေးဇူးသီလမပြည့်စုံခြင်းအဖြစ်တွေကိုမြတ်စွာဘုရားဟောတယ်အဲသီလနဲ့ပြည့်စုံလို့ရှိရင်တဲ့သီလနဲ့ပြည့်စုံခြင်းကြောင့်သီဝဥစ္စာတွေမပြည့်စည်ပဲနဲ့ဒီပါဥစ္စာတွေရတတ်တယ်တဲ့ဒီလားနဲ့ပြည့်စုံလို့ရမယ်ပစ္စည်းတွေရတာပေါ့ ယူသားသားနဲ့လောက်တိုင်းစားတော့ပြီးတော့နေတဲ့ပုဂ္ဂိုလ်တွေမှာမမင်းမလျော်ခြင်းအကြောင်းပြုပြီးတော့ဆွေရင်းရင်းမရှိတော့မပျက်စီးဘူးပေါ့လေမင်းမရောနေတဲ့ပုဂ္ဂိုလ်တွေပျက်စီးတယ်ပျက်စီးကုန်တာလေတနည်းနည်းနဲ့ပျက်စီးတတ်တယ်အဲဒါဇီဝဥစ္စာရခြင်းအကျိုးရှိတယ်ကောင်းသောဂုဏ်သတင်းတွေလည်းကြော်သောပါတယ်တဲ့ဒီကနေ့ပြည်စုံတဲ့ပုဂ္ဂိုလ်ဟာရှင်းတဲ့ပုဂ္ဂိုလ်လားရှိတယ်ကဲရမယ့်ပုဂ္ဂိုလ်မရှိဘူးကောင်းဂုဏ်သတင်းလည်းပဲကောင်းသောကြော်သောတယ်တဲ့ပြီးတော့အစည်းအဝေးတွေပြိဿတွေရှိရာကိုချူချင်းတာမယ်ဆိုလို့ရှိရင်လည်းချူချင်းကြကြနေပဲမျက်နှာသာသာယာနဲ့ပဲ ဘာလို့လဲသူ့ချိုးရင်းညံ့မရှိတဲ့ဟာကိုကိုယ်အပြည့်ရှိနေပြီဆိုရင်လူတွေတူတွေပါလို့ရှိရင်ငါဘုလူတွေကအင်းငါပြည့်တွေသိနေမှလေကအထူးအချင်းတော့ဒီရုံငင်္ဂရာတွေပါလေပါလို့ရှိရင်ဟိုကရာဇဝမှုနဲ့ပတ်သက်တာများပြုလုပ်လာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်သာပြီးတော့မျက်နှာပြက်တာပေါ့မျက်နှာလေးတွေနဲ့လို့အဲဒီလားတဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကပရိသတ်လူလူလူဝေးရှိရာတွေကိုရှင်းကတဲ့အခါကလည်းရှင်းရှင်းပြပြနဲ့မျက်နှာပုံမှန်လင်းလင်းနဲ့ရှင်းကရခြင်းအကျိုးရှိတယ်။သေတဲ့အခါကာလကြတော့ဒီကနေ့ကြတော့မတွေ့ဘူးပဲ။ သီလမရှိတဲ့ပုဂ္ဂိုလ်သီလပြည့်တဲ့ပုဂ္ဂိုလ်တွေသင်္ကန်းနည်းကြရင်ဂရိနိမိတ်တွေဖြစ်နေအခုပြုထားတဲ့အကုသိုလ်ကံတွေပေါ်လာတယ်အဲဒီအကုသိုလ်ကံကြောင့်အဲဒီအကုသိုလ်ကံပြုစဉ်ခါကာလတုန်းကအာယုန်နိမိတ်တွေပေါ်တယ်အဲဒီအကုသိုလ်ကံကြောင့်ဂရိနိမိတ်တွေဆိုတာပေါ်တယ်အဲဒီကဏိကာကာလတို့တယ်မျက်နာတွေပါလေမနှမ်းကိုပြဲလို့ရန်သူတွေနဲ့တွေ့နေရတယ်တချို့ပါဇက်ကလည်းပဲကြောက်တဲ့လမ်းနဲ့အမူအရာတွေနဲ့ပြောကြပါလေတချို့တရားတော်ပြောပါလေခွေးရလာကုန်ပြီအဲလူတွေလာကုန်ပြီ အဲဝင်နေပြပါဦးစမ်းကြောက်ပါအောင်ဖဲနဲ့လောက်ပါအောင်ဆိုဒီလိုတော့ပြောရတယ်အဲ့ဒါဂရိနိမိတ်တွေထင်နေတာနေရနိမိတ်တွေပါတွေထင်နေတာကြောက်ကြကောင်းတဲ့သုသာအဲ့ဒါတူဝေပြီးတော့ဒေတာခေါ်တယ်အဲတိရနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့တခါတည်းဘာမှဒီလိုတူဝေရင်းမရှိဘူးသူပြုထားတဲ့ကုသိုလ်တွေသူတိတာတွေအောင်ပြုပြီးတော့အဲဂရိနိမိတ်ကလည်းပဲနတ်ပြည်နိမိတ်တွေထင်တာသူကနတ်ပြည်နာယထာတွေလာကျူဆိုဟုတ်ကျူတာဟိုဘုရားလက်ထက်တုန်းကကျူတာတွေဝိထုတွေရှိပါတယ်အခုလည်းပဲဒီလိုပဲသူဒီကနေ့မှဒီနာယထာတွေပါတယ်နလားကျူသွားတာတခါတည်း အဲ့ဒါတွေရှိတယ်နာနေရကြတယ်ဒါကြောင့်ဘုန်းကြီးကဒါတွေကတော့အရေးကြီးလို့ဒီတရားလေးတော့ဆောင်းမလို့ထားအောင်ပါပဲတော့ဒီဘဝရာချင်းကြောတဲ့င်းဖြင့်ကချင်းရှင်ပြစေရမယ်တွေ့လာနာပြီတဲ့ဒီဒီကနောက်လည်းလာပြီလားတဲ့ငါတွေသီလအကျိုးဒီဒါသီလနဲ့ပြည့်စုံခြင်းအကျိုးအတိုင်းဆိုရမယ်သီဝါရခြင်းကျော်တဲ့င်းဖြင့် ကချင်းတွင်ပြကချင်းတွင်ပြတေရမတွေ့တေရမတွေ့လာနာပြေလာနာပြေငါရေသီလအကျိုးဤမာရေသီလအကျိုးဒီဝါရခြင်းဒီဝါရခြင်းရောတရင်နှင့်ကချင်းတွင်ပြကချင်းတွင်ပြတေရမတွေ့တေရမတွေ့လာနာပြေလာနာပြေငါရေသီလအကျိုးဤမာရေသီလ သောဥစ္စာရခြင်းကသိနာမအကျိုးကိုယ်စရင်ကြော်ကြခြင်းကနှိနာမအကျိုးပရိသတ်တွေလူစုလူဝေးဆရာချင်းစားတဲ့အခါကျရှင်ရှင်ပြပြနဲ့ဉာဏ်ကြီးကြီးနေနေနဲ့သင်္ကာရခြင်းကအကျိုးတဲ့ဒီဒီတဲ့ခါကာလကျရင်ကောင်းသောအာယုန်နမိတ်တွေမြင်ပြီးတော့ရှင်ရှင်ပြပြကြီးကြီးနေနေနဲ့မတွေ့မှုသေးရခြင်းကလေးနာမအကျိုးသေပြီးတဲ့ခါကာလကျတော့နတ်ပြည်ရောက်ခြင်းတဲ့ပုဂ္ဂိုလ်နတ်ပြည်ရောက်မှလူပြည်ရောက်ခြင်းတဲ့ပုဂ္ဂိုလ်လူပြည်ရောက်မှပါပဲဒါပေမဲ့ဒီမှာနတ်ပြည်ပဲတဲ့တာ အသူတင်တက်ကလောကလို့ဆိုပြီးတော့ဟောထားပါတယ်လာနာပြေငါတို့သီလအကျိုးဤအသီလဆောင်ချက်တဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တွေကသီလရိုသေနေဆောင်ချက်တဲ့ပုဂ္ဂိုလ်တွေပဲဒါတွေပြီးရကြမဲ့အကျိုးတွေဒါတွေအနံကောင်းတဲ့အကျိုးတွေအဲဒါဟောပါတယ်အဲဒီကနေပြီးပါရမီကာမကနေပြီးတော့ဘောဓိကာမဆိုတာမြတ်စွာဘုရားကြွပြန်တယ်အဲဒီမှာသစ္စာလေးပါးမတည်ခြင်းနဲ့သံဃာလည်းရတဲ့အကြောင်းဟောတယ်သစ္စာလေးပါးပြီးလို့ရှိရင်သံဃာမလည်းရတော့ဘူးဆိုတာကိုဟောပါတယ် အဲဒီကနောက်နာတိကဆိုတဲ့ရွာရောက်နာတိကဆိုတဲ့ရွာရောက်တော့ဓမ္မရာသတရားဟောတယ်ဓမ္မရာသတရားဉာဏနာကအဲနာတိကရွာကဝယ်ဝယ်လွန်သွားတဲ့ရဟန်းတော်တွေဘိက္ခုနီရဟန်းမိန်းမတွေအဲလူပုဂ္ဂိုလ်တွေယောက်ျားတွေမျိုးသမီးတွေမျိုးသားတွေအဲဒါတွေပဲဘယ်များကြောက်သွားပါသလဲလို့မေးတော့မြတ်စွာဘုရားဖြေကြတယ်ဉာဏ်နာဖြစ်သွားတဲ့ပုဂ္ဂိုလ်နာဂံဖြစ်သွားတဲ့ပုဂ္ဂိုလ် အဲမေတ္တာကံတို့သောတာပန်တို့ဖြစ်သွားတာတွေမြတ်စွာဘုရားပြပြပြီးတော့အာဒါလေးလူတွေတည်တိုင်းတည်တိုင်းမလာမေးတော့ငါသိမျိုးမရှိဘူးဓမ္မရတာတရားဟောမယ်ဆိုပြီးဓမ္မရတာတရား၄ပါးဟောပါတယ်ဒါဘုညာဉာဏ်စဉ်တရားဟောတဲ့အခါဒီဓမ္မရတာဟောနေအဲဒီကနာတိကကနေပြီးတော့ဝေသာလီအမ္ဘပါဠိဆိုတဲ့အဲအမ္ဘပါဠိဆိုတိသမထူထားတဲ့ဥယျာဉ်အဲဒီမှာအကြောင်းတော့ရောက်ပါတယ်အဲဒီရောက်တဲ့အခါမြတ်စွာဘုရားကတတော်ဘိခွေဘိခုဝေရိယသံသဇာနောအယံဝအမကအနုသာသနီ ဒီသုံးပါပဲညာတော်ရဲ့ဘိက္ခဝေယံတော်ဘိက္ခုယာမိတတော်အမှတ်ရပြီးဖြစ်ပြီးသံသနာတော့မန္တာတိတိဖြစ်လို့ရရရနေရဤအမှတ်ရပြီးတော့အဲအမှန်တိုင်းသိပြီးနေရမယ်ကိုမူရာတွေအမှတ်ရရမယ်စိတ်မူရာတွေအမှတ်ရရမယ်ဝေဒနာတွေအမှတ်ရရမယ်သဘောတရားတွေအမှတ်ရရမယ်တတိထံ၄ပါးပါပဲအမှတ်ရပြီးတော့ အဲယုံနာနေဖြစ်ပြနေတာလေအမှန်တိုင်းသိရမယ်အနိစ္စဒုက္ခတွေအမှန်တိုင်းသိရမယ်ကိုယ်တဏ္ဍာဖြစ်နေတဲ့တရားတွေပဲအခုလူတွေရှင်နေရဟန်းတွေကကိုယ်တဏ္ဍာဖြစ်နေတဲ့တရားတွေဒီမဆိုင်ပဲနဲ့တခြားအလွဲလျှောက်ပြီးဆိုင်နေလို့ကိုယ်ကိုယ်ရဲ့ရှိနေတဲ့တရားတွေကိုယ်ကိုယ်ရဲ့ရှိတဲ့တရားတွေမှာကိုယ်မသိပဲဖြစ်နေတာတော်တော်ကိုမကျေနပ်ပြတော်တော်ကောင်းတယ်မဟုတ်တာတွေတော့လျှောက်ပြီးတော့ပြီးအောင်လိုက်နေကိုယ်ကိုယ်ရဲ့ရှိတဲ့တရားတော့ပြီးအောင်မလုပ်ကြဘူးအဲတော်တော်နေရာမကြတာနဲ့ဆိုတာဆရာက အမှားရပြီးတော့အမှန်တိုင်းသိပြီးတော့နေရမယ်အဲ့ဒါအရာရောအမှားကအနုသဒ္ဒနေရရင်မှားရပြီးသိတဲ့အမြင်ဟူသောဒီစကားဒီအမှန်ကငါဖရာတော်ကြီးဟောတင်တော့ကအနုသဒ္ဒနေခံတယ်လေသုံးမအပ်တော့သုံးမပါပဲခဏခဏသုံးမနေတယ်သုံးမတဲ့မရစီပြိလျက်နေနဲ့တွေ့ဘုရားအဆုံးမတော်ကြီးဘုရားသမိုးလို့တာအဲဆိုရအမရစီပြိလျက်နေနဲ့တွေ့ဘုရားအဆုံးမတော်ကြီး မှတ်ရစေလျေနေလက်သွေးဖရာဆုံးမတော်သည်မှတ်ရရမယ်မှတ်ရရင်လည်းသိတာပါပဲမှတ်မရလို့မသိတာကိုယ့်အကုကိစ္စတော်ဝါကိစ္စမိရိပဇာနာတိစသည်ဖြင့်သွားရင်သွားတာမှတ်ရမှာမှတ်ရရင်သိတာပဲကိုယ်ရင်ကိုယ်တာမှတ်ရမယ်သိတာပဲမြင်မြင်တာမှတ်ရမယ်သိတာပဲအမှန်မရရင်ဘာမှမသိဘူးအာဒီလိုကပြောတယ် ကိုယ်ဟာကိုယ်ကြွားတာကိုယ်ကိုထိုင်တာထားတာကိုယ်ရဆက်တာကိုယ်ကိုသိနေတာပဲသူအထုတ်ပြမလိုပါဘူးဆိုပြီးပြောပြောတယ်ဒါကသာမညသိတာပဲပုဂ္ဂိုလ်တ attva အနေနဲ့သိယုသိခြင်းသိနေအဲ့ဒီမဟုတ်သေးဘူးစိတ်ကစိတ်ကလေးလိုက်ပြီးတော့ရှုရမှခုမှသိမှအချို့တန်းချောက်သွားနေချောက်ကြွားတာလှတာပဲသိနေမှတော့စိတ်ကူးညာတယ်စိတ်ကူးသွားတယ်စိတ်ကူးတွေလွန်နေတာအလုံးတိုက်လိုက်မှပြီးတော့အင်းငါသွားနေတာပါတော့ဆိုပြီးဒီလိုသိတာအဲ့ဒါကြောင့်အမယာကေသိလျက်နေနဲ့ထွေးဘုရားဆုံးမတော်ဒီဆိုတာအဲ့ဒီဝေဒာလီအာမပါဠိ ဥယျာဉ်မှာသတင်းသုံးတဲ့အခါကလည်းမြတ်စွာဘုရားဟောကြားတော်မူပါတယ်ဒီပညာလည်းဟောတာရှိပါတယ်နောက်နောက်အဲဒီကနေပြီးတော့ဝေလူဝါရရောက်တယ်နောက်ဆုံးဝါရောက်လာတယ်နော်ဝေလူဝါရဝေသာလီရဲ့အရှင်နာမိမိပါပဲမဝေးပါဘူးအဲဝေလူဝါရဘေလူဝါလည်းပဲတခြားစာမူတွေမှာရှိပါဘေလူဝါဆိုတော့ဥစ္စေပေါ်ဝေလူဝါဆိုတော့ဝါလို့လည်းဝါအကြောင်းပြုပြီးတော့ဝါနဲ့စတဲ့ပြီးတော့ဝါပြီးနေပေါ်တယ်ရွာလို့သွားမှာမဟုတ်တော့အဲဒီဝေလူဝါရမှာ ညစွာဘုရားဝါသတဲ့အခါမှာအမတန်ပြင်းထန်တဲ့ယောဂဝေဒနာတွေယောဂဝေဒနာကြီးဆွတ်ကပ်ပါတယ်ဘယ်လောက်ပြင်းထန်တော့ဆိုရင်မာရဏန္တိကသေခြင်းရဲ့အနည်းကိုဆောင်နေတော့တယ်သေတော့တယ်လို့ဆိုပါတယ်ဘုရားဆိုရင်တော့ပြိဋိဘံဆံတော့တယ်ပေါ့ပြိဋိဘံဆံတော့တဲ့ပြင်းထန်တဲ့ယောဂဝေဒနာကားရောက်ပါတယ်အဲဒီတော့ကားရောက်တဲ့အခါမြတ်စွာဘုရားကဒီတိုင်းသာဆိုလို့ရှိရင်တော့ဒါပြိဋိဘံဆံကိုရှိတာပဲ သံဃာတော်တွေလည်းပဲမပြောကြရသေးဘူးနေတော့ဒီယောဂကိုသမာဓိနဲ့ပယ်ဥမှာပဲလို့မြတ်စွာဘုရားကသင်္ကြန်တော်မူပြီးတော့ဝိပဿနာကျူဖလားသမာပဝင်စားဝိပဿနာမှာတရားလားဝရိညာယရနာပလင်ထဲမှာတရားအထုတ်တဲ့အခါကာလတုန်းကလိုပဲအကျယ်အားဖြင့်အပြည့်အစုံအသေးစိတ်တခါတည်းဝိပဿနာရှိတယ်လို့ဆိုတာကို ဝိပဿနာရှုပြီးဖလားသမာပတ်တွေလည်းပဲကြာရှည်ဝင်စားလိုက်တော့ယောဂဝိပဿနာကြောက်သွားတာဘာလို့လဲကြောက်တယ်လဲဒီထဲမှာတတိတံဘုဇင်ဆိုတာမှတ်တိုင်းမှတ်တိုင်းပါတယ်မှတ်ရတာဓမ္မဝိသတံဘုဇင်ဆိုတာသိနေတဲ့တရားပဲဝိရိယဆိုတာအထုတ်တဲ့တရားပဲဒီထဲမှာဓမ္မဓမ္မတစ်ခါတစ်ခါရှုမှနေတာအဲတတိတံဘုဇင်ဓမ္မဝိသတဝိရိယတံဘုဇင်ပီတိတို့ပတ္တိဆိုတာကလည်းပဲသမာဓိညာအားကောင်းတဲ့အခါမှာပီတိပတ္တိတွေအခုလိုဖြစ်တာနားကောင်းတယ်တရားထုတ်ဖြစ်တယ် ပီတိကလည်းပဲကိုယ်မဖြစ်ဘူးရင်မသိဘူးသူကရတာမဟုတ်ဘူးအဲလောကပီတိတွေတော့ရှိတာပေါ့လေအဲ့ဒါတွေကတော့ကာမဂုဏ်နဲ့စတဲ့ပီတိတွေတော့ဒါတွေတော့သိကြပါလေပြောကြပါကြဒါတွေတော့သိကြတရားနဲ့စတဲ့ပီတိကကိုယ်ဖြစ်မှာပဲသိတာအမှန်ကောင်းတယ်ဆိုပီတိတဲ့ပတ္တိသမာဓိဆိုတာလေဒီတိုင်းဒီတိုင်းဖြစ်နေတာပဲဥပိ္ပခါကလည်းဒီတိုင်းဒီတိုင်းအကြောင်းညွှန်တဲ့အခါမှာညီညတဲ့အခါဖြစ်တယ်သင်ကြားပြန်အဲဒီဘုဇင်ခဏဝါတရားတွေဝိပဿနာရှိတိုင်းရှိတိုင်းဖြစ်နေတာဒီဘုဇင်ခဏဝါရဲ့သွားညောင်းယောဂဝေဒနာတွေပြောက်တာအခုကြားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီဘုဇင်ခဏဝါတွေအာကောင်းမဖြစ်လို့ရှိရင် စောစောကဆွဲကနေတဲ့ယောဂါတွေလည်းကြောက်တတ်ပါတယ်အနံကောင်းပါတယ်အဲ့ဒါမြတ်စွာဘုရားမှာအဲ့ဒီလိုသွန်းသွင်းတာနဲ့အဲ့ဒီယောဂဝေဒနာကင်းပြောက်ပြီးတော့သွားတယ်တဲ့ကင်းပြောက်သွားတဲ့အခါမှာအကျဉ်းနာနာကဝိညုငယ်ပြုစုရမြတ်စွာဘုရားကြားမှာလာမြင်ရတော့တတိယချင်းဝမ်းသာကြဗျာသောသောပိုင်းကဆိုတဲ့မြတ်စွာဘုရားပြိဋိဘာသံတော်မာလီလာလို့နှလုံးသွင်းနေတဲ့တတိယစိတ်နှလုံးမသာမရဖြစ်ပါတယ်ဗျာတဲ့တရားတွေတော့နှလုံးမသွင်းနိုင်ဘူးတဲ့စိတ်တွေဟာဘယ်လိုဖြစ်ကုန်မှမသိတာဒီကြားဆင်းကုန်တာပေါ့လေအဲ့ဒါရောက်တော့ နောက်တော့သက်သာရတာကတော့အကြောင်းလေးတစ်ခုရှိတယ်ဗျာတဲ့မြတ်စွာဘုရားကဘုန်းကြီးမှာမဆန်နိုင်ဘူးဟာဘာလို့လဲတော့ဆိုလို့ရှိရင်မြတ်စွာဘုရားနောက်ဆုံးအရေးကြီးတဲ့ဩဝါဒမပေးသေးဘူးသံဃာတော်တွေအရေးကြီးတဲ့ဩဝါဒမပေးသေးရင်တော့မြတ်စွာဘုရားဗရိနိဗ္ဗာန်မဆန်နိုင်ဘူးလို့ဒီလိုစိတ်ကျဉ်ထားရတယ်ဗျာလို့ပြောတာပေါ့ပြောတာမြတ်စွာဘုရားဟင်သံဃာတွေကငါဘုရားအဆုံးအမဩဝါဒတွေတောင်းတာနေသေးသလားငါဘုရားဟောတာတွေတရားတွေသုံးပြီအကျွင့်ကြမရှိတော့ဘူးအာသရိယမုတ်တိခေါ်တဲ့ အရေးကြီးတဲ့နိနေတရားတွေဆွင့်ချတော့တာမရှိတော့ဘူးကုံလုံးဟောပြီးပြီတဲ့တန်ဃာတွေငါကလည်းဆရာအဖြစ်နဲ့ဆောင်းမယ်ငါကိုတန်ဃာတွေကငါကိုကလည်းအဲဆရာအဖြစ်နဲ့ညွှန်ကြားပြီးတော့နေကြပါစေလို့ငါဘုရားစိတ်ဓာတ်မရှိပါဘူးတချို့တော့ဆရာကြီးဆိုတာကိုယ်ကဆရာလို့ရှင်တယ်ကိုမရှိတဲ့နောက်ကြလို့ရှိရင်မနေရမထိုင်တာအဲဖြစ်တာမျိုးပဲသဘောကျရင်ကြနေတာကျေးတာကိုဆိုတာတချို့ဆေးဆရာတွေညမှာသာရှိတယ်ဆေးကြီးကလေးတွေညနေ ဟုတ်မယ်သူစိတ်ကြီးဘယ်သူမှမပေးဘူးဒီကနေ့ကျမှပေးမလို့ဒီကနေ့ကျမပေးရဘဲနဲ့ပေးသွားတော့စိတ်ကြီးပြောက်ပြောသွားဒီလိုဟာတွေရှိတယ်အဲဒါမြတ်စွာဘုရားမှာဒီလိုအကရိယမုတ်တိဆရာလည်းထုတ်နေရရင်သိတာမရှိဘူးအကုန်လုံးဟောပြီးပြီဆိုပြီးတော့သံဃာတော်တွေသူဝိဇ္ဇိမြတ်စွာဘုရားဩဝါဒပေးပါတယ်အဲဒီမှာအတ္တရိပါဒိဋ္ဌိဝိရထအတ္တဗရဏာအနိညာဗရဏာဓမ္မရိပါဓမ္မဗရဏာအနိညာဗရဏာဒိဋ္ဌဝေယနောတုံမေသင်တော်ဒီအတ္တရိပါ မိမိကိုယ်နဲ့မိသားတိုင်းရှိကြကုန်သည်ဖြစ်ဥရထနေကြပါကုန်သောအတ္တဒရဏမိမိကိုယ်နဲ့အာကိုရရှိကြကုန်သည်ဖြစ်နိညာဒရဏမိမိမှာတော့သူတို့ဘာကိုအာမကိုကြကုန်သည်ဥရထနေကြပါကုန်သောအဲမိမိကိုအာကိုနေကြတဲ့ပင်ရဲတော့ရေရဲတော့ရေရင်ရဲမျောနေတဲ့ပုဂ္ဂိုလ်တွေကစမ်းကြီးရောက်မှကျွန်းစာလေးရောက်မှထောက်တည်ရရတယ်အဲ့ဒါလိုပဲမိမိကိုယ်ဟာကျွန်းမိရသေးတဲ့ကိုင်းကျွန်းတစ်ဖွဲ သဘောထားပြီးတော့မိမိကိုအားကိုးနေကြမိမိကိုဆိုတော့မိမိကိုယ်တည်းကဘာအားကိုးရမှာတော့32ခုဒါတန်းနေလိုက်ကြည့်လို့ချင်းသမင်းအားကိုးရမှာလားမွေးညင်းနေအားကိုးရမှာလားဒီသက်လက်သက်တို့သွားတို့အရေးတို့အသားတို့အကျော်တို့အားကိုးရမှာလားအဲ32ခုဒါကဘာတွေအားကိုးရမလဲဆိုရင်ဘာမှအားကိုးကြမယူရုပ်ကတော့ဒါဖြင့်နာနဲ့ကယူသက်ခန္ဓာနာနဲ့ကဝေဒနာခန္ဓာဝေဒနာအားကိုးရမှာလားပညာအားကိုးရမှာလားသင်္ခါရအားကိုးရမှာလားဝိညာဉ်အားကိုးရမှာလား ဒီလိုလဲခန္ဓာ၅ပါးအနေနဲ့လည်းအာကိုကြရမရှိဘူးအဲ့တော့ဘာအာကိုရမလို့ဆိုလို့ရှိရင်ဓမ္မအဓိပါတရားရင်အာကိုရရှိရကုန်နေဖြစ်ဖြစ်ဓမ္မတရဏတရားလင်းဓမ္မဒီပါတရားလင်းရှိရကုန်ရှိရကုန်နေဖြစ်ဖြစ်ဓမ္မတရဏတရားတော်လင်းအာကိုရရှိရကုန်နေဖြစ်ဖြစ်နိယတရဏတရားတော်မှာတရားတစ်ပါးကိုအာမကိုရကုန်နေဝရဒနေကြပါကုန်သောတရားအာကိုရအတ္တဆိုတာမိမိကိုယ်ဆိုတာမိမိတဏ္ဍာမှာပွားစီရတဲ့တရားကိုဆိုလိုတယ်လို့မြတ်စွာဘုရားဒီလိုဟောပါတယ်ဒါပေမဲ့လို့ အတ္တယူရှိတဲ့ပုဂ္ဂိုလ်ကဒီလိုအတ္တလေးပါတဲ့စကံလုံးမရလို့ရှိရင်အောင်မယ်သူတို့မှတခါတဲ့အမှန်တရားသူကြီးတာကြီးရတယ်လို့ဒါတွေအားကိုးကြတယ်ညသောဘုရားကတဲ့ခန္ဓာ၅ပါးကပယ်တာတဲ့အတ္တတော့မပယ်ဘူးအတ္တကတော့ရှိတယ်သူကဒီလိုလောက်ကြတာဟောအတ္တကြိုက်တဲ့ပုဂ္ဂိုလ်ကဒီလိုလောက်တယ်ဟိုနောက်နိုင်ငံကပုဂ္ဂိုလ်တွေအများဆုံးပါပဲအဲဒီကရေးတဲ့စာတွေကြည့်ပြီးတော့အဲဒီအင်္ဂလိပ်စာရပုဂ္ဂိုလ်တွေကအတ္တဆွဲကြီးသူကတည်းကဒီလိုဆွဲနေတာတွေရှိတယ်ဗမာပြည်မှာလည်းနည်းနည်းပါးပါးရှိတယ်ဟွန်း တချို့ဘုန်းကြီးလောကတွေဆက်ပြီးရောက်လာသေးတယ်သူကအတ္တဆိုတာလေအမှန်အားဖြင့်တော့ဒီအတ္တကသူတော်ဘာကိုအာမဂုနဲ့ပုဂ္ဂိုလ်ကိုအာဂုကပြောတာဒီအဲသူတော်ဘာအာမဂုနဲ့ပုဂ္ဂိုလ်ထဲမှာလည်းဘယ်အာဂုရမလဲဆိုအာဂုလူတွေတော့အာဂုလို့ပဲဖြစ်မလဲယုတ်တိအာဂုလို့မဖြစ်ဘူးအဲကုသိုလ်တရားအာဂုရမှာသာမန်ပုဂ္ဂိုလ်တွေနေရာကျော်မယ်ဆိုရင်ဒါနသီလဘာဝနာကုသိုလ်တွေသာမညကုသိုလ်တွေအာဂုရပါတယ်အဲအကောင်းဆုံးနေရာတွေဆိုလို့ရှိရင် သမထဝိပဿနာကုသိုလ်တွေကောဇာနေဝိပဿနာတွေအားကိုးရတယ်ခုနကပြောတဲ့99ပါးတရားတွေအားကိုးရတယ်ဒီတရားတွေပွားများလို့ရှိရင်အစဉ်အတိုင်းလဲပြီးတော့ရိယာမဲ့ကိုရောက်သင်္ခါတငြိမ့်သွားနိုင်တယ်ဒါကြောင့်သူတော်ဘာကိုအားမကိုးကြနဲ့်။ဒါဆိုဆရာဆိုပြီးတော့သူတို့ဘာကြီးအာကုန်ဆရာဆိုပြီးအာကုန်မနေကြနဲ့။ကိုယ့်အကိုလည်းအထောက်အမှဖြစ်တာဒီလိုဆိုလို့တဲ့။ဟမ်ကိုယ့်အကိုအထောက်အမှသူများကြီးလည်းအာကုန်လုံးဖြစ်ဘူး။ကိုယ်တဏ္ဍာပွားများပွားလို့ရတယ်လို့ဒီလိုအိဗယ်မျိုးကြီးပြီးတော့ မြတ်စွာဘုရားအတ္တဒီပါတရားကိုဟောပါတယ်အဲဒီအတ္တဒီပါတရားမှာနောက်ဆုံးအတ္တဒီပါမိမိကိုယ်စဉ်ကိုယ်ရရှိပြီးတော့နေတယ်ဆိုတာဘယ်လိုလုပ်ဆိုတော့သတိထာလေးပါးနဲ့ဟောပါတယ်။ဒါအနုပါဒနာဝေဒနာအနုပါဒနာစိတ်ဓာအနုပါဒနာဓမ္မအနုပါဒနာတွေပွားများနေလို့ရှိရင်တဲ့မိမိကိုယ်အားကိုးနေတာညီရဲ့ဆိုတဲ့အကြောင်းနောက်ဆုံးအဲဒီလိုမိမိကိုယ်အားကိုးပြီးတော့နေတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရား၏သာသနာတော်မှာ အမြတ်ဆုံးညာနေပဲဓမ္မတက်ကမေတေဘိက္ခွေဘိက္ခုဟွန်းဒီဘိက္ခွေယံတော်ဧတေဘိက္ခုဤသတိပ္ပံပြဘောပွားများတဲ့မိမိကိုအာကိုအာကိုလျက်နေကြသောယဟန်တို့သည်မေငါဖရာဤဓမ္မတက်ကအဲ့ကဓမ္မအမြတ်ဆုံးသောပုဂ္ဂိုလ်တို့သည်ဟွန်းဒီအဲသံဝိသံဒီဖြစ်ကြကုန်လတံအဲငါဖရာ သတိဓာန်ရာလေးပါးပွားပြီးမိမိကိုအားကိုးနေတဲ့ပုဂ္ဂိုလ်ရာတဲ့ငါဘုရားကြီးတတိတွေထဲမှာအမြတ်ဆုံးနေဓမ္မဧကဓမ္မတက်ကဧကဓမ္မဆိုပြီးတရားဘုရားဖွင့်ပါလေဓမ္မဆိုတာတရားနည်းဖြင့်ထူးတယ်လို့အဓိပ္ပာယ်ရှိဓမ္မတဲ့ထူးတဲ့ဥစ္စာကတော့ထူးတဲ့ထူးထူးညွန်တဲ့ထူးညွန်တဲ့ပုဂ္ဂိုလ်တွေလို့ဆိုလိုတာပေါ့လေထူးညွန်တဲ့ထူးညွန်တဲ့ပုဂ္ဂိုလ်တွေဖြစ်ကြနိုင်မယ်လို့မြတ်စွာဘုရားကလည်းလို့အာဘေတရားဟောပြီးတော့သွားပါတယ်အဲဒီကနေပြီးတော့နောက် ဝေဗာရန်ဒီဒီအဲဗာရန်ဒီတဲ့ဝေသာလီညိုတဲ့အဆုံးကကြွတယ်ဆိုတဲ့အကြောင်းအစီအစဉ်လာပါတယ်အဲ့ဒီညမှာသက္ကရာဆရာကဒီကြားထဲမှာဒီစဉ်နေသူကအပြစ်တွေပြည့်စွက်ခဲ့ပါတယ်အဲဒီကနေပြီးတော့တဲ့လာခဲ့တဲ့လမ်းအတိုင်းပြန်သွားပြီးတော့မှတဲ့အာဝတိကြီးရောက်တယ်တဲ့အာဝတိကြီးကနေပြီးတော့ရာဇီယရောက်တယ်တဲ့သူကဒီလိုပြောပါတယ်အာဝတိကြီးရောက်နေတဲ့အခါရှင်သာရိပုတ္တရာကပြိဋိနိဗ္ဗာန်ဆံမှုခွင်တောင်းပြီးတော့သူ့မွေးဖွားတဲ့ဇာတိကြမှာပဲပြန်ပြီး ပရိနိဗ္ဗာန်သံပါတဲ့မေတော်ကြီးကိုလည်းပဲသောတာပန်ပြောင်းတရားဟောပြီးတော့ပရိနိဗ္ဗာန်သံသွားနောက်မြတ်စွာဘုရားရာဇရောက်တဲ့ခါကလာကြတော့ဒီရှင်မောမောဂလန်ကပရိနိဗ္ဗာန်သံပါတဲ့အဲအဲ့ဒါပါဝကကြီးနှစ်ပါးပရိနိဗ္ဗာန်သံသွားတာသာသနာတော်မှာအဲ့ဒီအချိန်တုန်းကဆိုရင်အာရီတော်ရော့သွားတယ်လို့သွားမှာပေါ့လေမြတ်စွာဘုရားမှုဘောကိလေသာကင်းတဲ့ပုဂ္ဂိုလ်မှုတာမန်ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါတော့အာရော့သွားတယ်လို့ဆိုရမှာပဲအဲဒီကပြီးတော့မှရာဇဝကနေဒီအစဉ်တိုင်း ဒီကြွလာတော့ဥပ္ပသေလဆိုတာကလည်းပဲအဲဒီဂင်္ဂမြေကမှာရှိပါတယ်ဝေဒာလီနဲ့ကြားထဲမှာဥပ္ပသေလဥပ္ပသေလကနေပြီးတော့မှဝေဒာလီမြို့ရောက်တယ်အဲဝေဒာလီမြို့ရောက်ပြီးတော့သာပါလစေရီဆိုတဲ့အရာမြတ်စွာဘုရားဉာဏနာခေါ်ပြီးတော့အဲဒီကြွပါတယ်သာပါလစေရီစေရီဆိုရင်လည်းဒီအုံရိုးစေရီကိုဆိုတာမဟုတ်ပါဘူးနတ်ကွန်းကြီးပေါ့နတ်ကွန်းနတ်စင်ကြီးတွေအဲဒါတွေပေါ့စေရီလို့ဆိုပြီးတော့ခေါ်ပါတယ် အိန္ဒိယထဲမှာလည်းရှိပါတယ်ဆိုတော့ဒီတုန်းကဘုန်းကြီးအင်ဒိုနီးရှားဘာတော်ကဘာလီကျွန်းမှာအဲဒီတော့နာကွင်းကြီးတွေတည်ကြည့်ကြတာပဲကြီးကျယ်ပဲတခါလဲသူတို့ဘာသာသူတို့ဒီမှာအကုန်လုံးဟိန္ဒူဘာသာတွေကလည်းသိကြတာပါဗျာအာအကြီးကျယ်ပဲတခါလဲတောင်းကပန်းနေများအဆင့်အဆင့်နေနဲ့လှုပ်ထားပြီးတော့ခန္ဓာနာနာပါပဲလှုပ်ထားတာတွေမနာကြီးကျယ်ပါလေနာကွင်းကြီးတွေအဲ့ဒါတွေအဲ့ဒါတွေမျိုးပေါ်တယ်နော်ဘာဘာလားစီဘာဘာလားစီရတာ ဘုရားပုညင်ကတော့နာကုန်မယ်တဲ့ဘုရားပုညင်တဲ့ခါကာလကျတော့မြတ်စွာဘုရားအတွက်ကျောင်းတော်တွေဆောက်ပြီးတော့ယူထားတာရှိပါတယ်တဲ့အဲဒီသာဗရစေတီကိုဉာဏနာခေါ်ပြီးတော့ဆိုကသစ်ပင်တပင်အောက်မှာမြတ်စွာဘုရားသတင်းသုံးပြီးတော့နေဉာဏနာကိုမရှိတယ်အာနန္ဒာရမဏီယအာနန္ဒဝေသာလီအာနန္ဒစိတ္တအာနန္ဒအာနန္ဒအာနန္ဒဝေသာလီဝေသာလီမြို့ဒီဝေသာလီကြီးရမဏီယမြို့လျော်ပဲကောင်းတာပါပဲမြတ်စွာဘုရား လောကစကားနဲ့ပြောတယ်ဝိဇာတိတကြီးဟာပါရမှုလျော်ဝဲကောင်းတယ်အဲဝိဇာတိကြီးပါဝန်းကျင်ကသူတို့နာကုန်းနေသူမြတ်စွာဘုရားလက်ထက်မှာတော့အကြောင်းနေဆောက်ပြီးတော့ထားတယ်လို့ပြောပါတယ်ဥရိဏစေရီခေါ်တဲ့အကြောင်းတိုင်းကလည်းပဲပြောမှုစရာကောင်းတယ်ဂေါရမကစေရီဆိုတဲ့အကြောင်းတိုင်းကလည်းပြောမှုစရာကောင်းတယ်တတ္တမစေရီဆိုတဲ့အကြောင်းတိုင်းကလည်းပြောမှုစရာကောင်းတယ်ဘုဗုဒ္ဓဘုဗုဒ္ဓကဆိုတဲ့ဘုဗုဒ္ဓကစေရီဆိုတဲ့အကြောင်းတိုင်းကြီးကလည်းပြောမှုစရာကောင်းတယ် အခုနေတဲ့ဖြစ်တဲ့သာပါရစေကြီးဆိုတဲ့အကြောင်းနဲ့ရတယ်ကြုံမှုစရာကောင်းတဲ့အာနန္ဒာတဲ့သိကြုံမှုစရာကောင်းလောကနဲ့ဆိုလို့ရှိရင်ဒီလိုစကားပြောလို့ရှိရင်ဒီနေရာကမသွားခြင်းဘူးဆိုတဲ့အဓိပ္ပာယ်ရှိတာပေါ့လေမြတ်စွာဘုရားလည်းအဲ့ဒီအဓိပ္ပာယ်ပဲပြောတာဟိုမြတ်စွာဘုရားပရိနိဗ္ဗာန်သံဃာနည်းလို့ပရိနိဗ္ဗာန်မသံမာနိုင်ဘူးဗျာလို့အကျဉ်းအနာတောင်းမှမို့ရအောင်ပါသတိဖို့ပေးတာဒါမြတ်စွာဘုရားကပြောတယ်နမိတ်အရင်နမိတ်ပြတယ်လို့ဆိုတယ်ဝါလာရိက မနာထင်ရှားကြမ်းတမ်းနဲ့ပေါ်လွင်ထင်ရှားတဲ့အရင်းအမြစ်ကြတာတဲ့ညာဆန္ဒဘုရားဒီတိုင်းဆိုလို့ရှိရင်မကြခင်ပြိဋိဘာသံတော့မယ်အဲဒီနေရာတွေဖွင့်ပြီးသွားတော့မယ်ဒီနေရာတွေသိကြော်ကြကောင်းတယ်တကယ်တော့မြတ်စွာဘုရားပါလို့မဟုတ်ပါဘူးအဲဒီတောင်းပန်မှုရအခွင့်အရေးပေါ်လာအောင်နောက်ကဘာပြောတာလဲဆိုတော့အနန္တာတဲ့သုံးတယောက်သောပုဂ္ဂိုလ်ဟာအိဋ္ဌိပါ၄ပါးကိုနိုင်နေနေပွားများထားလို့ရှိရင်ကပ်ပံသွား အာယုပပလုံးလည်းပဲအသက်တည်နိုင်တယ်သဗ္ဗဝတိတအာယုပတက်ကျော်လွန်ပြီးအကျွင်းကြံလေးလည်းပဲတည်နိုင်တယ်အာယုပစာအသက်တန်းတယ်ဘုရုံကအသက်တရားရမ်းပေါ့တရားရမ်းပြီးအောင်လည်းတည်နေနိုင်တယ်တရားရမ်းကလွန်ပြီးတော့လည်းအဲနေနိုင်ပါသေးတယ်အိဒီပါလေးပါကြွားများနေလို့ရှိရင်နေနိုင်တယ်မဟာဒီဝမဟာဒီဝမထေကြီးကတော့အာယုပမယူပါဘူးဒီဥစ္စာ ကဘာကိုယူရမယ်တကဘာလုံးနဲ့တူနိုင်တယ်ဒီလိုလေးပဲယူရမယ်လို့သူကတော့ပြောတယ်သူကလည်းယူမယ်ဆိုရင်ယူကြတော့ရှိတယ်အဲ့ဒီပါလေးပါပွားများနေတယ်လို့ဒီနိုင်ကြအကြောင်းကြီးပါလို့လို့ဆိုတော့အခုအိန္ဒိယကအာရုဆိုတဲ့ပုဂ္ဂိုလ်တွေချိုးတွေတောင်မှသူ့အနှစ်တည်းကြာကြီးတောင်တက်ရှင်နေဆိုပါကောသူတို့ပြောတာပဲသူတို့ပြောတဲ့ဟုတ်လို့ရှိရင်သူကအော်စရာတော်တော်ကောင်းတယ်သူကအဲ့တော့အိဒီပါလေးပါပွားများထားတဲ့ပုဂ္ဂိုလ်ကဒီနေ့ကြာအကြောင်းရှိပါတယ်ဒါပေမဲ့လို့ဒီခေါ်တဲ့ဒေသနာကတော့အာယုစကိုရည်ရွယ်ဟန်တူပါတယ်ရည်ရွယ်တယ်လို့တက္ကရာဆရာကြီးက အဲယူဆပါတယ်ဘာလို့လဲကပ္ပံဝါတွေမကဘဲနဲ့ကပ္ပဝါသေးတာတွေပါတယ်ကဘာအကျွင်းကအကျွင်းလေးဆိုတော့အသက်တန်းအသက်တန်းကျွင်းလေးဆိုတော့အသက်တန်းအနည်းငယ်လုံပြီးတော့လည်းအသက်တန်းခြေပြင်းနေနိုင်တယ်လို့ဆိုပါတယ်အဲဒါမြတ်စွာဘုရားမှာတော့ဗာတဲ့ဣတိဝါလေးပါနိုင်နေအပြည့်စုံသွားတာလေအာနန္ဒအဲငါဘုရားနေနေဆိုလို့ရှိရင်အာယုကပါလုံးနဲ့နေနေအာယုကပါကျွန်းပြီးတော့လေကြော်ပြီးတော့လေနေနေနေတယ်ဒီလိုမရှိတာကိုဒီချိန်မှာဆရာနာကတောင်းပါရမှာ ရသော်ဗျာအာယုကပါလုံးတည်တော်မူပါဆရာအာယုကပါအကျိုးနည်းလည်းပဲနည်းနည်းများတည်တော်တည်တော်မူပါဆရာပရိနိဗ္ဗာန်မဆံပါနဲ့ဘုရားတောင်းပန်ရမှာပေါ့အဲ့လိုတောင်းပန်ဖို့ရအရေးနိမိတ်ပေးတာဒါပေမဲ့လို့မာနကပြေစားထားလို့တဲ့အရှင်အနန္ဒာကသတိမရဘူးတဲ့မာနကအာယုနေပြတယ်လို့ဆိုရဲအာယုနေသူကသူကလည်းသူကပရိနိဗ္ဗာန်သာသဘောကျတယ်သူကအဲသူကအာယုနေပြနေတော့အဲ့ဒီအာယုနေဒီစိတ်ဆိုင်နေတာနဲ့မတောင်းပန်လို့ဘူးတဲ့ မြတ်စွာဘုရားကဒီကြိမ်မကဘူးနှစ်ကြိမ်လည်းပြောသုံးကြိမ်လည်းပြောဉာဏနာကမတောင်းမှမလို့တောင်းမှမလို့ရစိတ်ကူးကိုမပေါ်ဘူးအဲ့ဒါနဲ့မြတ်စွာဘုရားဒေသအနန္တဗာမင်းအနန္တသွားခြင်းနဲ့သွားတော့အဲနေခြင်းအဲသင်္ကြန်ရဲ့ဥပဒေနဲ့သွားနေတော့ဆိုတဲ့အဓိပ္ပာယ်နဲ့ပြောပါတယ်ယတရာနိကာလမဉ္ဇတိဆိုပြီးတော့ဒါဗမာစကားနဲ့တော့သိမိတယ်အဲဒါသွားခြင်းနဲ့နေရာသွားခြင်းဒီတဲ့နေရာနေနေတော့လို့ပြောတာပါပဲအဲဒီတော့ဉာဏနာကလည်းပြုံးပါပြီးကောင်းပါပြီပြဆိုပြီးတော့ ဥထာယတနာနေရာမှာထပြီးဒီဝါလေးတို့ကရှင်းခိုးပြီးတော့သွားတယ်အဲ့ဒါကတော့ပါဠိကျမ်းကပုဂ္ဂိုလ်ကြီးစဉ်းစားကြကောင်းဥထာယတနာနေရာကထပြီးတော့မှဒီဝါလေးတို့ကရှင်းခိုးတယ်ဆိုတော့သူကထိုင်ရင်းရှင်းခိုးတာမဟုတ်ဘူးထပြီးမှရှင်းခိုးတယ်ဒီလိုပါတယ်စာအနေကနေဒါကတော့သာတိကျမ်းကတရားနေလေ့လာနေတဲ့ပုဂ္ဂိုလ်ကြီးစဉ်းစားဖို့ပေါ်လေသူကထိုင်ရင်းရှင်းခိုးတာမဟုတ်ထပြီးတော့မှရှင်းခိုးတယ် သင်လျော်တဲ့သစ်ပင်အောက်တော့သစ်ပင်တစ်ပင်အောက်မှာဉာဏနာသတင်းသုံးပြီးတော့နေတဲ့အခါမာနကမြတ်စွာဘုရားကလာတာကိုသူကပြိဋိဘံတကာလို့သွားမှာပေါ့လေ။อืมပြိဋိဘံသူကသူကတောက်မှလည်းလာပြီးတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားရှင်းတော့ညွှန်ကြားမှုပါတယ်။ငါဘုရားကြီးရဟန်းတော်တွေညာမိမ့်ပါတယ်သူတို့သူတို့ပြောရမယ်။အဲလူတွေကဥပါဒကယောက်ျားတွေဥပါဒိကမိန်းမတွေ ဒါတွေဟာဘုဒ္ဓတာနဲ့မပြည့်စုံသေးမချင်းတတိနာလည်းမပြည့်စုံသေးမချင်းအဲဆရာဝါဒကိုနိုင်ငံနည်းနည်းနဲ့မပြောမဟောနိုင်သေးမချင်းငါဖျားကြီးသာသနာတော်ဟာမပြန့်ကျဲသေးမချင်းအဲတပါးသောဝါဒတွေကိုသိနေချိန်မုံပြီးတော့ဘုရားဓမ္မလမ်းမှန်တွေကိုမဟောပြောနိုင်သေးမချင်းငါဘုရားပြိဋိနိဗ္ဗာန်မသံဘူးမြတ်စွာဘုရားဒီလိုမင်းမှုပါတယ်အဲဒီအကြောင်းအရာတွေအကုန်လုံးပြည့်စုံတဲ့အခါမှာပြိဋိနိဗ္ဗာန်သံမယ်လို့မြတ်စွာဘုရားဒီလိုမင်းမှုပါဘယ်တော့မှတော့ဆို ဟွန်းကြီးကပြောခဲ့တဲ့သတ္ထဒါနစပြီးတဲ့နောက်49ရက်ပြည့်ပြီးတော့အဲဟုတ်တယ်49ရက်ပြည့်ပြီးရက်50မြောက်မှာသဗ္ဗရာညောင်မင်းအောင်မှာတရားဟောဝရအဲဆင်ញင်ပြီးတဲ့အခါဓမ္မကြီးကတောင်းပါတော့တရားဟောမယ်လို့ဆုံးဖြတ်ပြီးတဲ့အခါအဲ့ဒီအချိန်မှာမာနကလာဒီတောင်းပါလားမြတ်စွာဘုရားအဲမြတ်စွာဘုရားမိမိပါရမီတွေဖြစ်လို့ဘုရားဖြစ်လည်းရောက်ပါပြီသာသမိဘုရားလည်းဖြစ်ပါပြီဘလို့လည်းပြည့်စုံပါပြီ အဲပြိဋိဘံပြုတော်မူပါဗျာဆိုတာလားတောင်းပန်တာဗြဟ္မာကြီးကတရားဟောဖို့တောင်းပန်တယ်မာနကပြိဋိဘံပြုဖို့တောင်းပန်ဗြဟ္မာကြီးကတော့တရားဟောဖို့ရတကာပေါ့လေတကာခံတယ်လို့သွားမှာပေါ့သာသနာပြုဖို့ရတယ်ကမာနကတော့ပြိဋိဘံပြုဖို့တကာခံတာကိုသူသာဟွန်းမာနကတော်တော်တော်တော်သိပြုတဲ့ပုဂ္ဂိုလ်ကသူကဘယ်လိုပုဂ္ဂိုလ်လဲမသိပါဘူးဒါနတ်တာမဟုတ်ဘူးဘုရားလက်ထက်ကလူတယောက်ကလည်းဒီလိုယူရှိတဲ့သူ့မှာ ဟာတရားဟာကိုသိပြီးရောပေါ့သူများဟောတာအလကားပဲကိုသိပြီးတော့ကိုတရားကိုဟာကိုရင်သိပြီးမနေပဲနဲ့သူများလိုက်ဟောတာဒါအထွေရာရောက်တယ်ဒါမဟောကောင်းဘူးသူကယူဆတယ်ယူဆဒီလိုပုံပေါ်ပါလေသိသေးတယ်သူကလူတွေဆိုတာအမျိုးမျိုးပဲကိုတင်ညာကိုလုပ်ကြတာသူကအာဝါကြမနာကောင်းတယ်အဲ့တော့မြတ်စွာဘုရားအဲဒီတော့အဲဒီလိုမိန်မှုပါတယ်တဲ့အခုတော့မြတ်စွာဘုရားမိန်နေတယ်အကုန်လုံးသုံးပါပြီတဲ့ယဟန်တော်တွေရောညာမိန်ပါတယ်ရောဥပါဒကယောက်ျားတွေဥပါဒိကမိန်ပါတယ်ရော ဘုသူဒ္ဓတွေပြည့်စုံကုန်ပါပြီတဲ့သာသနာအသိဉာဏ်တွေပြည့်စုံကုန်ပါပြီခွန်ပြောနေဟောနိုင်ကုန်ပါပြီဘုရားဝါဒတွေကိုအမှန်နဲ့ဟောနိုင်ကြပါပြီတပါတော့သာသနာ့ဘကဝါဒတွေလည်းပဲနှိမ်နှင်းပြီးတော့တရားမှန်နေဟောနိုင်ကုန်ပါပြီမြတ်စွာဘုရားရဲ့သာသနာတော်လည်းကျေပြန့်လာပါပြီပရိနိဗ္ဗာန်ပြုဖို့အချိန်ကြပါပြီခင်ဗျာပရိနိဗ္ဗာန်ပြုတော်မူပါခင်ဗျာဒီကတောင်းပန်တာပါမြတ်စွာဘုရားအချိန်လည်းကြာနေတော့ပေါ့လေအဲဒီမှာအဘောတုတ်သော တွန်မာရအဘောတုကမာရအဘုတုကတွန်မာရဟောဟိမာရမနာတွန်တင်သည်အဘောတုကငါဘုရားပြိဋိမာသံမှုနဲ့စပြီးကြောင်းညမယ်ဖြစ်လေကြောင်းညမယ်ဟောဟိဖြစ်ပါလေတော့အတင်ကြောင်းညဆိုင်မနေပါနဲ့တော့ငါဘုရားပြိဋိမာသံမှုနဲ့ကြောင်းညဆိုင်ပါနေပါနဲ့နာစီရတထာဂတတာပြိဋိမာနာဘွေတတိမကြခင်အတွင်းမှာပဲငါဘုရားပြိဋိမာသံရင်ဖြစ်တယ်နီဤတော့ဒီနာမတနာအစ္စေယနာတထာဂတတာပြိဋိမာဣတတိ ဒီကနေ့ကစပြီး3လကျော်တဲ့ခါကလာငါတရားပြိဋိဘဆံမယ်မြတ်စွာဘုရားပြောရပါဘူးအချိန်ကြလို့ပြောတာပါပဲအချိန်ကြရင်တော့လည်းမပြောသေးပါဘူးအဲ့ဒါပြောပြီးတော့အဲ့ဒါပြောပြီးတော့အာယုသင်္ခါရကိုသုတ္တမူရိအာယုသင်္ခါရကိုဆင်ញင်ပြီးတော့ဘုရားများလေးကျူးလိုက်ပါသေးတယ်ဒါတွေတော့ကျွတ်လည်းမပြေဘူးအဲဆင်ញင်ပြီးတော့အာယုသင်္ခါအာယုသင်္ခါလွတ်တယ်ဆိုတာဒီအသက်ရှင်ရခြေကြောင်းအလားတမပါတိဝင်စားနေလို့ရှိရင် ဒီအသက်ကရှင်မြဲရှင်နေမှာခုနပြောတဲ့အတိုင်းတက္ကပါလုံးတက္ကတက္ကအကျွင်းကြံလေးရောတက္ကပြောစီတရားနဲ့တရားတီးနေမှာအဲဒီအာယုသင်္ခါရခေါ်တဲ့သမာပတ်တွေသုံးလအတွင်းသာလည်းဝင်စားပြီးအဲဒီကနောက်ဝင်စားတော့ဘူးလို့ဒါသုံးချလိုက်တာပါပဲဒိဋ္ဌာမျိုးသုံးချလိုက်တာအဲဒါအာယုသင်္ခါရသုတယ်အာယုသင်္ခါရသုလိုက်တာနဲ့မြေကြီးများလည်းပဲငြင်းငြင်းများလည်းပဲအကြီးကျယ်တုန်လှုပ်သွားတယ်ကောင်းငင်ကလည်းပဲ ကိန်းတွေပါလေမရှိပဲနဲ့ရုပ်တရက်မိုးတွေပါလေဟိုတယ်မိုးသားနဲ့မိုးသားနဲ့မိုးချုံသားနေပါလေမြည်ပြီးတော့တရားစီရောက်နေပါလေတဲ့ထွက်မိုးကြိုးပြည့်တဲ့အတန်တွေလည်းဖြစ်ရိုးရိုးကြီးကြီးနဲ့ပေါ့လေဒီကလည်းမနာအာဝဇ္ဇရာဖြစ်တယ်နမိတ်တွေပေါ်လာပြီးတော့မှအရှင်အနန္ဒာကဟွန်းသူ့လိုက်တာနော်ဒါနဲ့မြင်မြင်နဲ့အကြည့်ကျက်ထုတ်တယ်ကောင်းငင်ကလည်းပဲမိုးကြိုးတွေဖြစ်မိုးကြိုးတွေဖြစ် အတန်နေကြီးရဲ့သူ့တာပဲဘာကြောင့်မလဲလို့ဆိုပြီးတော့မြတ်စွာဘုရားတွေလာပြီးတော့ကြောက်တာကိုကြောက်တော့မြတ်စွာဘုရားကရုပ်ပြမပြောသေးပါဘူးတရားတွေအများကြီးဟောပြီးတော့မှဘုရားကပြောတဲ့အတိုင်းမာနလာတောင်းမှလည်းအကြောင်းမာနလာတောင်းမှလို့အဲသူလည်းပဲမြတ်စွာဘုရားကိုယ်တိုင်လည်းပဲအာဟုသင်္ခါရတွေလွတ်လိုက်တဲ့အကြောင်းအာဟုသင်္ခါရတွေလွတ်လို့အခုတော့မြင်မြင်လှုပ်ရှင်းစားပြီးဖြစ်တယ်ဆိုတာကိုအမိတ်ရှိတော်မူပါတဲ့အဲဒီတော့မရှိတော့မှဆရာနာကတောင်းပန်တာကိုဒီမသတိရကပြီးတော့မာနကလာပြီးတော့ဘီုံဆိုင်တော့ဥပိ္ပစာပြီးသွားကြတယ် မာနကကိစ္စဉာဏနာခြားမှုအရင်ပြုလို့ရအဲလှိပါဖို့ရမလိုတော့ဘူးသူကမြတ်စွာဘုရားပြိဋိမသံတော်မှာပဲဆိုသိချပြီးသွားပြီးပဲအဲဒီတော့ကဉာဏနာကတောင်းပန်တာကိုမြတ်စွာဘုရားအာယုကပါလုံးဒီတော်မူပါဘုရားအာအာယုကပါလုံးဒီပြီးတော့ကတ္တဝရိအကျိုးဆောင်ရတော်မူပါဗျာဆိုပြီးတော့တောင်းပန်တော့မြတ်စွာဘုရားဉာဏနာကိုပြည့်တင်တယ်ငါရှိတုန်းက နမိတ်ရေးရောင်တွေငါထင်ရှားရှားပြခဲ့တယ်ဘယ်နေရာဘယ်နေရာမှာပြခဲ့တယ်ဆိုပြီးတော့ရှိကပြခဲ့တာတွေရှာပြီးတော့ပြောအဲဒီတော့ကသင်တောင်းအောင်တောင်းပါရမယ်ချင်းနဲ့အဲဒီတော့ကတောင်းပါလို့ရှင်ငါပြလက်ခံမယ်ဆိုရင်လက်ခံနိုင်တယ်ပေါ့လေဒါပေမဲ့လည်းမတောင်းမှပြစ်တာလည်းပဲဝင်နေမှာပဲတိရုပ်ဖြစ်စင်မှာပဲညဇာဆရာများဗုဒ္ဓဝိနည်းရတယ်မရှိလို့ရှိရင်တီးနေလို့ရှိရင်အလကားပဲဗုဒ္ဓဝိနည်းစီတုံးတည်တာ အခု3လလောက်ဆိုင်ထားတာအဲဒီ3လလောက်ကြည့်အောင်ဘုရားဝိနည်းရှိနေသေးလို့ညစွာဘုရားပြိဋိဘံမှာမစံသေးတာအဲ့တော့အဲဒီတော့ကသင်မတောင်းမငယ်ဘူးဆိုရင်ညစွာဘုရားသူဉာဏနာကိုအပြစ်ကိုတင်တယ်ဒုရှိဝေဒံဒုက္ခတာဆိုတာကိုသင်ရဲ့အပြစ်ပဲဆိုပြီးတော့ဒီလိုအပြစ်တင်တာတရားကြောင့်မဟုတ်ပါဘူးသောကပရိဒေဝတွေသက်သာအောင်လို့သူကအပြစ်တင်ရင်လုံးမဟုတ်ဘူးငါအပြစ်ရှိတော့ပဲဆိုပြီးသောကပရိဒေဝတွေသက်သာကိုရအောင်လို့ဒါအောင်ညစွာဘုရားအပြစ်တင်ပြီးတော့ အဲနန္ဒုဧတံအာနာနမယအခတံသဗ္ဗေဟိဝပိယိမနာပေဟိနာနာဘာဝိနာဘောစသည်ဖြင့်တရားတွေဟောတယ်။ဒါပြသောသောကလည်းဟောတာမဟုတ်လား။သဗ္ဗေဟိဝလုံးလုံးသားနဲ့သိကုန်သောပိယိရှိအပ်သောတတ္တဝသင်္ခါရတနမနာပေနှိသက်ပဲဖြစ်သောတတ္တဝသင်္ခါရတနနာဘာဝအတိဒီတရားစီဖြစ်ခြင်းသည်တရားစီဖြစ်ခြင်းသည်ဟောတိဖြစ်၏ဝိနာဘာဝသေခြင်းကင်းကွာခြင်းသည်ဟောတိဖြစ်၏ညထာဘာဝတမျိုးတနည်းတရားတစ်ပါးအပြင် ကင်းကွာရည်ဖြစ်ပြီးဟောဒီစိတ်တဤတော့ငါဘုရားစောစောကဟောထားတယ်မို့လားအကုန်လုံးဖြစ်အပ်တဲ့နှစ်သက်ဝေသာဝေဖြစ်တဲ့ပုဂ္ဂိုလ်တွေအာယုံဝတ္ထုတွေပစ္စည်းတွေနဲ့တနေ့ကြလို့ရှင်မခွဲခြင်းမဲနဲ့ခွဲကြရမယ်ငါဘုရားဟောထားတယ်မို့လားအသက်ရှင်စဉ်ခါကာလလည်းပဲအဲလက်ရှင်ချင်းလည်းပဲပစ္စည်းနဲ့လူနဲ့ခွဲတာရှိတယ်လူချင်းချင်းလည်းပဲအရှင်မပြေတော့ခွဲကြတာပေါ့လေအစအမှန်မလား ဖြစ်ကြပါလေခင်ရပါလေဆိုပြီးတော့ပေါင်းနေဆက်စားနေတဲ့ပုံကိုယ်တွေဒီနေ့ကျကွဲတာရှိတာပဲပေပြီးတော့လည်းကွဲတာရှိတာပဲတနည်းနည်းနဲ့သာဒီနေ့ကျရင်ကွဲကြတာပဲဒါဖြစ်ရုပ်ဖြစ်စဉ်သဘောပဲငါပြဟောခဲ့ပြီတဲ့ယန္တံဇာတံဘူတံပင်ထတံပါလောကဓမ္မတံဝတ္တမာပရုစီတိနိဒသနာဝိသတိအဲဖြစ်တတ်တဲ့သဘောဖြစ်ပြီးသားသဘောတွေဟာပျက်စီးတတ်တဲ့သဘောရှိတာကြီးတဲ့ပဲဖြစ်ပြီးပြက်တာကြီးတဲ့ပဲအဲ့ဒါတွေမပြက်ပါစေနဲ့လို့ တောင်းပါလို့မရနိုင်ဘူးတဲ့ဣဒ္ဓဌာနဤတို့တောင်းပါရင်တောင်းတာရဲ့ဇာကောင်းသောသဘောဇာကောင်းသောအကြောင်းကိုနာဝိသတိမရှိဘူးဘယ်မှတောင်းတာလည်းမရဘူးဖြစ်တတ်တဲ့သဘောတွေနှိမ့်ကြပြက်တာပဲမပြည့်စည်ပါနဲ့လည်းတောင်းတာလည်းမရငါဖျားကြီးကိုတော်ပင်ဖြစ်စေကမူတဲ့တောင်းတာလည်းမရဘူးဆိုတာငါဖျားရှိရဟောခဲ့ပြီမို့လားငါဆိုတာတရားတရားဟောပါတယ်သက်သာရအောင်လို့ဟောရတာပေါ့လေနော်ဒါပေမဲ့လို့ဒီလေသာမကင်းသေးတဲ့ပုဂ္ဂိုလ်တွေကတော့ ပုထုဇဉ်ဆိုတော့ပြောကြမလို့ရှင်အနန္ဒာပဲအဲ့ဒါဒီမခံနိုင်အောင်ဖြစ်နေတာဖြစ်တာပါပဲသက်သာတရားခေါ်လိုက်တော့တရားနဲ့ဆင်ခြင်တာနည်းနည်းတော့သက်သာရတာပေါ့လေဒါအရေးကြီးတာအဲဒီကနေပြီးတော့မှသာဘာလာစေရီကနေပြီးတော့သတင်းသုံးမျိုးဖြစ်တဲ့ကုတာကာရသာလာဆိုတဲ့အထွတ်တက်တဲ့ကျောင်းတိုက်ကြီးပေါ့လေဝေသာလိကြီးမှာဒါကမြတ်စွာဘုရားသတင်းသုံးမှာဌာနကျောင်းတိုက်ကြီးပါအဲဒီကျောင်းတိုက်ကိုကြွတော်မူကြအဲဒီကြွပြီးတော့မြတ်စွာဘုရားအရေးကြီးတဲ့တရားကို သံဃာတွေစုဝေးပြီးတော့သံဃာတွေဟောခဲ့ပါတယ်သတ္တမတိယဘိက္ခုရေတေဓမ္မမယဘိညာဒေတိတာအဲသတ္တမထိုးသို့ဖြစ်သောကြောင့်နဲ့မကြမီငါပရိနိဗ္ဗာန်စံတော်မယ်သို့ဖြစ်သောကြောင့်ရေတေဓမ္မအကျင့်တရားတော်မယငါသည်ဘိညာဒေတိတာကိုယ်တိုင်သိပြီးဟောတာပဲရှိရဲ့ငါဘုရားကိုယ်တိုင်ကိုယ်တည်းကသိပြီးတော့တွေးနေမှုဟုတ်လားကိုယ်တိုင်တွေးပြီးတော့လက်စုပ်လိုက်ကြိုက်ပိုင်ပိုင်ထားတာထင်ထင်ရှားရှားဟောတာတဲ့တရားတွေရှိပါတယ် တေဓမေထိုတရားတော်ကိုဒုံမေတင်တော်သည်အဲဒုံမေတင်တော်သည်ဥခေဥခေတဝါသာဓုကံကောင်းစွာဥခေတဝါပင်ယူကြကုန်၍အာသေဝိတပါမိဝဲအကုန်ဘာဝိတပါပွားစရာကုန်ဘုလိကတာသာတပါဒီများစွာလိလာအကုန်ဤအဲ့ဒီဟောထားတဲ့တရားတွေသင်တို့လေ့လာပြီးတော့ဒီဝဲရမယ်ပွားစီရမယ်ပညာစွာလေ့လာရမယ် ယထာယင်းတို့မိဝဲခြင်းပွားစေခြင်းပညာသာပြုခြင်းဖြင့်ဒီကံဓမ္မစရာဤသာသနာတော်ဒီအာရမီယံရှင်းမြင်အတွတ်ရှိစွာတည်ပြီးဒီကတိဒီကံရှင်းမြင်စွာတည်ပြီးအတ္တဖြစ်ရ၏အဲဒီလိုပွားများလို့ရှိရင်ဒီသာသနာတော်ကြီးတည်နေပါလိမ့်မယ်ကြာရှိစွာတည်ပါလိမ့်မယ်အဲဒီတရားတွေကဘာတွေတော့ဆိုလို့ရှိရင်ဘောဓိကတိတရားတွေပါပဲသတ္တရောတတိပဌာနာတတိပဌာန်က၄ပါး သတ္တရောသမာသရဏသမာသရဏ၄ပါးသတ္တရောဣတိပါဒဣတိပါက၄ပါးသင်္စဣန္ဒြိယနှင့်ဣန္ဒြေက၅ပါးသစ္စာပရာဏိဘုဝ၅ပါးသတ္တဘုဇင်္ဂဘုဇင်္ဂ9ပါးအရိယောတင်ကောမဲ့ကောအင်္ဂါ7ပါးရှိတော်အရိယာမဲ့ကတပါးအင်္ဂါအချင်းတော့7ပါးပါအဲ့ဒီ7ပါးအဲ့ဒီတရားတွေပဲဘောဓိဝိကရတရားတွေအဲ့ဒီတရားတွေအရမ်း39ပါးရှိတာအဲ့ဒီဘောဓိဝိကရတရားတွေကို ကောင်းစွာသင်ယူလေ့လာပြီးတော့ပွားရမယ်။သင်ညာစွာလေ့လာရမယ်၊မိဝဲရမယ်။မြတ်စွာဘုရားဟောရတာပြီးတယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့ဣဒံသာသနာဣဒံဓမ္မစရိယဤသာသနာတော့ရှိစွာတည်ဖို့ပါပဲ။ရှိစွာတည်ဖို့လေ။အဲ့ဒါအားလုံးရှင်လူရဟန်းတွေမြတ်စွာဘုရားဤဩဝါဒအမှန်လေးစားစရာကောင်းပါတယ်အမှန်ဒီလေးနဲ့နဲ့သင်ញင်စရာကောင်းပါတယ်ကပြိဋိနိဗ္ဗာန်ကံကြီးရေးကြည့်လို့မှာသွားတာ။ ရားသာသနာတော်ရှိစွာတည်တာကိုတော့လူကြည့်နေကြတာပါပဲဒီစွာတည်ကြည်ညတယ်သာသနာကိုဒီမှာတဲ့ပုဂ္ဂိုလ်တွေများယောသဆိုတာကြားလို့ရှိရင်ဘုရားသာသနာဝင်ပုဂ္ဂိုလ်တွေကသိမခံနိုင်ကြဘူးသာသနာတော်ရှိစွာတည်တာကိုသိတဲ့ဘောချကြလူကြည့်ရဒါနဲ့သာသနာရှိစွာတည်ရတရားဖြစ်တဲ့တရားတွေမိမိတို့ကိုယ်တိုင်အားထုတ်ရလားလို့မေးလို့ရှိရင်အပြေရတော့သိနေရတာဘူးအားထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်ဖြေလို့ရတာပဲမထုတ်တဲ့ပုဂ္ဂိုလ်တွေတွေ့ခက်တယ်အခုပြောတဲ့သတိဉာဏ်လေးပါပွားများရမယ်လို့ဆိုတယ်ပွားရလားမပွားဘူးလား သမထရာ၄ပါးပွားများရမယ်လို့ဆိုတဲ့ပွားရတာမပွားဘူးလားဣတိပါ၄ပါးပွားများရမယ်လို့ဆိုတဲ့ဣန္ဒြေ၅ပါးဂုဏ်၅ပါးပွားများရမယ်လို့ဆိုတဲ့ဘုဇင်9ပါးမဲခင်7ပါးပွားများရမယ်လို့ဆိုတဲ့ပွားရတာမပွားဘူးလားကိုယ့်ကိုယ်သိသိကြည့်ရမယ်မပွားသေးလို့ရှိရင်ဟင်းငါသာသနာတရားဒီကြောင့်အလုပ်ကိုမလုပ်သေးဘူးကိုယ့်ကိုယ်သုံးပြတယ်ပွားနေလို့ရှိရင်ငါမြတ်စွာဘုရားဟောရတဲ့အတိုင်းသာသနာဒီကြောင့်လုပ်တယ်လုပ်နေတာပဲလို့အားရဝန်တာစရာပေါ့လေဒါမနှုတ်စရာပါပဲ ဝေသာလိကြီးမှာပရိနိဗ္ဗာန်ဆံမယ်လို့အာယုသင်္ခါအထုတ်ပြီးတော့ညာတော်တွေကိုသုံးပါတယ်တရားတဲ့အဲဒီကနောက်အဲဝေသာလိကြီးဝေသာလိကြီးကနေပြီးတော့ဒေသကြီးကြွကြမှာတဲ့ကြွတဲ့အခါပဲရောက်သွားတော့ဆိုတော့ အဲဒီနာအနိပါကရွာစဉ်တွေပေါ့လေဟာတိကဘာနာကာမတဲ့ဘာနာကာမရောက်တယ်နောက်ပြီးတော့ဟာတိကာမတဲ့ရွာတွေပါပဲဘာနာကာမဆိုဘာနာရွာပေါ့ဟာတိကာမဆိုသင်ရွာပဲအဘကာမဆိုတော့တရက်ပင်ရွာဇံမှုကာမဆိုတော့တကြေပင်ရွာရွာတွေပါပဲတရွာပြီးတရွာခရီးစဉ်တိုင်းအဲဒီမှာတရက်မျက်စိသုံးရက်တရက်စသည်ထိုက်ပြရတော့ဆိုသတင်းသုံးပါလိမ့်မယ်ဒီမှာအကြည့်ကြတော့မပါဘူးနောက်ပြီးတော့ဘောဂနဂရဆိုတဲ့ဘောဂမျိုးရောက် ဘောဂမြောက်တဲ့အခါကျမဟာပရိသတ်၄ပါးဆိုတာဟောပါတယ်။နောက်ပြီးတော့အဲဒီဘောဂမြို့ကနေပြီးတော့ကြွတဲ့အခါမှာအဲသံဃာကြီးမြောက်များနဲ့ပါပဲပရိဏသံဃာကြီးဆိုတော့သံဃာကြီးကအကြည့်ကြည့်ညံ့ပရိဏသံဃာကနောက်ဆုံးပူဇော်ရကြတော့အောင်တရားနာမကွာကြဘူးလိုက်လာကြတယ်။ဘာဘာဆွေးမျိုးရောက်တယ်ဘာဘာမျိုးရောက်တဲ့အခါမှာသုံဒဆိုတဲ့ရွှေပရိဏရဲ့ဥယျာဉ်မြတ်စွာဘုရားလှူထားတဲ့ ဌာနပါပဲအကြောင်းတွေပါလေစောက်ပြီးသူကအဲဒီဥယျာဉ်မှာသတင်းသုံးတယ်တကယ်ဥယျာဉ်မှာသတင်းသုံးအဲဒီခါမှာစုံနာပရိနေကကျောင်းတလာပေါ်တယ်အဲဒီပရိနေကသတင်းကြတော့မြတ်စွာဘုရားတန်စီကမြတ်စွာဘုရားအသင်ရောတဲ့တရားစကားဟောပြီးတဲ့ကသူကခွန်ခွန်ဖုံးမေးပင့်တယ်မြတ်ရှင်ကမင်္ဂလာတော်နေ့ကမြတ်စွာဘုရားသူ့ခွန်ဖုံးမေးကြွပါလို့ဆင့်တာအဲဒီမှာသင်ရောတဲ့ခွန်နေတဲ့အထူးဟူခါရဏိယဘောဇနိယအဲပဲဘောဇင်တွေကို တန်ပါရိတဝါပြည့်စုံနေတယ်ချက်ပြုတ်လုတ်တိုင်ပေါ်လေတန်ခါလေးနောက်တော့ပါတယ်တန်ခါလေးများတယ်လို့ဆိုတာဘယ်လောက်လဲလို့တိုင်းကြည့်တော့မပါဘူးဒါခါတိုင်းခါတိုင်း900လောက်ကတော့ပန်ကြီး900တော့မကတယ်ဘူး1000လား2000လားအဲ3000လောက်လား9000လောက်မှပြောတာပေါ့ဒီကတန်ခါလေးအများကြီးပါတယ်လို့ပါပါတယ်အဲဒီတန်ခါလေးနဲ့တကွဘုံမရအောင်လို့ခဲပဲဘောဇင်နေလည်းပဲအဲများစွာပြုပြင်ချက်ပြုတ်ပြီးတော့ထားတယ်နောက်ပြီးတော့သုတရမရဝင်းစာ သူကရမရဝဆိုတဲ့ခုံးမေးွယ်အစာဟာရကိုလည်းပဲတက်ပြုတ်ပြီးတော့မြတ်စွာဘုရားပင်းလျောက်ပါတယ်တဲ့အချိန်ကြပါပြီဗျာသမုပ္ပေကြွတော်မူပါဗျာဆိုပြီးပင်းစီတယ်အဲဒီမှာပါဠိအနေလေးပေါ့လေပါဠိနားလည်တဲ့ပုဂ္ဂိုလ်စဉ်းစားဖို့ရခါရဏိယံဘောဇနိယံကသူကတပိုက်ထားတယ်သူကရမရဝံဘဟုတာများစွာသောသူကရမရဝံဆိုသူကရမရဝကြီးတဲ့ခုံးမေးွယ်ကိုလည်းပဲပြုစီရင်ပြီးတော့ ထားပါတယ်ဒီတော့အာရမိယဘောဇနိယကတစ်မျိုးသုကရမရဝဆိုတာတစ်မျိုးသုကရမရဝကိုသကရာကဘယ်လိုဖွင့်လို့ဆိုတော့ဝက်သုကရဆိုဝက်မရဝဆိုတာနူးညံ့တယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဝက်အငယ်လေးလည်းမဟုတ်ဘူးအအိုမင်းကြီးလည်းမဟုတ်ဘူးအဲဝက်ကြီးကဲတဲ့ကဝက်ပြူတွေကဝက်ပြူကြီးရဲ့ဝက်ပြူရဲ့အသားပိုးတံမှန်ကစစ်ပေါ်တဲ့အသားပေါ်တဲ့အသားလို့ဆိုပါတယ်လိုလို မကြမ်းမှာဖြစ်ပြီးသေးတဲ့အသားမဟုတ်ပေါ်တဲ့အသားဖြစ်ပေါ်တဲ့အသားဒါတော့ဝက်ကုံတွေကနေပြီးတော့ရောင်းတဲ့အသားနေမှာပေါ့ဒီလိုပြရမှာအဲ့ဒါဆိုပြီးတော့သက္ကထာကဖွင့်ပါတယ်အဲ့ဒီဝက်ဝက်သားပဲဝက်ပြူသားပဲဒီလိုဖွင့်ပါတယ်အချို့သောပုဂ္ဂိုလ်တွေကတော့ဒီလိုမဟုတ်သေးပဲနဲ့ဖွင့်လာတယ်လည်းရှိတယ်အဲဥဒန်းဥဒန်းသက္ကထာမှာဖွင့်တာဝယ်မြင့်ထားတဲ့ ဝါဟိသူသူကရကသူ့မှာတော့သူကရဖြစ်သူကရဆိုတော့အဲဟုတ်ပြီသူကရပဲသူကရကဝက်မတဝမတဆိုနင်းတယ်ဆိုအဓိပ္ပာယ်လည်းရအဲဝက်နင်းထားတဲ့ဝါမြစ်ပဲဒါတော့ဟုတ်မှမသိဘူးဝက်နင်းထားတဲ့ဝါမြစ်တက်တက်သူကဟိုခါရဏိယဘောဇနီယဆဲဝဲဘောဇနီစဝဲတောက်ခွနဲ့သူ့ကိုတတိစနာဒီလိုဝယ်နှင်းထားတဲ့ဝါမြင်သိအဓိပ္ပာယ်မရှိပါဘူးသူကနောက်တစ်ခုကဝယ်နှင်းတဲ့မြေမှာပေါက်တဲ့မှုတဲ့သူကလောက်ကြတယ် ဒါကတက်တက်လို့ကြိုက်တဲ့ပုံစံတွေဖွင့်လာတယ်သူကသူကဟိုတုန်းကလည်းပဲယူဝါဒဆက်နေလို့ရှိတယ်အဲဝင်နေထားတဲ့ညီကနေပေါက်တာဒါလည်းအဓိပ္ပာယ်သိပြီကြည့်ပါဝင်နေထားတဲ့ညီကပေါက်ဝင်နေထားတဲ့ညီနဲ့ဝင်မနေတဲ့ညီဘယ်နဲ့လုပ်ပြီးတော့ထူပေါက်ပြကြည့်နေတယ်ဒီဥစ္စာအဓိပ္ပာယ်သိပြီကြည့်နောက်ပြီးတော့နောက်တစ်ခုကရသာယနာဝီရိနဲ့ပြင်ထားတဲ့ရသာယနာအာဟာရတမျိုးပဲလို့ဆိုရင်ရသာယနာဆိုတာအသက်ရှင်သေးတဲ့ဆင်းမျိုးပေါ်ရင်အဲ့ဒီပြင်တမျိုးပဲဒါကတော့နည်းနည်းအဓိပ္ပာယ်ရှိတယ် အဲဒီလိုလည်းပဲဖွင့်ပါတယ်နောက်တစ်ခုကတော့ဂောရတ၅ပါးနွားတို့အရတာ၅ပါးနဲ့အဲစီမံချက်ပြုတ်ပြီးတော့ထားတဲ့နုနုညံ့ညံ့နုနုနနာချက်ထားတဲ့သုံးမယ်အဲဒါဟုတ်လိမ့်မယ်လို့သုံးရတာရှင်တယ်သုကရသုကရကကောင်းစွာပြုဆိုတာမတ္တဝါကနုနုညံ့ညံ့ချက်ထားတဲ့သုံးသင်္စဂောရတနဲ့နွားတို့အရတာ၅မျိုးနဲ့နွားတို့ရဲ့ နှုတ်တန်းနှုတ်ကျင်ရဲ့ဒီတော့ရက်တက်ရေရဲ့သောဘရဲ့တိဥရဲ့ငါးမျိုးရှိတယ်နွားနွားအထက်တွေရတာငါးမျိုးအဲဒီငါးမျိုးနဲ့သူချက်ပြုတ်နည်းနဲ့စနစ်တကျချက်ထားတယ်နူးနူးနဲ့လည်းချက်ထားတယ်ဖုံးမယ်အဲဒီဟာဟုတ်တယ်မယ်လို့လည်းပြောတယ်ဝက်သားဟုတ်မှဟုတ်ပါမလားဘုန်းကြီးကသံမြတ်ရှိတယ်လို့ဘာလို့လဲတော့ဆိုတော့ဒီကခါရဏိယဘောဇနိယနဲ့သူကဒီသုကရမတော်ကိုသူကခွဲပြီးတော့သူကပြတာတယ်ပေါင်းပြီးတော့မပြဘူးသူကဟင်းအနေနဲ့ပြတာမဟုတ်ဘူးသူက နောင်နာကြတော့လည်းတကားအဲဆုံးကဖို့ရရှိတဲ့ခါကျတော့မြတ်စွာဘုရားအမိန့်ရှိတယ်အဲယန္တိအာယန္တိစုံနာသုကရမတောပရိယတံဒေနမံပရိဝိတာသုကရမတဝဆိုတဲ့သာဝေပင်ချက်ပြုတ်ပြုပြင်တာရှိတယ်တဲ့အဲ့ဒီသုကရမတဝသာဝေပင်ကဘုရားကိုကျွေးမွေးကဒီကြံတဲ့ကြံတဲ့ ဒီမှာတစ်ပါးပေါ့ဒီမှာတစ်ပါးကြံတဲ့သာရဏိယဘောဇနီယခဲဝဲဘောဇင်ကတော့ခဲဝဲဘောဇင်တွေလည်းရှိတယ်ဉာဏ်ပဏိညာအာအဉာဏ်တစ်ပါးတော့ဉာဏ်ပါဏသာရဏိယဘောဇနီယချင်းခဲဝဲဘောဇင်ကိုသိတင်ပြီးပရိယာတံကောင်းစွာစီမံထားတယ်အဲဒီတေနဘိက္ခုသံဃာပြိဝိတာအဲ့ဒါနဲ့ဈာပန်ဃာတွေတွေ့ဆိုတာပြောတယ်မြတ်စွာဘုရားမိတ်ကြီး ဒါတော့သူကရမတဝဆိုတာကိုတော့ဘုရားဖုံးပေးဖို့ကျန်တဲ့ခါရဏိယဘောဇဉ်ခဲဘောဇဉ်တွေကိုတော့သံဃာတွေကသူပြောတယ်ဒီတိုင်းဆိုလို့ရှိရင်မြတ်စွာဘုရားဖုံးပေးတာထဲမှာသူကရမတဝတခုတည်းပဲခဲဘောဇဉ်မပါဘူးဆိုတဲ့အိဗယ်ရှိတယ်တကယ်ဝသားကြီးရဲ့ချက်ထားလို့ရှိရင်တော့ဒီဒီလိုစားလို့စိတ်ပေဘူးနဲ့တူတယ်သွန်းတော့ပါရအောင်မှာဘောဇင်ဆိုတာပါရအောင်သူကဘောဇင်မပါဘူးဘုရားကိုတွေးတာတည်းမှာအဲငါဘုရားငါဘုရားကိုတဲ့ဒုက္ကရမတော်ဝဆိုတာ ကားတယ်သံဃာတွေကြတော့ဘုရားမတော်မပါဘူးသူကြတော့ကာရဏိယဘောဇနိယတွေကားတယ်လို့ပြောတယ်ဒါတော့သူကရမတော်ဟာဝသတက်တဲ့ဟုတ်ပုံမပေါ်ဘူးနဲ့တူတယ်မြတ်စွာဘုရားဝသဟင်းကြီးတဲ့ခုမိတာတော့မဟုတ်တာဘူးနဲ့တူတယ်သူကသူဆုံးမဲ့ဖြစ်နေတယ်ဒါကြောင့်ဘုန်းကြီးကတော့အဲ့ဒီသက္ကရာဝင်းတစ်ခုသဘောကျအဲဂေါရပ၅မျိုးနဲ့စနစ်တကျနူးနူးနတ်နတ်ဖြတ်ပြီးတော့ထားတယ်ဆုံးဆိုပြီးတော့အတိတ်ပဲရှိတယ်သူကအဲ့ဒါဘုလို့ကြာကြည့်ပါလေ အဲဒီထဲမှာနာဝဇာတွေထည့်ထားလို့အဲဒါကတော့ဒီပြပုဂ္ဂိုလ်တွေစားလို့ရှိရင်စားမကျင်နိုင်ဘူးတဲ့ဘယ်သူစားတာစားမကျင်နိုင်ဘူးမြတ်စွာဘုရားမှာလည်းကျင့်ညက်နိုင်တယ်ဒါကြောင့်မို့ကျန်တာတွေကြတော့ဘယ်သူမှမစားစင်နဲ့ဒါတွေကိုအတွင်းနဲ့တူပြီးနှုတ်လိုက်ဒါစားလို့ရှိရင်ဘယ်သူမှစားမကျင်ဘူးဆိုရင်မြတ်စွာဘုရားအမိန့်ရှိပါတယ်ဒါကြောင့်အဲဒီဒုက္ခမတော်ဆိုတာတွေကိုဟိုသုံးနာကဘယ်သူမှမကြွေးရဘူးသူကအတွင်းတူပြီးတော့နှုတ်လိုက်ရတယ်အဲဒီဒုက္ခမတော်ဆိုတဲ့ ဆုံးဆုံးလို့ပဲဆိုရမှာပေါ့လေအဲဒီဆုံးကမြတ်စွာဘုရားဖုံးပေးပြီးရတယ်ခရောအာဘာရောဥပ္ပစီကျန်တန်သောအနာယောဂမြတ်စွာဘုရားဖြစ်ပေါ်လာပါသည်ဒီတော့ထေရတာကတော့ဖွင့်တယ်အဲဒီအစာအစာလို့ဖြစ်တာမဟုတ်ဘူးတဲ့ကသူ့အချိန်ကြလို့အနာကဖြစ်လာတာတဲ့အမြင်ကဖြစ်ဘူးတဲ့ဟိုဝိလူဝါရွာတုန်းကဖြစ်ဘူးတဲ့နာယောဂမျိုးပေါ်လာတာတဲ့ဝမ်းသွေးကုန်တဲ့ယောဂဆိုတာဝမ်းသွေးတွေပေါ့ ဝမ်းသွေးတွေပုံနဲ့ယောဂပေါ်လာတယ်တဲ့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဒီသုကရမရဝဆိုတဲ့သုံနာတူတဲ့အာဟာရကိုခုံးပေးခြင်းကြောင့်တော့မဟုတ်ဘူးတဲ့အသည့်ဥစ္စာအာဟာရကိုခုံးပေးတဲ့အတွက်မြတ်စွာဘုရားမှာသက်သာရပါတယ်တဲ့သိမဖြစ်ဘူးတဲ့ဒါမှခုံးပေးရလို့ရှိရင်တဲ့ဖြစ်မှာလို့ဆိုပြီးတရားဖွင့်တာပါဒါဘုရားသားလို့ဖြစ်တာတော့မဟုတ်ဘူးအဲ့ဒါနဲ့အပြဆုံးဖုံးပေးပြီးတဲ့ခါကလာမြတ်စွာဘုရား အကျဉ်းနာနာကိုမိတ်ရှိတယ်သုသိနာမကြွရအောင်ဆိုပြီးတော့မိတ်ရှိပြီးတော့သုသိနာရုံကိုကြွကြပါတယ်မြတ်စွာဘုရားနဲ့သံဃာတော်တွေနဲ့ကြွကြတယ်ကြွကြတော့လန်ခရီးမှာတိပ္ပံတွေအောင်ရောက်တဲ့အခါကာလကျတော့မြတ်စွာဘုရားအနပင်မနေတယ်ဆိုတာဝန်ဝန်သွားတဲ့ဥစ္စာပင်မနေတက်တက်သာသာရင်ရင်လေးနဲ့သွားတာတော့မတော်ကြလို့ရှိရင်အားရနံကြော့လာတယ်ဆိုတာအားနံကြော့တဲ့ဥစ္စာပဲလို့အားကြော့တဲ့ဥစ္စာ ဒါကြောင့်မြတ်စွာဘုရားပင်မတော့နေရာပြင်ခိုင်းတယ်ပြပင်ပြပင်တပင်အောင်မှာနေရာပြင်ခိုင်းတယ်အာနနာအဲဒီနထသင်္ကန်းကြီးကိုလေးရခောက်ပြီးတော့ကျင်းငါဘုရားပင်မနဲ့ဒီနေရာခဏထိုင်မယ်ဆိုပြီးတော့နေရာပြင်ခိုင်းတော့ကျန်နာကဒါသင်္ကန်းကြီးကိုကျင်းပြီးတော့ပေးရတယ်ဒီမှာမြတ်စွာဘုရားတရင်သုံးထိုင်တော်မူတယ်အဲစဉ်းစားပြီးတော့ကြည့်လို့ရှိရင်လေ ပြိဋိဘသံဃာနည်းမကြမ်းမှာဖြစ်နေတော့မြတ်စွာဘုရားဒီလိုကြွနေရအဲ့ဒါဘာဝတိကနေပြီးတော့ကိုယ်စိနာပြောင်းဘလောက်ဝေးတော့သုံးကဝေးရှိတယ်သုံးကဝေးဆိုတော့ဒီဥဇနာက၄ကဝေးအဲ7မိုင်လောက်ရှိတာသုံးကဝေးဆိုတော့6မိုင်လောက်ရှိမှာပေါ့သူက6မိုင်လောက်ရှိတဲ့ခင်းမြတ်စွာဘုရားမကြမ်းမှာပဲကြွတယ်ဘုရုံးကဒကာဓမ္မတွေကဘယ်သူကမှလိုက်ပြီးတော့ပို့ကြတာမရှိဘူးဘေနာကဘာမှပြုစုတာတွေမပါဘူး။ညာသံဃာတော်တွေတပည့်တွေဒါပဲရှိတာပဲ။ဘေနာကလာမှဖုံးပေးဖို့ရ ဒီတို့ဘာလို့လိုက်ပြီးတော့ကတ်မဲ့ပုဂ္ဂိုလ်ဘာမှမရှိပါဘူးอืมညတ်တော်ဘုရားကြွနေရတယ်အာယုပြုမယ်ဆိုလို့ရှိရင်ညတ်တော်ဘုရားရဲ့ဒီလုံလဝိရိယတော့ကရုဏာတော့နမနာကြီးပါပဲလို့အောင်ကြီးညို့ကြပေါ့ဒီလိုကြွတာကြားကြောင့်မဟုတ်ဘူးပြိဋိမာဘယ်မှာဖြစ်ဆံဖြစ်တယ်အဲ့ဒီသုသေနာယောင်ကြွပြီးပြိဋိမာဆံလို့ရှိရင်အရေးကြီးတဲ့ကိစ္စတွေကရှိတယ်အဲ့ဒီသုသေနာကြွပြီးပြိဋိမာဆံလို့ရှိရင်တဲ့ ဟာသုရသနသုတ်ကြီးလည်းဟောရမယ်တဲ့ဒီသုတ်ကြီးဟောရမယ်သုတ်ကြီးဟောတဲ့အတွက်လည်းကျေးဇူးများပါသုဘပရပိုက်လည်းပဲသူကနောက်ဆုံးကြည့်ရမယ်ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကလည်းအဲ့ဒီမှာရှိတာမြတ်စွာဘုရားမကြွလို့ချင်းဒီပုဂ္ဂိုလ်ဒီသာသနာမကျွတ်တော့ဘူးဘုရားဟောမှကျွတ်မှတင်းပုဂ္ဂိုလ်ဟောလို့ကျွတ်ကုန်မကျွတ်ဘူးသာဘုရားဝင်နေရပါဘူးသူ့အတွက်လည်းသွားနောက်ပြီးတော့ပြိဋိဘံစံပြီးတဲ့နောက်ဓာတ်တော်တွေအတွက်မင်းနေဟိုတုန်းအာနာပဲမင်းနေအဲ့ဒါတွေကသူ့ပိုင်းနဲ့ငါးပိုင်းနဲ့ဆိုပြီးတော့တော့ကြရံဖြစ်ကြဖြစ်တတ်ကြမှာ အဲ့ဒီလူတွေအများကြီးပေကြီးပြည့်စည်ကုန်မှာအဲ့ဒါတွေလည်းမြင်လို့တယ်မြတ်စွာဘုရားအဲ့ဒီအကျိုးသုံးပါးကိုမျှော်လင့်ပြီးတော့မြတ်စွာဘုရားပင်ပင်ပန်းပန်းကြွတော်မူရတယ်အဲ့ဒီကြွတော်မူကုန်လေးလည်းပဲဒီမျိုးစရာပါပဲဘုရားဒီမျိုးစရာကောင်းပါလေအဲ့ဒီသစ်ပင်ထဲမှာထိုင်ပြီးတော့ရေငတ်တော်မူတဲ့အတွက်မြတ်စွာဘုရားကရေအာနန္ဒကိုဉာဏနာကိုရေခါထိုင်းပါတယ်ဉာဏနာကကြောက်တယ်မြတ်စွာဘုရားတဲ့ဒီချောင်းလေးကတဲ့ရေလည်းမမြောက်ဘူးဗျာတဲ့ငဲတယ်အခုတည်းမှလှဲတွေချက်သွားတယ် ရေတွေနဲ့နောက်နေပါလေဗျာနောက်ခုနကြလို့ရှိရင်ကပုရာဆိုချောင်းရောက်တော့မှာပါတဲ့မဝေးတော့ပါဘူးအဲဒီချောင်းကရေနဲ့များပါလေကြည်လဲကြည်ပါလေအဲဒီကြမှာပဲမြတ်စွာဘုရားဘုံမေးတော်မူပါဆိုပြီးတော့ရှင်အနန္ဒာကလျှောက်တယ်อืมရှင်အနန္ဒာလျှောက်တယ်ရေတောက်ချင်တာရေကအလွယ်တကူမရှိဘူးရေတွေကနောက်ရှင်အနန္ဒာရေနောက်တွေမခုံးမေးနေလို့ပါလေကြားကြောင်တော့မဟုတ်ပါဘူးအခုလောကအနေနဲ့ပြောရင်နောက်တွေခုံးမေးရင်ကြားမှာရေတွေပါလေပြည့်နိုင်တာပေါ့လေဒီလိုအကြောင်းတွေပါလိမ့်မယ်ဆိုရေကျက်တော့ရှိပါလိမ့်မယ်မြတ်စွာဘုရားကလည်းရေ ဘုန်းကြီးရင်တော့ပဲတောင်းပါတဲ့ဥစ္စာရေးမပေးဘူးညစာပြနှစ်ကြိမ်သုံးကြိမ်တောင်းတယ်သုံးကြိမ်တောင်းတော့မှကျန်နာကတပိတ်ယူသွားပြီးတော့မှရေခတာကိုသွားတော့တခါညစာပြကြီးတကိုးတော်ကြောင့်ကိုရောက်တဲ့ဆိုရေကကြီးနေတယ်ဆိုရေကတီးလို့ရေကြီးညနာလာသိအာဝါညစာပြသိတကိုးကြီးတာပဲသိဘုန်းကြီးတော်မူတာလေအဲခုနကရေတွေအများကြီးနောက်နေတဲ့ဥစ္စာမင်းမရေခမလို့နာနာရောက်ခါရေတွေကြီးလိုက်တာတခါလဲအမှန်တရားကိုကြည့်တာပဲဆိုရင်အာရဝန်တာနဲ့ရေခပြီးမြတ်စွာဘုရားရဲ့အကျိုးကြောင့်ကြောက်ပါတယ် အဲဒီကရေဖုံးမေးပြီးတော့ဒီတစ်ထောက်ကြွကြတယ်မှာကိုအဲဒီဒီတစ်ထောက်ကြွတဲ့အခါမှာကာကုရာမြစ်ဆိုတာရောက်ပါတယ်ကာကုရာမြစ်ရောက်တော့မြတ်စွာဘုရားရေလည်းချိုးတယ်မွန်နေပါလေတက်တယ်ဆိုတာဟာရေလည်းချိုးမှလို့သာဒီချိုးကရေချိုးဒီသောက်ဒီဖုံးမေးတော်မူတယ်ဖုံးမေးတော်မူပြီးတော့အဲဒီတပင်တစ်ခုအောက်မှာတပင်တစ်ခုအောက်သစ်ပင်ချင်းရောက်တဲ့အခါမှာမြတ်စွာဘုရားရှင်စုံဒရှင်သာရိပုတ္တရာရဲ့အမိညာနာပါပဲ ဒီသုံနာကိုမိတ်ရှိတယ်အင်္ဂါတုံသုံနာအဲသတုကုဏပညာသတုကုဏပံဃာတွေပညာပေးဤသုံနာစေတသုံနာအင်္ဂါငါတိုက်တွန်းနေမေငါအားသတုကုဏံလေးတာရှိတော့ပံဃာတွေသင်္ကန်းကြီးကိုပညာပေးဤခင်လိုက်ပါတော့အာငါရီကိလန်တော့ပင်မန်းဤအတမိဖြစ်ဤငါပင်မန်းဤနိဗ္ဗေစိတ်တာမိလဲလျောင်းနေနေဦးပါဝန်နေတတ်တယ်သွားပြီးတော့ ဝန်သွေးတွေသွားပြီးတော့မကြမ်းမှာဖြစ်နေဟိုကကြွလာတာကိုလမ်းကြီးရဒါတော့ပင်မနာပေါ့အဲပင်မလို့ဒီနာမှာခဏလဲလျောင်းနေဦးမယ်လို့ညစာဗျာအမိန့်ရှိပါတယ်ဒီခါမှာဉာဏနာကတော့ဟိုဒီသနုတ်သင်းတိုင်းတို့ပါအဲ့ဒီမှာကျော်ဖွင့်နေတာပေါ့လေကျော်ဖွင့်နေတော့ဒီညှင့်နေတော့အဲ့ဒီမှာဉာဏနာမရှိတော့ သုဏမထေကိုနေရာချင်းကသုဏမထေကနေရာချင်းပေးမြတ်စွာဘုရားအဲ့ဒီမှာသမောပန်းပြောင်ခိတာလဲလျောက်နေတာအဲ့တော့မြေပေါ်မှာဆင်းတယ်ဆိုတော့ဘုရားဘုံကိုသွားကြောင်းညီညွတ်သွားတယ်ဆိုလို့ရှိရင်တော့ဆရာကလည်းရှိမှာပေါ့လေညီညွတ်တော်လည်းညီညွတ်မှာပါပဲဒါပေမဲ့လို့အမြင်အားဖြင့်ကြည့်လိုက်လို့ရှိရင်မြေကြီးပေါ်မှာပဲဒီမြေကြီးတဲ့ဘယ်သူမှပြမြင်ထားတာမဟုတ်ဘူးတဲကျူတွေကလည်းခင်းထားတာမဟုတ်ဘူးမြေကြီးပေါ်မှာပဲမြေကြီးပေါ်မှာလည်းဖျားတွေပါလေခင်းရတာမဟုတ်ဘူးမြတ်စွာဘုရားဤနတ်သင်္ကန်းကြီးကို သာသနာကြီးဆိုအစအရင်မထားကြည့်နေတာကိုခောက်လိုက်တဲ့ခါကျတော့လေးလာဖြစ်သွားတာအဲဒီလေးလာဖြစ်ပြီးတော့ဘေးကောင်းနေပါတယ်မရှိပါဘူးဒီမှာမြတ်စွာဘုရားခင်မှာခဏချက်တက်ခဏလဲလဲရောင်းရတာအဲဒီမှာသာကောက်တော့ကဒက္ခိဏပတိနာသီဟသေးယံကပေတိပါရိပါရံဣစ္ဆာရပတောတပ္ပသနာဥက္ကနာပညာမေသိကတဝါမြတ်စွာဘုရားအဲဒီနေရာမှာလက်ရပဲနံပါတ်ဆောင်ဖြင့်လက်ရပဲစောင့်ပြီးတော့ စိတ်တခဏလဲလျောင်းတော်မူတယ်ပါရိပါရအစ္ဆာကခြေတစ်ဖက်ပေါ်မှာခြေတစ်ဖက်ပေါ်မှာခြေတစ်ဖက်ထထားလို့ရှိရင်မျက်စိမျက်စိမတက်ရအောင်နည်းနည်းလည်းပဲအပေါ်ဘက်ဆွဲပြီးတော့လွန်ပြီးတော့ဒူးချင်းဒူးချင်းနဲ့မတက်ရအောင်လို့လွန်ပြီးတော့ဒီလိုပဲလဲလျောင်းလဲလျောင်းပါတယ်တဲ့လဲလျောင်းရှင်းသက်တော်မူအခုလဲလျောင်းနဲ့လျောင်းတော်မူတွေပါလေဆိုရင်ဒီလိုပဲတွေ့ကြပါတယ်ကြောက်ကလေးတွေဒီဘုံနဲ့တိုင်းပါပဲဥဋ္ဌာဏပညာသတော်တန်တဇာနော တတိတံပစင်နဲ့လည်းပြည့်စုံပြီးတော့လည်းလျောက်ပါတယ်မှတ်တယ်မဲ့မဟုတ်ဘူးယောဂဝေဒနာတွေဘာတွေဖြစ်နေနေတတိတံပစင်ကမကင်းဘူးဥဒ္ဌာဏပညာနဲ့သိကတော့ထမယ်ဆိုတော့အမှတ်ပညာလည်းပဲထပြီးတော့လည်းလျောက်တာဒီနေရာမှာဘယ်လောက်ကြာအောင်လည်းလျောက်မယ်ခုနိုင်နေပြောမယ်ဆိုရင်9မိနစ်လည်းလျောက်မယ်10မိနစ်လည်းလျောက်မယ်15မိနစ်လည်းလျောက်မယ်စသည်ဖြင့်ပေါ့လေဒါကြောင့်ကြာလို့ရှိရင်ဒီကထပြီးပြီးသွားရအောင်ပါကိုဘုဒ္ဓနာရောက်အောင်မကြွရအောင်ပါအဲဒီတော့ထမယ်ဆိုတဲ့အာဘောကနဲ့လဲလျောင်းပြီးတော့ဈေးသက်တော်မူတယ် အဲ့ဒါလေးအာရုံပြုပြီးတော့ညို့ဖို့ပါပဲညို့ဖို့ပါပဲအဲဒီကနေပြီးတော့မောပန်းတက်လာတဲ့ခါကာလတစ်ဆင့်သွားပြင်သွားတော့ဣရိညာဝတိဆိုတဲ့အမည်ဟိုဘက်ကရောက်တယ်ဣရိညာဝတိမြို့ဘက်ကလည်းသူကဒီမှာလည်းထောက်နာတဲ့လက္ခဏာရှိပါတယ်အဲဒီကနေပြီးကြွလာကိုသိနာရုံရောက်တယ်ကိုသိနာကငင်းဥယျာဉ်ရောက်ပြီမာလာမင်းတို့ငင်းဥယျာဉ်အဲဒီရောက်တဲ့ခါကျမြတ်စွာဘုရားအင်္ဂမေတုံအာနန္ဒ အန္တရေနယမကတာလနာဥတ္တရပိစကမင်းစံပင်ရသေးဤအနန္တငါတိုက်တွန်းတယ်အင်းရင်ပင်ပြိုဆုံးနပင်တို့ရဲ့အလဲကြမှာမြောက်ဖက်ခေါင်းရင်းပြုပြီးတော့ညောင်ဆောင်ခင်းတော့ညောင်ဆောင်ခင်းပါလို့မြတ်စွာဘုရားခိုင်းသီလတော်သမီးအာနန္ဒဒီပိစိတ်တာပြီအာနန္ဒစိတ္တအာနန္ဒအာနန္ဒအာငါဘုရားဒီကိလတော်ပင်မတော်မူသည်တနည်းရှိနိပိစိတ်တာပြီလည်းလျောင်းတော်အာ သင်္မနဲ့လဲလျောင်းတော့မယ်ဆိုပြီးတော့မြတ်စွာဘုရားမိတ်ညာနာနာခင်းပြီးတော့တရင်ကိုညောင်ဆောင်တရင်ခင်းပြီးတော့ပေးတယ်အဲဒီဥယျာဉ်မှာရှိတဲ့ညောင်ဆောင်တရင်မှာပဲအဲဒီမှာခင်းပြီးတော့ပေးအဲဒီခါမြတ်စွာဘုရားကဘုရားလိုပဲဒေသနိနာပတိနာလဲရလဲရပဲနံပါတ်ဖြင့်ဒီဟာသိရန်သင်သေးခဲ့တော့မြတ်သောလဲလျောင်းရှင်းဆက်ခြင်းကိုသဗ္ဗေတိပြုတော်မူသည်ဘတော်တံသာနောတတိတံတရင်ပြည့်ပါပဲ အဲဒီမှာဥဋ္ဌာဏပညာမနတိကတော့မပါဘူးထအောင်မယ်လို့ဆိုတဲ့နှလုံးသွင်းမရှိတော့ဘူးမထတော့ဘူးနောက်ဆုံးလဲလျောင်းတာပဲအဲဒီအဲဒီပြိဋိနိဗ္ဗာန်သံဖို့ကလဲလျောင်းအဲ့ဒါတက္ကရာကပြောတဲ့သုံးကဟောမိုင်အားဖြင့်၆မိုင်လောက်ရှိမှာပေါ့အဲ့ဒီခရီးအားတဲ့မဝေးဘူးတဲ့မြတ်စွာဘုရားကြီးပဂရိညာတော်လည်းဆိုမဝေးဘူးတဲ့ဒါပေမဲ့လို့ယောဂဝေဒနာကြီးနှိမ့်ဆက်လို့အင်အားတွေကုန်သွားလို့တဲ့အဲဒီ ခကြီးလာတာ6မိုင်လောက်ခကြီးလာတဲ့ဥစ္စာလမ်းမှာဘယ်နှထောင်နားရရလဲဆို25ကနားရရတယ်25က25ကဆိုတော့တမိုင်မှာ25ကဆိုတာ6မိုင်24ထားပါအောင်24ထားအောင်6မိုင်မှာ24ဆိုတော့3မိုင်မှာ12အဲ့တော့တမိုင်မှာ၄ချိန်လောက်နားရနှစ်ပါးလုံးနှစ်ပါးလုံးမှာတစ်ခါတစ်ခါနားလာဆက်မြကြည့်ရပြီ သူကတော်တော်ပင်ပင်ပမတ်လာတာပဲအဲ့ဒါခဏကပြောတဲ့အကျိုးတွေကိုမျှော်ပြီးတော့လာတာသာမန်ပုဂ္ဂိုလ်တွေလို့ဆိုရင်ဘယ်ပင်မခါနေမှာတော့နေမကောင်းလို့ဒီလိုသာယောဂဝေဒနာတွေဟုတ်လားဒီလောက်တဲ့ယောဂဝေဒနာဖြစ်ရင်ဘယ်လောက်တော့မလဲဘသူ့အတွက်မှဘာမှကြိုးစိုက်တော့ဘူးအခုမြတ်စွာဘုရားမှာတော့နောက်ဆုံးကျွန်းနဲ့သုဘဒပရပိုက်ကိုလည်းနဲ့တယ်မဟာသုဒသနာတုတ်ကြီးဟောပြီးတော့အဲ့ဒီတုတ်ကြီးကိုနာသွားခြင်းအကျိုးရမယ့်ပုဂ္ဂိုလ်တွေလည်းငဲ့တော်မူတယ်ပရိနိဗ္ဗာန်စံပြီးတဲ့နောက်ဓာတ်တော်တွေ ဝေတဲ့အခါကာလမှာရံပွဲကြီးဖြစ်ပြီးတတ္တဝါတွေသေရပြည့်စည်ကုန်မှလည်းအဲ့ဒါကိုလည်းမြတ်စွာဘုရားငဲ့တယ်အဲ့ဒီအကျိုးတွေမျှော်လင့်ပြီးမြတ်စွာဘုရားပြန်မဆင်းရဲခံပြီးကြွတော်မူတာတဲ့ဒါကြောင့်ဘာဝတိမကုသိဏယံအထိသုံးပါးဦးမြရှိတဲ့ခရီးကို25ကြိမ်မြနာဂာနာဂာနဲ့ကရုဏာဖြေပပြီးတော့ကြွရောက်တော်မူပြီးနောက်ဆုံးမာလာမင်းတို့ဤအင်းဥယျာဉ်မှာ ပြိဋိဘံစံညောင်ဆောင်၌လျောင်းနေတော်မူတဲ့မြတ်စွာဘုရားအာယုံယူပြီးတော့ညိုကြအောင်လို့ရဲ့တိုင်းဆိုရမယ်ဘာဝမြို့မှာဘာဝမြို့မှာသုသိဏယုံတို့သုသိဏယုံတို့သုံးပါးအောင်များချသုံးပါးအောင်များရှိတော့သုံးပါးအောင်များရှိတော့ခကြီးကိုခကြီးကို25ကျိန်25ကျိန်နာဂာနာဂာဖြင့်နာဂာနာဂာ ပန်းကြီးစွာသာရောက်တော်မူလာ၍သာရောက်တော်မူ၍မာလာမင်းတို့၏ရှင်ရင်ဥယျာဉ်၌နောက်ဆုံးကိစ္စချင်းဖြင့်ကိစ္စတော်မူသောမြတ်စွာဘုရားကိုတတိတော်တော်သည်ရိုးရီညာတော်သက်အောင်မိုး၍ ကိုပူဇော်ပါ၏မြတ်စွာဘုရားအဲဒီလည်းလျောင်းပြီးတဲ့အခါကာလမှာနတ်တွေဘာတွေကလည်းအများကြီးပူဇော်ကြပါလေနတ်တွေကအများကြီးပူဇော်ကြတယ်ကောင်းတယ်ကနတ်တွေကနာပန်းနေနဲ့ဒုရိယာတွေနဲ့ပူဇော်ကြတယ်ကောင်းတယ်ပြည့်ဆိုတာပဲနတ်တွေကနောက်ဆုံးအချိန်ပူဇော်ကြတာ အဲဒီအကြောင်းပြုရင်မြတ်စွာဘုရားကအမိန့်ရှိတာလေးဒါလေးလည်းမှတ်လောက်သားလောက်ပါပဲနာခောအနန္တဣတဝတ္တသာထာရတောပေကတောဝါဟောတိကရုတောဝါမာနိတောဝါပုစီတောဝါပသိတောဝါအနန္တတဲ့ဒီလိုလူတွေနတ်တွေကပန်းနေသားတွေနဲ့ဒီကြီးတွေနဲ့အကြီးကြီးပူဇော်ရုံမျှခြင်းငါဖရာပူဇော်ဒီမမြင်သေးဘူးယောခောအနန္တဘိက္ခုဟာဘိက္ခုနီဝဥပါသဘောဥပါတိကဝါ ဓမ္မာနုဓမ္မပฏิပန္နောဝိဟာရတိသာမိစေပฏิပန္နောနုဓမ္မစာရီတစုံတယောက်သောပုဂ္ဂိုလ်ညာဖြစ်ဖြစ်ညာမင်းကဖြစ်ဖြစ်အဲလူကြောင့်ဥပါဒကယောက်ျားပဲဖြစ်ဖြစ်လူကြောင့်ဥပါဒိကမိန်းမပဲဖြစ်ဖြစ်အဲတစုံတယောက်သောပုဂ္ဂိုလ်ဟာဓမ္မာနုဓမ္မပฏิပန္နောလောကုတ္တရာတရားလျော်တဲ့သီလစိုက်တော်ခြင်းနဲ့ကျင့်ပြီးတော့နေတယ်သီလကိုလည်းကျင့်သမာဓိကိုလည်းကျင့်ပညာကိုလည်းကျင့် သီလအကျင့်သမာဓိနဲ့ဉာဏ်အကျင့်တွေကိုမေဖို့နိဗ္ဗာန်ရောက်ချောင်းဖြစ်တဲ့အကျင့်တွေရိုးသေးသေးကျင့်ပြီးတော့နေတယ်။အဲဒီလိုကျင့်နေတဲ့ပုဂ္ဂိုလ်ဟာသောထိုသောသောပုဂ္ဂိုလ်ကြီးသာသာကမြတ်စွာဘုရားကိုသက္ကောကြည့်ရိုးသေးကျူရင်ပရမယပူဇာအမြတ်ဆုံးပူဇော်ခြင်းဖြင့်ပူဇေးတည်ပူဇော်တည်နေပါတယ်။မြတ်စွာဘုရားကလည်းဒီနိဗ္ဗာန်ရာအစရှိပြီးပူဇော်ခြင်းဟာကုသိုလ်ကောင်းမှုတော့ဖြစ်ပါတယ်ကျိုးပေးပါတယ်ဒါပေမဲ့မြတ်စွာဘုရားအဲ့ဒါလောက်နဲ့အားရမနေကြနဲ့ ဓမ္မာနုဓမ္မပရိပါဏဆိုတဲ့လောဘုတရားတရားအလျော်တဲ့သီလအကျင့်သမာဓိကျင့်ပညာကျင့်တွေအကျင့်ညာဒါတွေအကျင့်မှာငါဘုရားပူဇော်သည်မြည်ရဲ့အဲ့ဒါအများဆုံးသောပူဇော်ခြင်းကိုပူဇော်တာတဲ့ဘာမှဈေးမကုန်ဘူးနော်ဟိုကသီမိပန္နသာတို့ဘာတို့ပူဇော်ရတွေဘာတွေဆိုတာဈေးကုန်တယ်ဟောသီလသမာဓိပညာကျင့်တွေကျင့်တာဘာဈေးမှမကုန်ဘူးအဲ့ဒါမြတ်စွာဘုရားပူဇော်နေတာပဲကောင်းလို့ပူဇော်တာလေအဲ့ဒါမြတ်စွာဘုရားမိန့်တော်မူပါလေ အဲဒီနောက်ဆုံးချိန်မှာလဲတရားတွေကတော့ပြောရှိပါသေးတယ်ပြီးမှဖြစ်တော့မှာဝါနာကြီးကနေတော့ပြီးမှဖြစ်တော့မယ်ပြီးသားမှဖြစ်တော့မယ်အတူတူလေးသွားရတယ်လို့အဲဒီခါကလည်းမြတ်စွာဘုရားအနိဗ္ဗာန်မှာဥပါဝါနာဆိုရဟနာမထေရကြီးကကိုယ်ကာယကလည်းကြီးပါပြီနဲ့သတင်းသုံးနေတာကိုသူကလည်းပဲခြေတုံးကသီရီတော်မှာစောင့်ကြောက်တဲ့နတ်သိခဲ့ပြီးတော့သူ့လိုကောင်းမှုတွေပြုလာတယ်သူကတကိုးကြည့်နေတယ်ဘုရားပြုလာတယ်သူကတကိုးကြည့်နေတယ်အဲဒါကြောင့်နတ်တွေကသူ့ သူကိုယ်နာနဲ့ဘုရားဖူးမဲ့နတ်တွေကမမြင်ရဘူးဒီပြင်ပုဂ္ဂိုလ်တွေဆိုရင်ပေါက်ဆွင်းပြီးတော့နတ်တွေကမြင်နိုင်တယ်သူကိုမပေါက်ဆွင်းနိုင်ဘူးတဲ့နတ်တွေမျက်စိကဒါနဲ့နတ်တွေကသူသူနဲ့တဲ့တဲ့နေတဲ့ပုဂ္ဂိုလ်တွေကဘုရားမဖူးနေရတော့အရှင်ချမ်းသာဖြစ်တဲ့မြတ်စွာဘုရားရှင်ဥပဝါနာကိုတရားဖယ်လို့ရမရှိပါဘူးနောက်အရှင်အနန္ဒာလည်းပဲအာသေးသောနေရာချင်းသံဝေဇနိယဌာန၄ပါးကိုဟောတယ်မြတ်စွာဘုရားပွားပွားမြင်တော်မူရအရာအဲဘုရားဖြစ်တော်မူရအရာဓမ္မစကြာတရားဟောတဲ့အရာ နောက်ဆုံးပြိဋိဘံစာမဲ့ဌာနဒီလေးဌာနမှာနေလို့ရှိရင်တဲ့တရားဘူးလာကြလိမ့်မယ်တဲ့မနောဘာဝနိယစိတ်ဖြင့်ပွားများတိုက်တဲ့ပုဂ္ဂိုလ်များတွေညွှန်လိုက်တဲ့ပုဂ္ဂိုလ်များတွေနဲ့ဖူးရတွေ့ရပါလိမ့်မယ်အဲဒီလိုညာတွေမင်းလို့ဆိုပြီးမှာထားပါတယ်နောက်ပြီးတော့ရှင်နန္ဒာကမင်းလို့သစ္စာရပြိဋိဘံဆံသွားတဲ့ခါဗျာတတိတော်မာတုကမာတွေနဲ့စသည်ဘယ်နှလုံးညာရှင်းရပါမလို့လို့ရှင်နန္ဒာကလည်းအရေးကြီးလို့မေးတယ်ဒီဥစ္စာညာနေဆိုတော့အရေးကြီးတယ်သစ္စာဗျာမင်းကြီးတယ်အာတသနာအနန္ဒာမမြင်တာမတွေ့တာကောင်းတယ် မမြင်မတွေ့အောင်လို့ကြောင်းနေနိုင်ရင်ကောင်းတယ်ဟုတ်တယ်အရေးကြီးတယ်မမြင်ရင်ကိလေသာမဖြစ်ဘူးဒါကြောင့်ဘုန်းကြီးကဟောမှာသမုဒ္ဒံပြေးတယ်မမြင်ရရာကိလေသာသူ့အသူငြိမ့်ပြီးမြင်ရမကြရတဲ့အာရုံနဲ့စပ်ပြီးတော့လောဘလည်းဖြစ်ဒေါသလည်းဖြစ်သိနေရကြတယ်သူကအာရသနာအာနာနာမမြင်ရတာကောင်းတယ်မမြင်တဲ့အချင်းရှင်းရမယ်တို့ဗျာမတော်လို့ကြောင်တာလုံးတော့ဆုံးကပါကသူနဲ့မြင်ဦးမှာရတယ်မြင်လို့ရှိရင်ဘယ်နဲ့လောက်ပါလို့ဆိုတော့အနာလာဘောအနန္တစကားမပြောနဲ့လို့လားပြောမိလို့ရှိရင်ဒုနဲ့ဒုနဲ့ချင်းဒီကသိနေရမကြဘူးတဲ့ ဒါချင်းများတဲ့သူကတရားနာခြင်းပါပြီဆိုရင်ခေါ်ရအောင်မအားရတယ်ဗျာအဲ့တော့ပြောရလို့ရှိရင်ဘယ်နဲ့လို့ကတတိအာနန္ဒဥပဒေတာပဲအဲ့တော့တတိထားရမယ်တတိတတိတရားနဲ့အမိရောက်ရှိတဲ့ပုဂ္ဂိုလ်အမိစိတ်ဖြစ်အောင်အာအတော်တော့အကြီးတော့စသည်ရှိတဲ့ပုဂ္ဂိုလ်တွေအတော်အကြီးတော့သမီးတော့ရှိတဲ့ပုဂ္ဂိုလ်သမီးတော့စသည်ဖြင့်အဲဒီလိုသူမျိုးအရင်ချာခဲ့လို့ဖြစ်အောင်လို့တတိထားရမယ်ဆိုပြီးတော့အိမ်မှာတော့ပါတယ် ဒါအရေးကြီးတယ်ညာနေအတွက်သိရေးကြီးတယ်အဲ့ဒါတွေမလိုက်နာတဲ့ပုဂ္ဂိုလ်တွေတော့ကြာကိုယ်ကဒုက္ခရှိကုန်တာလေဒီဥစ္စာတွေနောက်တော့ဘုရားသိညိုတော့ဘယ်လိုသိညိုရမလဲဆိုဉာဏ်နာနဲ့လည်းအဲ့ဒါတွေဖြစ်ကြပါတယ်နောက်ပြီးတော့စိရိထိုက်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေလည်းပဲဘယ်လိုပုဂ္ဂိုလ်စိရိထိုက်တဲ့ဆိုမြတ်စွာဘုရားဟောသွားတယ်ရှင်းနာမကမမသမုဒ္ဒမြတ်စွာဘုရားစိရိတည်လိုက်တယ်ဒုတိယကသစ္စေကဗုဒ္ဓစိရိတည်လိုက်တယ်တတိယကတထာဂတဘာဝကမြတ်စွာဘုရားဤတပည့်တို့သာမညပါပါတယ်ဟန်လာတော့မပါဘူး နတတသာဝကစီရီတဲတိုက်တယ်စကြဝဠာနဲ့စီရီတဲတိုက်တယ်အဲဒီလိုလေးမျိုးဒါပေမဲ့သက္ကရာကတော့သတ္ထသတ္ထတသာဝကနေရာမှာအရိယာပုဂ္ဂိုလ်တွေယူပုံပေါ်တယ်သူကစကြဝဠာနဲ့တော့စီရီတဲတယ်ဒီတဲ့ဥစ္စာသီလနဲ့ပြည့်စုံတဲ့ပုထုဇဉ်ပုဂ္ဂိုလ်ဘာလို့စီရီမတဲရမလဲဆိုပြီးမေးခွန်းမေးပြီးတော့ရတော့တဲလိုက်ပါတယ်တဲ့ဒါကမထူးသားလို့တဲ့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေယဟနာလိုပဲပူဇော်လိုက်တာပါပဲဒါပေမဲ့လို့မထူးဆန်းတဲ့အတွက်ညဆော့ပြအဲ့ဒါလည်းထည့်မထားဘူးတဲ့ ဒီလားနဲ့ပြည်သူမဲ့ပုဂ္ဂိုလ်တွေသတိတရားမဲ့သတိတွေသိညာကုန်မှားတယ်လို့သာသေကတာကပြောတယ်နောက်ပြီးတော့အဲဒီခါမှာအကျဉ်းနာနာမြတ်စွာဘုရားပြိဋိမာသံတော်မှာပဲဒီနေ့ညညညညဥရံပြင်တာတော့အဲညဥရံပြင်မနေ့ကျတော့ရှင်မြတ်စွာဘုရားပြိဋိမာသံတော်မှာပဲသူတွေ့ပြီးတော့ဝန်းနေပြီးတော့သူကဒါကကျောင်းသားနဲ့ဝင်ပြီးတော့ငိုးနေလို့အဲဒီမှာလည်းမြတ်စွာဘုရားအကျဉ်းနာခေါ်ပြီးတော့အာဘိစကားတွေဟောပြောရသေးတယ်အဲဒီကနောက်ဉာဏနာကတခါ ဒီကုသနာယုံဟာမြို့ငယ်လေးပါဗျာဒီမြို့နာရင်ပြိဋိဘာသာနာမူပါနဲ့လို့တောင်းပါမြန်လာတော့တောင်းပါတော့မှမြတ်စွာဘုရားဟာအနန္တတဲ့ဒီမြို့လေးမြို့ငယ်လို့မဆိုပါနဲ့တဲ့အရှင်မြတ်မသေးလိုက်ပါနဲ့တချိန်ကဒီမြို့ကအကြီးကြီးအနန္တကြီးကျယ်တဲ့မြို့ကြီးဖြစ်ခဲ့တယ်မဟာသုရသနာနီးတဲ့စัจ जा မင်းကြီးဖြစ်စဉ်တုန်းကဒီမြို့ကြီးကအနန္တကြီးကျယ်တဲ့အနန္တကြီးကျယ်တဲ့ကဘာပေါ်မှာအကြီးဆုံးမြို့ကြီးဖြစ်ခဲ့တယ်ဆိုရင်မဟာသုရသနာစัจ जा မင်းကြီးအကြောင်းကိုဟောပါတယ်မဟာသုရသနာစัจ जा မင်းကြီးအကြောင်းကတော့အနန္တကောင်းတယ် စိတ်စိတ်ချမ်းသာတွေကလူဆိုပေမဲ့နတ်စိတ်စိတ်လောက်တကားတဲ့ကြီးကျယ်ခံစားသွားတာပဲအဲ့ဒါတွေလည်းပဲဒီနေ့ကြလို့ရှိရင်ဘာမှအသုံးမကျဘူးဆိုတာသာသာပဲသင်္ခါရအိဋ္ဌာဆိုတဲ့သဘောတွေမြတ်စွာဘုရားနောက်ဆုံးအိဋ္ဌာနဲ့ညီကုန်းချုပ်တာအမှန်ကောင်းတယ်လို့ဆိုတာဒါပေမဲ့လို့ခုကတရားဟောလို့ပြုတာကြီးအခြေကြီးအဲ့ဒါကဇာရွက်နဲ့ကိုအခုသုံးပြီးတော့ရိုက်ထားတာကဇာရွက်နဲ့20နဲ့30ရှိတယ်ပါဠိရအဲ့ဒါသူပါဠိရဲ့ကျိုးရင်တော့မှ2နာရီလောက်ရုံးမှကုန်မှာအဲ့နောက်ပြီးတော့မာနမင်းတွေကိုပြိဋိနိဗ္ဗာန်ဆံမဲ့အကြောင်းကိုသွားပြီးတော့ ပြောခိုင်းတယ်အကျဉ်းနာကသွားပြီးတော့ပြောရတယ်ခုနဲ့ပဲတန်းခုမျိုးရင်လာပြီးပြိဋိမသာမန်ရင်းနဲ့မထူရဘူးလို့ဖြစ်သွားလို့ဆိုတော့မကြောရဘူးဖြစ်သွားလို့ဆိုတော့သွားပြီးပြောခိုင်းတော့မာနာမင်းတွေကလာပြီးတော့ကြောကြတယ်အဲကြောကြတော့အိန္ဒိယမှာကြောကြီးကသူကြောက်ချင်းကြောက်ချင်းလာကြောတာမပြီးနိုင်ဘူးလားအဲ့ဒီလိုလုံးလုံးဖြစ်ဘူးအဆွေနဲ့အမျိုးနဲ့တစ်တိုက်တစ်ဝဲတစ်လုံးကြီးတစ်လုံးကြီးပူဇော်မှဖြစ်မှာပဲဆရာနာကတစုတည်းတစုတည်းစုစုပြီးတော့ပူဇော်ကြောခိုင်းပါတယ်ဒါတောင်မှညာဦးရံပုံသွားရတယ်ကြောနေတာနဲ့အဲ့ဒီမှာ အမျိုးသမီးရပါတာကိုဒီမှာငိုကြရိုကြနဲ့တခါလဲလူကြသိညာနဲ့တော်တော်သင်္ကြန်ပြပြရတယ်တော်တော်ပါဝင်ရပါတယ်ဒါနောက်ပိုင်းကျတော့ဉာဏနာကိုရှင်မာသဘာဝတော်မထေကြီးတွေကအပြည့်တင်ရတယ်မြတ်စွာဘုရားပြိမိနာသံဃာနည်းဒီလိုငိုရတဲ့ပုဂ္ဂိုလ်တွေပေါ့လို့အနာနာဆိုရင်ခေါ်လာမလဲမျက်ရည်တွေပါတယ်မြတ်စွာဘုရားလူကုန်နဲ့မကောင်းသောမှုကိုပြုတဲ့တင်ဒေသနာကြားရမယ်ဆိုပြီးတော့ဉာဏနာဝိုင်းပြီးတော့ပြည့်တင်ရတယ်သူကဒါပဲမဲ့လို့သူတို့တရားတရားလောက်ဒီမှာသရောဝေဉာဏနာခေါ်လာတာပဲဘုရားလည်းမင်းကြီးတို့ခေါ်လာပါတယ် နောက်အဲဒီမှာသုဘာရဆိုတဲ့ပရပိုက်ကရှိပါတယ်သုဒ္ဓနာယုံမြို့မှာကြီးတယ်သူကသောသောတွေကသူကစဉ်းစားနေသူ့တန်မြတ်ပုဂ္ဂိုလ်စာဒီပုဂ္ဂိုလ်တွေတော့မင်းလာပြီဘယ်မှမပြေလဲဘူးအရှင်ဂေါရမမေးရင်တော့ပြေမှာပဲမေးရင်လည်းသူကစဉ်းစားနေတာအဲ့ဒီကပြိဋိဘသာနောမယ်ဆိုတဲ့တင်ကြအောင်မယ်ရှင်ဂေါရမလည်းပြိဋိဘသာနောမယ်လို့ဆိုရဲငါလည်းမေးရင်နေတာတော့ကြမမေးရလို့ရှိရင်မဖြစ်ဘူးသွားအောင်ပါပဲဆိုပြီးတော့သူကမြတ်စွာဘုရား မြတ်စွာဘုရားဒီမှာပြီးတော့မေးရင်တော့ဉာဏနာခွင့်တောင်းတာကိုဉာဏနာကသူပါတာတဲ့မသိဘူးတဲ့မသွားသိဘူးတဲ့မြတ်စွာဘုရားပြမနာပြီပြမနာပြီသင်ဟိုမေးဒီမင်းနဲ့တော့じゃဘုရားသိပြမနေမဲ့မသွားနဲ့ဒီတားတယ်နှစ်ကြိမ်နဲ့တောင်းမှသုံးကြိမ်နဲ့တောင်းမှမသွားနဲ့ဟောပိတ်တယ်မြတ်စွာဘုရားကြားတော့အနန္ဒာဒါလေးဒီကိစ္စမရှိဘူးအရေးကြီးတာသူ့အတွက်လာခဲ့တာမြတ်စွာဘုရားဟောမှာသုံးပါးကိုခီးပြမသားမနဲ့ကြွလာတာသူ့အတွက်ကိုကြီးခဲ့လာခဲ့တာအဲဒါလာလေးကြီး သူလည်းပဲငါပင်မအောင်မင်းမမဟုတ်ဘူးငါဟောတဲ့တရားလည်းသူလည်းကူနဲ့နားလည်းသဘောပေါက်သွားလိမ့်မယ်ဒါပဲစီလာပဲစီဆိုတော့မှအဲဒီမှာမြတ်စွာဘုရားနာနာကခွင့်ပြုလိုက်တော့မြတ်စွာဘုရားကဝင်ပြီးတော့သူကကြောက်တယ်မြတ်စွာဘုရားတဲ့အခုဂိုင်းကြာကြီးတွေရှိတယ်ဗျာဘုရားဝန်ခံနေတဲ့ပုဂ္ဂိုလ်တိနာကအလုံးစုံသိတယ်လို့ဝန်ခံတာရှိတယ်ဘုရားသာသဘာတရားမတိကောသာလတရားသီတာကိသကံလာတရားဘုရားကိသယနာတရားနိကန္ဒနာတဗုဒ္ဓတရား ဗေလထပုဒ္ဒဆိုတဲ့ဗေလထရဲ့သားသိသိဆိုတာတယောက်၆ယောက်ရှိတယ်ဗျာတဲ့ဘုရားကြီးမြတ်စွာဘုရားမပုံခင်ကလည်းသူတို့ပေါ်နေကြတာလေသူတို့ဟာအကုန်လုံးသိနာပြစ္ဆုတ်ပါအကုန်လုံးသိတယ်အဲသူတို့ဟာအလုံးစုံသိတဲ့ပုဂ္ဂိုလ်တွေပဲသူတို့ဝန်ခံကြတယ်အဲ့ဒါတွေကအကုန်လုံးသူတို့ဝန်ခံတဲ့အတိုင်းဟုတ်ပါသလားဗျာတချို့ကလည်းဟုတ်ပြီတချို့ကမဟုတ်ပါသလားဗျာသို့မဟုတ်ရင်လည်းတယောက်ကမဟုတ်ဘဲနဲ့အလကားတော်ဝန်ခံကြတာလားဗျာအဲ့ဒါလေးတပည့်တော်ဒီပန်းများလေးရှိနေလို့ဒီကလာပြီဒါနဲ့ဆိုဗျာ ဒါတွေဖြစ်နေလို့လည်းကျိုးမရှိဘူးမြတ်စွာဘုရားလည်းပင်မနေချိန်လည်းမရှိဘူးသူလည်းတရားနှလုံးသွင်းအားထုတ်အောင်မှာပဲအဲသူပါတာတဲ့ဒါတွေမမင်းနဲ့တဲ့ဒါတွေဖြေဖို့အကျိုးမရှိပါဘူးတဲ့ငါတရားဟောမယ်နားထောင်အောင်ဆိုမြတ်စွာဘုရားတရားဟောတယ်ရသမင်သူပါတာသမင်အရောအတူဆုံးတယ်ကောနာဥပါလည်းဒီသူပါတာတဲ့အရှင်သာသနာမှာသင်္ကိကမဲ့ရင်စေပါတရားမရဘူးအဲ့ဒီမဲ့ရင်စေပါတရားမရှိတဲ့သာသနာမှာဆိုရင်တဲ့ ပထမကိလေသာကြီးနဲ့ပုဂ္ဂိုလ်ယဟန်လည်းမရှိဘူးတဲ့ဒုတိယကိလေသာကြီးနဲ့ပုဂ္ဂိုလ်လည်းမရှိတတိယကိလေသာကြီးနဲ့ပုဂ္ဂိုလ်လည်းမရှိဘူးသရုပ်ကကိလေသာကြီးနဲ့ပုဂ္ဂိုလ်လည်းဆိုလိုရင်းကတော့သောတာပန်မရှိဘူးသရဂါမရှိဘူးအနာဂါမရှိဘူးယန္တာမရှိဘူးလို့ဆိုလိုပါတယ်။ဒါဖြင့်ပြပါတရားရှိတဲ့သာသနာမှာတော့သောတာပန်သရဂါအနာဂါယဟနာဆိုတဲ့တမနာယဟန်လေးမျိုးလုံးရှိတယ်။ငါဖျားကြီးသာသနာတော်မှာလည်းပြပါရှိတယ်။အဲကြောင့်ငါဖျားကြီးသာသနာတော်မှာပဲသောတာပန်တမနာယဟန်လည်းရှိတယ်သရဂါအနာဂါယဟနာယဟန်ဆိုတာလည်းရှိတယ်ဆိုပြီးတော့

၄ပါးမဲ့ပုဂ္ဂိုလ်က၄ပါးပုဂ္ဂိုလ်က၄ပါးအလုံး12ပါးရှိတယ်ဒီမဲ့တွေဆိုဤ12ပါးတော့ယဟန်တို့သည်သမ္မာနိလမင်္ဂလာသေဝေရေယုံကေယနေကုန်ညာအံဧဝံတတိဤတော့နိလမင်္ဂလာနေကြသည်ရှိတော့လောကလောကကြီးသည်အရဟံတေယဟနာပုဂ္ဂိုလ်တို့ဖြင့်အတုံကြောင့်မသိမသုံးသည်အတာဖြစ်လျာ၏အဲလောကကြီးမှာယဟနာတွေအရှင်ပြည့်ရှိနေမှာပဲဘာဖြစ်လို့လဲဆိုရင် ဒီဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တရားပြညာစသည်နဲ့ပြည့်စုံနေတဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကနိလမန္တာနေသားလို့ရှိရင်မြတ်မန္တာနေသားပါတယ်လို့သူများကိုလည်းပဲကိုလိုပြောက်ခေါ်ပြရမယ်။ခေါ်ပြီးတော့အဲ့ဒီပုဂ္ဂိုလ်လည်းဝိပဿနာယောဂီပုဂ္ဂိုလ်တယောက်တိုးသွားတာပေါ့။သူကလည်းတစ်ခါဟောတယောက်တိုးသွား။အဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်တော့ကြတော့သောတာပန်ဖြစ်မှာပဲ။သောတာပန်ပုဂ္ဂိုလ်ကလည်းမိမိသောတာပန်ဖြစ်ရင်သူများလည်းကိုလိုသောတာပန်ဖြစ်အောင်တိုက်တွန်းရမယ်။အဲ့ဒီလူကလည်းတိုက်တွန်းအဲ့ဒီလူကလည်းတိုက်တွန်းနေဆိုတော့သောတာပန်နေပွားတော့သောတာပန်ကနေဗရာဂံဖြစ်ဗရာဂံကအနာဂံအနာဂံယဟနာဖြစ်မှာကို ယန္တာဖြစ်ပြီးလည်းပဲမိမိတို့ယန္တာဖြစ်အောင်သူများတိုက်တွန်းဟောပြောဒီလိုလုပ်ရမှာကိုဒီလိုဆိုတော့နလဝဏကျူတော်များလို့တရဝဏမြားမြတ်တော်များလို့ပဲကျူတော်တွေဟာကျူမင်းအိုကြီးတွေသေးကုန်မဲ့ကျူမင်းအသေးလေးတွေကကြားနေတာကိုကြားနေတော့ညပန်းဘလောက်ကြားလည်းပဲဘေးအန္တရာယ်မရှိလို့ရှိရင်ဒီကျူတော်ကြီးရှိနေတာပဲအဲ့ဒါလိုပဲဒီစီတော့ဝိပဿနာယောဂီသောတာပန်တရားကအနာဂံပုဂ္ဂိုလ်တွေကမရှိပေမဲ့လည်းနောက်နောက်သောဝိပဿနာယောဂီသောတာပန်တရားကအနာဂံအသက်တွေရှိနေနာဂံကနေပြီးယန္တာဖြစ်တဲ့ယန္တာအသက်တွေကလောကကြီးမှာ ဘယ်တော့မှမစိတ်သုံးလဲဖြစ်သွားမှာတဲ့အဲဒီလိုဟောပါတယ်အဲဒီဒေသနာတော်ရာအချင်းသာသနာမကွယ်ညီရလို့ရှိရင်လေအဲဒီညီလို့ရမယ်ကိုယ်တိုင်ကဝိပဿနာရှုကိုယ်ဝိပဿနာဉာဏ်နဲ့ပြည့်စုံသူများတွေလည်းပြည့်စုံအားထုတ်ကိုယ်ကသောတာပန်ဖြစ်အောင်အားထုတ်သောတာပန်ဖြစ်သူများကိုသောတာပန်ဖြစ်အောင်တိုက်တွန်းဒါကံဖြစ်အောင်အားထုတ်ဒါကဖြစ်အောင်တိုက်တွန်းအနာကဖြစ်အောင်အားထုတ်နာကဖြစ်အောင်တိုက်တွန်းညာနာဖြစ်အောင်အားထုတ်နိုင်ရင်ထုတ်ပေါ်တယ်ညာနာဖြစ်လို့ရှိရင်သူများလည်းညာနာဖြစ်အောင်တိုက်တွန်းအဲ့ဒါသာသနာတည်ဖို့ရလောကကြီးမှာယဟနာမသိဖို့ရနိလာအကောင်းဆုံးပဲတဲ့အဲ့ဒါ ဒါတွေကြိုးစားရမယ်လေဥစ္စာတွေအဲဒီတော့ခေါ်တဲ့အခါကာလမှာသုဘာဒကမြတ်စွာဘုရားဟောတဲ့တရားသဘောကျပြီးရဟန်းဖြစ်တောင်းမှာမြတ်စွာဘုရားအရှင်နာနာကိုရဟန်းပြုပေးခိုင်းရဟန်းပြုပြီးတော့တရားထုတ်တဲ့ဖြင့်သူကမြတ်စွာဘုရားပြိဋိဘာသံသံငယ်အတွင်းမှာရဟန္တာဖြစ်ပါတယ်သုဘာဒပရပိုက်ဟာမြတ်စွာဘုရားရဲ့တတိတာဝကမှာနောက်ဆုံးပဲနာရီက9နာရီသေးသွားတယ် အဲ့ဒါနောက်ကမြတ်စွာဘုရားအမိန့်ရှိပါတယ်ငါဘုရားပြိဋိဘံဆံသွားလို့ရှိရင်ဒီသာသနာဟာဆရာမရှိတော့ဘူးဆိုပြီးတချို့ကအောက်မိနေတယ်ဒီလိုမဟုတ်ပါဘူးတဲ့ငါဘုရားတပါးတဲ့ပြိဋိဘံဆံလာတယ်ယောအာနန္ဒမယဓမ္မောသဝိညောသဒေတိတောပညာတော်သောဝောမမေသိနာတတ္ထာအဲငါဘုရားဟောထားတဲ့တရားတွေရှိတယ်ပညာထားတဲ့ဝိနည်းတွေရှိတယ်သူချိန်ရတဲ့ဘုန်းကြီးကဝိနည်းပညာတွေနဲ့စပြီးခုမပြောနိုင်တော့မပြောရဘူး ဒါတွေအကျိုးတင်ပြောလိုက်တဲ့ဥစ္စာတွေပဲအဲသုတ်တံအဘိဓမ္မာတရားတွေရှိတယ်ဝိနည်းတရားတွေရှိတယ်အဲ့ဒါတွေကငါဖျားပြိဋိနိဗ္ဗာန်ဆံတဲ့တာသောသို့သုတ်တံအဘိဓမ္မာဝိနည်းဟူသောတရားတော်သည်ဟောသင်တို့ဤသတ္တဆရာပဲငါဖျားခုတပါးတည်းဆုံးမရငါဖျားပြိဋိနိဗ္ဗာန်ဆံတဲ့ခါကာလသုတ်ဝိနည်းပြီးတယ်မှာပိဋကလောအချင်း၃ပုံနိကေလည်းအချင်း၅ခုဓမ္မခန္ဓာလောအချင်း၈၄00ဘုရားတွေတဲ့ဒါဆရာတွေပဲဒါတွေကသုံးသင်ရည်နေမယ် အဲ့ဒီတိုင်းကျင့်ကြမယ်လို့ဆိုလိုပါတယ်အဲ့ဒီတော့မိန်တော်မူပြီးတော့မြတ်စွာဘုရားပန်ကြားလိုက်သေးတယ်အဲ့ဒီဘုရားအပေါ်မှာဖြစ်စေတရားအပေါ်မှာဖြစ်စေသံဃာအပေါ်မှာဖြစ်စေပฏิဘာအကျင့်အပေါ်မှာဖြစ်စေမဲ့ဖို့အပေါ်မှာဖြစ်စေဟုတ်မှာဟုတ်ရဲ့လားလို့ယုံမှားတာများရှင်မေးကြငါဘုရားပြိဋိဘာမဆံခင်တွင်မေးကြအာမနာကြနဲ့မြတ်စွာဘုရားကြားနေအမေးခိုင်းတယ်ဒါရဲ့မေးရမှာ ဝင်လေးလို့ရှိရင်အချင်းချင်းပဲမယ်လို့ပြောကြသူတို့တို့တို့ပြောကြမေးကြနောက်မှငါမြတ်စွာဘုရားပရိနိဗ္ဗာန်သံမိကမမေးလိုက်ရဆိုပြီးတော့အဲသိလုံးမသာမပြေကြနဲ့မြတ်စွာဘုရားသုံးညင်တိုင်းနဲ့ပန်ကြဘယ်သူမှမေးမဲ့ပုဂ္ဂိုလ်မရှိပါဘူးဒါတော့ဆရာနာကတတိတော်ဘုရားတဲ့ဒီကိုတော်တွေဒီသံဃာတော်တွေတိတ်ပြီးတော့ကြီးညိုတာပဲယုံကြည်ပါတယ်ဘယ်သူမှတန်ရမရှိကြဘူးဘုရားတဲ့ဘုံလုံးဆိုတော့အဲ့ဒီမှာမြတ်စွာဘုရားအာနန္ဒာသင်ကတော့ယုံကြည်ယုံမျှပဲငါဘုရားသိနေတာပဲတဲ့ဒီပုဂ္ဂိုလ်ထဲမှာအောက်ထည်ဆုံးမှာသောတာပန်ပဲ သောတာပန်ကဉာဏ်နဲ့တပါးရှိဒီပုဂ္ဂိုလ်ကသောတာပန်မဟုတ်ဘူးဉာဏ်ဓာတ်တွေပဲများပါလိမ့်မယ်ဒီမှာအဲ့ဒါဘာမှဗာမြတ်ဖြစ်ကြပြီသို့တော်လည်းတောင်ဝတရားရှိတဲ့တရားဆိုကြမှန်ကြပန်ကြပြီးတဲ့ခါမှာနောက်ဆုံးစကားမိန်တော်မူပါတယ်အာနာဒာနိဒိဋ္ဌဝေအာမန္တရားမိဟောဝိရဓမ္မသင်္ခါရအရမရိဏသံပါရိကဒိဋ္ဌဝေယံတို့သင်္ခါရသင်္ခါရတရားတို့ဒီဝရဓမ္မပြည့်စည်ခြင်းသဘောရှိကြကုန်၏သင်္ခါရတွေဆိုတာပြည့်စည်တဲ့သဘောကြီးတယ်ပဲဟာငါမသိသေးပါဘူးခဲ့ ငါကြီးပွားဝယ်ချမ်းသာဝယ်အများကြီးရှိသေးတဲ့ဟာကိုကိုယ်ကိုယ်လည်းအာမကိုကြနဲ့။ညကိုယ်လည်းအာမကိုကြနဲ့။ရစီရတဲ့ဘောကြီးတဲ့ပဲ။အင်းအပမာရိနမမေ့တဲ့တတိတရားနဲ့သံပါရိကပြည့်စည်ပြည့်စည်ဆုံးအထွေးကြမယ်ဓမ္မသွားတယ်။ဘိကဝေယံတို့ခန္ဓာဒါနီယခုခါကာလနဲ့ဝေါ်တင်တော်အာမန္တရားမိနောက်ဆုံးစကားမင်ကြခဲ့ပြီ။သင်္ခါရသင်္ခါရတရားတော်ဒီဝိရဓမ္မပြည့်စင်သဘောရှိကုန်၏ အပမာရိနာမမေ့သောတတိတရားဖြင့်သံပါရိဌာပြည့်စုံရေးကြပြည့်စုံပြည့်စုံကြည့်ကြည့်အောင်အထူးကြပေကုန်သောမြတ်စွာဘုရားအမိန့်ရှိသွားတယ်အဲ့ဒါနောက်ဆုံးစကားလေးမိန့်သွားတာဒါပရိနိဗ္ဗာန်သံဃာနည်းသတ္တဝါတွေအတွက်အကျိုးများအောင်လို့နောက်ဆုံးနေရာမြတ်စွာဘုရားဆောင်ရွက်ပြီးတော့သွားပါတယ်အဲ့ဒီလိုသစ္စည်းမဝေသနာနောက်ဆုံးဖြစ်တဲ့စကားနဲ့သတ္တဝါတွေအကျိုးများအောင်ဟောကြားတော်မူပြီးတော့သွားခဲ့တဲ့မြတ်စွာဘုရားကိုပူဇော်ကြအောင်လို့ရတယ်မှာ ပရိနိဗ္ဗာန်သံဃာနိကာလ၌အနာဒာနိဘိကဝေ ဇာဝင်စားသရုပ်ဇာဝင်စားအာဂါရဏိသာရဏဇာဝဉာဏိသာရဏဇာအကိပညာရဏဇာနိဗ္ဗာန်ဉာဏဉာဏဓမ္မပါတိဖြစ်ပါသင်တိုင်းဝင်စားနောက်နိရောဓသမပါဝင်စားနိရောဓသမဝင်စားတဲ့ခါကျတော့စိတ်စေတိစိတ္တရာယုတ်တွေအကုန်လုံးထုတ်ကာမဇယုတ်ပဲရှိတော့ဉာဏနာကနဲ့ပြိဋိမာသာမီတော့မှတ်လို့ရှင်တို့ကမေးတော့ရှင်တို့ကလည်းဒီဘစိတ်ကိုပြင်တယ်သူကဘိညာဉ်နဲ့မြင်တာကိုအဲဘိညာဉ်နဲ့သူကသိနေတယ်။ဒီတော့ကမ္မဘဝင်စားနေတာပဲပြိဋိမာမသာနေဘူးဆိုတော့တော်တော်ကြာတော့မှတခါ ညောရသမဘာကထားပြီးတော့နေဝတညာဇာဝင်စားဇာနေပြန်ပြီးဆင်းလာအင်းစညာဇာဝင်စားဝိညာဉ်နဲ့သာသနာဇာဝင်စားအတ္တနဲ့သာသနာဇာဝင်စားသရုပ်ဇာဝင်စားတတိယဇာဝင်စားဒုတိယဇာဝင်စားပထမဇာရောက်ပထမဇာကနေပြီးဒုတိယဇာတတိယဇာပြီးတော့အဆင့်တက်အများကြီးဆိုတာပဲသမာပတ်တွေဝင်စားတယ်ဒီစေတနာစင်မာတာနည်းနည်းပါပဲအဲဒီကနေပထမဇာပြီးဒုတိယဇာဒုတိယဇာနေပြီးတတိယဇာတတိယဇာနေသရုပ်ဇာဝင်စားပြီးသရုပ်ဇာကထားတယ်အခြားမယ်မှာ ပြစ္ဆောခဏသိမြင်ပြီးတော့ပရိနိဗ္ဗာန်စံတော်မူတယ်တဲ့နောက်ဆုံးသူရိစိတ်ဖြင့်ပရိနိဗ္ဗာန်စံတော်မူ၏သူရိစိတ်ဆိုတာပရိသေကသိမျိုးပါပဲအဲဒီပရိသေကသိမျိုးလေးနောက်သုံးလဖြစ်ပြီးတဲ့နောက်ကိလေသာကံကိလေသာကံဆိုတဲ့တရားတွေမရှိတဲ့အတွက်ဘဝတည်ယုံနာမရှိပဲနဲ့ငြိမ်ပြီးတော့သွားတာပရိနိဗ္ဗာန်စံတယ်လို့ခေါ်ပါတယ်အဲဒီတော့ပရိနိဗ္ဗာန်စံတော်မူ၏ သရုဒ္ဓဇာနာဥဒိတဝါသရုဒ္ဓဇာမအထတော်မူ၏သမဏန္တရာသရုဒ္ဓဇာယေချာမဲ့၌ဘဂဝါဘုံတော်၆ပါးနှင့်ပြည့်စုံတော်မူမြတ်စွာဘုရားသည်ပရိနိဗ္ဗာန်ဤပရိနိဗ္ဗာန်ဆန္ဒမူလေသည်ဒါကနင်္ဂနာတင်ဆရာတော်တွေကပေါ်ပြပြီးတော့ထားပါတယ်အဲဒီပရိနိဗ္ဗာန်ဆန္ဒတဲ့ခါကလည်းမြမကြီးကလည်းပဲဗံဝိယကထာရုပ်ပါတယ်ဒီချိန်ကြီးတော့မြတ်စွာဘုရားတော်မှာပရိနိဗ္ဗာန်ဆန္ဒလေးတာပဲအလုံးအလုံးစုံထူထူထောင်ထောင်ဆုလို့ဆရာဆရာရှိနေတဲ့ တတ္တဝါတွေကဒီနေ့ကြရင်မိမိတို့ခန္ဓာကိုယ်ကြီးဒီလိုပြစ်ချမှာသိကြမှာကြီးရတယ်ဆိုတဲ့အဓိပ္ပာယ်နဲ့သံဝိဇ္ဇာကာထာကိုဒီမှာရည်သံပြီးဒီမှာရည်ရွတ်တယ်။တရားမင်းကလည်းအိသဝရသင်္ခါရဆိုတဲ့ကာထာကိုသံဝိဇ္ဇာကာထာပြင်နေရွတ်တယ်။ရှင်တို့ကလည်းနာနာဟုအတ္တသပ္ပတသောစရည်ဖြင့်သံဝိဇ္ဇာကာထာကိုရွတ်တယ်။ဉာဏ်နာနာကလည်းဓာတိယံဘိန္ဒနကစရည်ဖြင့်သံဝိဇ္ဇာကာထာကိုရွတ်ပါတယ်။အဲဒီသံဝိဇ္ဇာကာထာတွေကတော့နည်းနည်းပြီးတော့ပါတော့ဖြစ်တော့ကြောလို့ဖြစ်စိတ်ကုန်သွားတယ်။ အခုတော့လေရင်ဆရာတော်ကြီးရဲ့မဝေကသာသာသံဝေကလင်္ကာလေးပြုတ်ပြီးတော့တရားသိညာပေးရတယ်မပြီးညှက်ပေးဝေရမယ်နော်။ညဆိုရပြိဋိဘာသာနေပြီဆိုတော့ပြီးသွား။ညချင်းကကြတော့ဟိုကအသေးပိုင်းဆရာတော်ကဓာတ်တော်ဝေဒနာကြောင့်တရားတွေဟောပါလိမ့်မယ်။ဒီတရားတွေပဲမနာနာလိုက်တဲ့တရားတွေပါပဲ။နာရည်ကြီးတဲ့တရားတွေ။ တရားပြစ်ခါမိကြရာတော့စက်ကြာရွှေဖွာတတ်ကြည့်သွား၍ငါးပါးဝေကြီးသဝကြီးနှင့်မဟိတသောင်းတိုက်ပေါင်းမှခါညောင်းကလာနဗျမဟာဝါရောလာပြေစနေနေ့ဝဲတွေ့တွေ့လျံတဲ့ဓမ္မစက်ကိုမင်းမြတ်ပေချဟောခေါ်ကြသည်တရားနာစီညွန်းတယ်ကိုသာတနည်း ဒါဒီနေ့ကဟောခဲ့ပြီးသားဒါပဲမလို့ဒါနဲ့ဆက်လိုက်မှအဓိပ္ပာယ်ကရမှာမဟုတ်တာလေးအခြေခံကလေးတရားနာစီသောယွန်လီကသုံးညီဘုံတိုက်တောင်းတိုက်ဝဲကျွတ်ထိုက်သာသူနတ်လူမြမသတ္တဝါကိုခေမာတောင်တို့ဆောင်တော်ဖြင့်ဆောင်ဖို့ပြီးခါသတ်သွားပြီ45ဟောကာလပါလို့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအကုန်လုံး ဟောပြီးတော့တဲ့ဒီနေ့မှာသာမယ်လို့ဆိုလိုပါတယ်တရားနာစီဆော်ရွန်လီကသုံးညီပုံတိုက်တောင်းနိုင်ဝဲကျွတ်ထိုက်တာသူနတ်လူမြမတတဝါကိုခေမာတောင်တို့ဆောင်တို့ဖြင့်ထောင်ပို့ကြီးခါဝါလေးစဉ်ကသက်က80တရားဖြစ်ပြီးတော့ဘုရားဖြစ်နေ45ဝါအသက်ကတော့လူဖြစ်ကစပြီးတော့လည်းအသက်တော့80 ဝါ40ငါသက်က80စုံကြည့်ကျွဲကရာ40နှစ်သက်ရည်ဝဲဟိုတုန်းကသက်ရည်က140နဲ့140နဲ့နှစ်ရာ40နှစ်သက်ရည်ဝဲနေမလာတိုင်းသံတိုင်းမယုတ်ကုသိဏယုံအင်းရင်းဆုံး၌ကဆုံလာပြီအင်္ဂါနေ့ဝဲချမ်းမြေနေဟုသံတော်မူသည်ခွန်စုတောင်းလုံးကြော်တယ်ကို ဆိုင်ညဝရယနေ့ဖို့၌သုတော်သူစုပွားများအထုအပ်တော်ဒါနာကုသောသီလကုသောဘာဝနာကုသောဓမ္မဒေသနာကုသောဓမ္မသဝနာကုသော ရာဝိသကုသိုလ်အစရှိသောဒီကောင်းမှုအပေါင်း၏သဘောပါရသောသမိယသာဆရာသမားတို့အားမြတ်သေးဝေပါကုန်၏မြတ်သေးဝေပါကုန်၏ဒီရ၌ရောက်ရှိနေသောသူပရိသတ်နတ်ပရိသတ်အပေါင်းတို့အားမြတ်သေးဝေပါကုန်၏ ဗျာမင်းနဲ့တကွာလုံးစုံသောအနတ်တို့အားညပေးပေးပါကောင်းကြီးညပေးပေးပါကောင်းကြီးအလုံးစုံသော